ဒီကနေ့ဏိဒာနာဝေကဗာယုတ်ပါဠိတော်ကဥပနိတသုံးဆိုတော့အရင်ကပြုပြီးတော့ဟောရမယ်ခါရဗမြတ်စွာဘုရားသာဝတိကြီးဇေရဝံအကြောင်းတော်မှာသတင်းသုံးနေတော်မူတဲ့အခါဒီတုတ်ကို ဟောပါတယ် ဇာနာတော်ဟံဘိကဝေပတ္တတော်အာသဝနာခယံဝရာမိနောအာဇာနာတော်နောအပတ္တတော်ဘိကဝေယဟန်တို့ဇာနာတော်သိသောပုဂ္ဂိုလ်ဤပတ္တတော်မြင်သောပုဂ္ဂိုလ်ဤအာသဝနာခယံအာသောတရားတို့ဤကုံခြင်းကိုဟံငါသည်ဝရာမိဟော၏ နောအဇာနာတောနောအပါဒာတောမသိမမြင်သောပုဂ္ဂိုလ်ဤအာသောတရားကုန်ခြင်းကိုငါဖရာမဟောအရေးကြီးပါတယ်လို့ပါအာသောတရားကုန်တယ်ကိလေသာကုန်တယ်ဆိုတာသိမှမြင်ပါတဲ့မသိမမြင်ပဲနဲ့အာသောကိလေသာကုန်တာဒါကမဟုတ်ဘူးလို့ဆိုလို့ရတာဗုဒ္ဓမြတ်စွာဘုရားဤတရားတော်မှာဆိုရင် မသိပဲမမြင်ပဲနဲ့ကိလေသာကုန်တယ်ဆိုတာမပြနိုင်ဘူးသစ္စာတရားအတိမှမပြုသောတာပန်ဖြစ်တယ်ဆိုတာလည်းမဟုတ်နိုင်ဘူးလို့ဆိုတာသရကံဒါမဟုတ်တာပဲအနာကဆိုတော့ဒါမဖြစ်တော့ဒါမသိပဲနဲ့မဖြစ်ဘူးဆိုတာရဟနာဆိုရင်တော့မင်းဖြစ်နိုင်လိမ့်မှာတော့မဖြစ်နိုင်ဘူးသို့တော်လည်းဘုရားလက်ထက်ကတည်းကဒီလိုဟာတွေရှိတယ်ဘုရုံးကတည်းက ကိလေသာကုန်ခါနဲ့ယ ahanan ဖြစ်တယ်ဆိုတာလည်းရှိတယ်သိတာမြင်တာမဟုတ်ဘဲနဲ့ကိုယ်ပင်မခံပြီးကျင့်တာနဲ့ပဲယ ahanan ဖြစ်တယ်လို့ဒါလည်းယူဆတဲ့ယူဝါဒတွေရှိတယ်အခုလည်းရှိတာပဲဂျိန်းဆိုတာတွေရှိတယ်ဂျိန်းဇီနာပမာတော့အသာထွက်တော့ပမာတန်တော့နဲ့ကလည်းဇီနာဇီနာကနေပြီးတော့အဲဒါပါဠိ အိန္ဒိယအတန်တော်နဲ့ဆိုတော့ကြီးနာကနေဂျိန်းဆိုပြီးတော့ဂျိန်းဝါရဂျိန်းယူဝါရတွေဆိုရှိတယ်အိန္ဒိယမှာသူတို့ကဘုရားလက်ထက်တုန်းကနိဂန္ထနာတဗုဒ္ဓနာတဤသာနာတာမျိုးနွယ်ပေါ်လဲနာတာကတော့ရှင်းလူကြီးတယောက်ပေါ့နာတာဤသားဆိုပေမဲ့လို့သူကမွေးတဲ့သားရဲ့လို့ဟုတ်ချင်မှဟုတ်မှလားတော့တကြဗုဒ္ဓဆိုတာသာဂဝိမင်းရဲ့သားဆို သုဒ္ဓရဏမင်းသားပဲဒါပေမဲ့သာကွေမင်းကသာကွေမင်းမျိုးတွေအကုန်လုံးကိုခြုံပြီးတော့မြတ်စွာဘုရားကိုတကြဗုဒ္ဓသာကိဝေမင်းရဲ့အသားဆိုပြီးတော့တတ်တာအဲ့ဒါလို့နာတဗုဒ္ဓနာတမျိုးနွယ်ကဆင်းသက်လာတဲ့လူတယောက်လို့ဆိုလို့နိဂန္ဓအရှုပ်ထွေးမရှိဘူးဆိုပြီးတော့ဝန်ခံတဲ့ပုဂ္ဂိုလ်သူကအဲဒီတော့ကသူလည်းပဲဘုရားတစုအနေနဲ့ပဲအသီးမှပြုကိုယ်ွယ်ကြပါတယ် အဲဒီနိဂန္ဓနနာဗုဒ္ဓကိုင်းကကိုမင်မခံပြီးတကလားကျင့်တာနဲ့သူတို့ညာနာဖြစ်တယ်လို့ဆိုတာပဲအရဟတကူအရဟလို့ခေါ်တယ်အရဟညာနာသူတို့ကျင့်တာအရဟဖြစ်လို့ရှိရင်လို့အဝအစားတွေပါတွေကမိုးတော်ဘူးဆိုတာဘာမှအတွေ့အတာမရှိဘူးဆိုပြီးတော့လောက်တာဘူးသူ့အိဗယ်နဲ့သူတို့တဲ့ဟုတ်ကိုမှအဝတ်တောင် မသုံးတော့ဘူးဘာမှအတွေ့အတာသိမ့်ပိတ်မရှိတော့ဘူးဆိုတဲ့အနေနဲ့သူကဟုံးမှုအဲ့ဒီလိုရှင်းတာတွေကသူကရဟနာဖြစ်တယ်ဆိုပြီးတော့ဒီလိုအတိမှပြုကိုယ်ကအခုလည်းရှိတာပဲဒီဟာဒီပုဂ္ဂိုလ်တွေအတိမှပြုကိုယ်ကတွေရှိတချို့ရေသိမ်းတာနဲ့တချို့မိกินတာနဲ့အဲဒီလိုဟာတွေအောင်မြင်တယ်ဆိုပြီးတော့ရဟနာတဖြစ်တာကိုတချို့လည်းပဲကြာရှိသွားမတ္တရနေတာနဲ့ကြာရှိသွားထိုင်နေတာနဲ့ ကြာကြာကြီးလုံးနေလို့ပြီးတော့တော်တော်ပြေးနိုင်တဲ့ပုံကိုယ်တွေဒီနေ့တော်စီကတော့မှသတင်းစာထဲပါ7နှစ်တော့မတတ်ရနေဆိုတာတော်တော်ပြေးတဲ့ပုံကိုယ်တွေဘယ်လိုလဲရှိအဲ့ဒါနဲ့သူတို့အရဟဖြစ်တယ်ဆိုရဟနာဖြစ်တယ်ဆိုပြီးတော့အသိမှပြုကြတယ်မြတ်စွာဘုရားကတော့အဲ့ဒါအသိမှမပြုဘူးသိမှပဲတဲ့သာနာတော်ဟံသာနာတော်ဟံဘိက္ခွေပတ္တတော်အာတဝနံခယံဝရယံဘိက္ခွေယံတို့ ဇာနာတော်ပတ္တတော်သိသောပုဂ္ဂိုလ်မြင်သောပုဂ္ဂိုလ်၏အာသဝနံခယံအသောတရားတို့ကိုငင်းကိုဟာငါသည်ဝရမိဟော၏သိမှမြင်မှအာသောဂုဏ်နဲ့ယဟနာဖြစ်တယ်လို့မြတ်စွာဘုရားဟောနောအာဇာနာတော်မသိသောပုဂ္ဂိုလ်၏အာသောတရားကိုငင်းကိုငါဘုရားမဟောနောပတ္တတော်မမြင်သောပုဂ္ဂိုလ်၏အာသောတရားကိုငင်းကိုငါဘုရားမဟောအဲဘုရားမြတ်စွာဘုရား၏သာသနာမှာဆိုရင် မသိပဲမမြင်ပဲနဲ့ကိလေသာကင်းတဲ့ပုဂ္ဂိုလ်ဆိုတာမဖြစ်နိုင်ဘူးလုံးလုံးလုံးဝကိလေသာကင်းတဲ့ယန္တာပုဂ္ဂိုလ်မဖြစ်နိုင်ဘူးလုံးဝကင်းတာလားမဟုတ်ဘူးတစိတစ်ပိုင်းကင်းတဲ့သောတာပန်သရကအနာကလောဟာလည်းမဖြစ်နိုင်ဘူးမသိပဲနဲ့ဒါတွေကလည်းအခုလည်းပဲဒီမှာမသိပဲနဲ့လည်းတချို့ပဲဒီတရားအထုတ်တယ်ဆိုပြီးနည်းနည်းပါးပါးထူးခြားခြားဖြစ်တာနဲ့သောတာပန်ဖြစ်သရကဖြစ်အနာကယဟနာဖြစ်ဒီလိုဟာဒီလည်းပဲခုရှိတယ်သူက ဒါလည်းသူ့လူနဲ့သူကသူကလည်းသူကယုံကြည်ပြီးကိုယ်ွယ်နာတွေရှိတာပဲအရေးကြီးပါတယ်ဂိဉ္စာဘိကွေသာနာတော်ဂိဉ္စာပတ္တတော်အသဝနာခရောဟောတိမိဂွေယံတို့ဂိဉ္စာသာနာတော်ဘေကုတိသောပုဂ္ဂိုလ်အားဂိဉ္စာပတ္တတော်ဘေကု မြင်သောပုဂ္ဂိုလ်အားအတဝအတဝနာအသောတရားတို့ဤအယောကုန်ခြင်းသည်ဟောတိဖြစ်သည်ဘယ်လိုတရားတွေသိမြင်ပြီးတော့အာသောတရားကုန်တယ်လေလို့ဆိုလို့ရှိရင်ဣတိရူပံဣတိရူပသသမှုရိယဣတိရူပသအထင်ကမောဣတိဝေရဏဣတိဝေရဏယသမှုရိယဣတိဝေရဏယအထင်ကမော ဣတိတင်ညာဣတိတင်ညာယသမှုရဣတိတင်ညာအထင်ကမောဣတိသင်္ခါရာဣတိသင်္ခါရဏသမှုရဣတိသင်္ခါရဏအထင်ကမောဣတိဝိညာဏဣတိဝိညာဏသမှုရဣတိဝိညာဏသအထင်ကမောတိဣဒဣသာသနာရော၌ဘိက္ခုယဟန်သည်ဣတိဣတိကဣတိဣတိကရူပံဖောက်ပြန်လာသောယုတ်တရားသည် ဣတိဣတိကရူပသဟောဉာဏသောယုတ်တရားဤသမှုရရောဖြစ်ခြင်းဤဣတိဣတိကရူပသယုတ်တရားဤအထင်ကမောချုပ်ခြင်းဤဣတိဤသောသာနာတိပတတိသိဤမြင်ဤအဲ့ဒီလိုသိရမြင်ရမယ်ဒါကဟောဉာဏတဲ့ယုတ်တရားပဲလေယုတ်တရားရဲ့သဘောကိုလည်းသိရမယ် ယုတ်တရားရဲ့သဘောမှမရှိဘူးဆိုတာသိရပြီးတော့အဲ့ဒီယုတ်တရားရဲ့ဖြစ်ချင်းပြက်ချင်းကိုလည်းသိရမယ်ဒါပါပဲတို့ယုတ်ကတော့ယုတ်တရားကိုသဘောမှန်သိရမယ်ယုတ်တရားဤအဖြစ်အပျက်ကိုသိရမယ်အခုတရားအထုတ်နေတာတွေဒါသိအောင်လို့အထုတ်နေတာပထမစစကြီးဖြစ်ပေါ်သမျှတွေလိုက်ပြီးတော့ရှုဆိုတာယုတ်တရားတွေအမှန်တိုင်းသိအောင်လို့မရှုဘဲနဲ့ပဲသိနိုင်မှာတော့ဒီတိုင်းဒီတိုင်းလိုက်ရှုရတယ်ကိုယ်ထဲမှာ ဖြစ်ပေါ်နေတဲ့ယုတ်တရားတွေဖြစ်တိုင်းဖြစ်တိုင်းလိုက်ပြီးတော့ရှုနေရတယ်အစကသိမ့်မသိသေးဘူးရှုရမယ်ဆိုလို့သာရှုနေတာနောက်တော့တဖြည်းဖြည်းသိလာသဘောပေါက်လာတယ်ယုတ်တရားယုတ်တရားဆိုတာဘာလုံးဆိုလို့ရှိရင်သူသရာရင်းကတော့ဖြစ်လာတာရုပ်ပတိတိရူပံရုပ်ပတိဖောက်ပြန်တာဣတိဆိုရရူပံယုံမီဖောက်ပြန်တာလို့ယုတ်ခေါ်တယ်ဘာကြောင့်ဖောက်ပြန်တယ်လဲဒီတေနာပိရုပ်ပတိဩနေနာပိရုပ်ပတိ ဒီကိသာယပိရုပ္ပတိပိပါသာယပိရုပ္ပတိသံသမဂတဝါဒတပသတိတပသံဖတေနပိရုပ္ပတိသီတေနပိအေးကြောင့်လည်းရုပ်ပတိဖောက်ပြန်တတ်၏ပုံနေနာပိအပူကြောင့်လည်းရုပ်ပတိဖောက်ပြန်တတ်၏ရုပ်ဆိုတာအေးနဲ့တွေ့ပြီးတော့လည်းဖောက်ပြန်တယ်မူလက အေးဘုံကြီးမြနေရကလွန်ခဲ့တဲ့အေးနဲ့တွေ့တဲ့အခါမှာရုပ်ဟာဖောက်ပြန်တတ်တယ်တဲ့အထူးအပြင်လူကိုယ်တွေကရုပ်ကိုပြောပါတယ်အပြင်ဘက်ကရုပ်တွေလည်းပဲဒီလိုပါပဲသဘောတော့အတူတူပဲဒါပဲမဲ့လို့လူကိုယ်တွေကရုပ်ကပို့ပြီးတော့ရေးကြည့်လူကိုယ်တွေကရုပ်ဟာအေးဘုံမြလာတဲ့နေရာသင်းလျော်တဲ့နေရာနေနေကိုအေးလာလို့ဆိုရင်ဒီရုပ်ဟာအရင်ကနေမတူဘူးဆောင်းရာဒီမှာတခါတည်းကအေးဓာတ်ကြီးပိုးလာအဲ့ဒီအေးဓာတ်ကြီးပိုးလာတဲ့အခါမှာ လုံလုံချုံချုံနဲ့အခန်းလုံလုံချုံချုံမရှိဘူးအဲအဝတ်အထည်တို့လုံလုံချုံချုံဝတ်စရာချုပ်စရာမရှိဘူးဆိုရင်ဒီကူကမခံနိုင်ဘူးသူကအေးတာနဲ့ဒုက္ခကျင်နိုင်တယ်ကြားနိုင်တယ်နားနိုင်တယ်အဲဘုံမတော်သိရင်လည်းသိသွားနိုင်တယ်ဒီအေးတာနဲ့ဒါကအခုနေမှာဖြစ်ပေါ်တဲ့အေးကသိမများသေးဘူးဒီအေးကသမာဓိအလယ်ပိုင်းလောက်မှာပဲ မိုးကောင်ကြီးကြားရတယ်ဆိုရင်မန္တလေးတို့ပဲတော့အဲ့ဒီရတယ်မှာဆိုရင်တရက်အေးတယ်ဒါတဲ့တခါလဲဟိုတောင်ပေါ်ရတယ်ကြဘူးအေးမြောက်ပိုင်းနေရောက်တော့ဘူးအေးတာဘာလို့ဆိုနေနေဝေးသွားတဲ့နေရာတွေရေခဲတဲ့နေရာတွေရောက်ရင်ဖြင့်နမနာအေးတာပဲဟိုအခုသမာဓိရဲ့မြောက်ဘက်ဟိုတရုတ်ကြီးတို့အရာချာတို့အဲ့ဒီကြတော့အမနာအေးတာအဲ့ဒီကြတော့အဲ့ဒါအသင့်လျော်တဲ့အနှွေးတာကိုမရလို့ရှိရင်ချက်ချင်းကိုဒုက္ခရှင်နေတာပဲဟိုမှာအမနာအေးတယ်မခံနိုင်ဘူးဒီကလူတွေသွားနေရင် နေနိုင်မှုကတော်တော်ခင်းရင်ပါတယ်သူကအဲ့ဒါအေးကြောင့်ဖောက်ပြန်တာတဲ့ပေးလဲပေးနိုင်တယ်အေးပြီးတော့အပူကြောင့်လည်းဖောက်ပြန်တယ်အေးပူညင်ရတဲ့အနေကနေပြီးတိုးပူတဲ့နေရာဆိုရင်ညီကြဒုက္ခရောက်တာပဲလူကကြတော့ပူပြီးဆိုရင်ညီကြတဲ့လူတွေပူဆိုတာပူတာနဲ့ညီကြอืมချွေတွေပါလေထွက်အစအတိုင်းမဟုတ်ဘူးရောကတမျိုးတူနေဖြစ်တယ်ဖောက်ပြန်တာဒါသိမ့်မပူသေးဘူးဟိုသက္ကနာအရာတင်ရမှာအမှန်ပူတယ်ဟိုသက္ကနာအရာမှာဆိုရင် အကာအကွယ်မရှိဘဲနဲ့နေပြီးတာပဲဟိုမှာသက်ကနာရမှာဘုံဝတ္ထုလေးတစ်ခုထုတ်ထားတယ်ခြေကမျိုးသမီးတယောက်သက်ကနာရတယ်ခကြီးလိုက်ခကြီးခကြီးသွားတာအစကတော့လဲလဲကုန်တီတွေနဲ့သွားအဲဟိုနေကုန်တီတွေနဲ့သွားတယ်လဲနဲ့လည်းရှိတယ်ဟိုနေနဲ့လည်းရှိတယ်လို့ကလအုပ်တွေနဲ့လည်းရှိသွားတယ်အဲဒါညညကိုခကြီးသွားပြီးတော့နေကြတော့သူကတနေ့ရရမှာ တဲစကားလေးလုပ်ပြီးအဲ့ဒီမှာနေကာကွယ်လေးတွေတုပ်ပြီးတော့ငိမ့်နေရတာပေါ့မသွားနိုင်ဘူးနေကူလုံးအဲ့ဒီလိုလှုပ်ထားရကအဲ့ဒီခྱི་တဲ့ကုံတွေကုံတွေကထွက်ချင်ကြတော့ထွက်သွားတော့ဒီမိမတယောက်ကအိပ်ကျော်ကြနေဟန်တူပါတယ်သူကအဲ့ဒါသူနောက်ကြပြီးမှလိုက်သွားတော့နေပူလာတော့ဖြည်းဖြည်းပူလာတော့မခံနိုင်ဘူးတဲ့သူကမခံနိုင်တော့ကောင်းမကပါလာတဲ့သူရွက်လာတဲ့ ချင်းလေးအောက်ချပြီးတော့အောက်ကသဲတွေကသိပ်ပူတာပေါ့အဲ့ဒီချင်းလေးပေါ်မှာတက်ခိုင်းနေဒါလည်းပဲပူလာတာချင်းရမှာပူလာပူလာတော့မဖြစ်ဘူးဆိုပြီးကိုကအဝတ်ကိုခင်းခင်းပြီးတော့အဲ့ဒီပေါ်မှာထိုင်ဒါလည်းမနေသာဘူးဆိုတော့ကလေးလေးကပါလေးဆိုတာကလေးလေးကပါတော့ဒီကလေးကလည်းဒီတွေ့သေးသွားလားပြောတာပါဦးမသေးပဲလားစားတဲ့ကတော့သေးတဲ့နေတော့မဟုတ်အဲ့ဒီကလေးလေးပေါ်ကလေးလေးအောက်ကခုပြီးထိုင်ရဆိုတာဘို့မနေနိုင်တော့မေးပေမဲ့လို့อืมကိုမကြည့်တော့ဘူးသားတောင်မှတကယ်မဆိုင်နိုင်ဘူးဆိုတာအဲ့ဒီကနေဒီပုံစံထုတ်တာ အဲဒါကလေးလေးအောက်ကခုပြီးတော့နေရတယ်ပေပြီးတော့လားဘာလားတော့ပြောတာစာထဲကရေးတာတော့ပေပြီးတဲ့အတိတ်ပဲတော့မဟုတ်ဘူးအပြင်ခုထိုင်တဲ့အတိတ်ပဲရှိနောက်တော့လည်းပဲသူလည်းမခံနိုင်သေးတာပဲတဲ့ဒီမှာအဲဒါအပူကြောင့်ဖောက်ပြန်ဖို့မီးလောင်လို့ကျင်တော့ချက်ချင်းဖောက်ပြန်တာပဲမီးနဲ့လည်းပြည့်ရင်ကျင်တွေဘူးတို့ဘာတော့လောင်သွားရင်တခါတည်းဖူးကြီးပိန်ကြီးတခါတည်းပြက်လာတယ်ဒါအဲဒီလိုဖောက်ပြန်တာကိုပြောတာပါအဲဇိကိသာရပြီးသာသာလို့လည်းဖောက်ပြန်တယ် စားစားခြင်းကြလို့မစားရလို့ရှိရင်ကိုယ်ရဲ့ရုပ်တွေဖောက်ပြန်လာမယ်ပိပါသာပြီးရုပ်ပြီးရင်ငါလို့လည်းဖောက်ပြန်တယ်ရင်မတော့ရလို့ရှိရင်လည်းဒါလည်းပဲဖောက်ပြန်လာတယ်သာမစားရင်အဲတရက်ကနှစ်ရက်နှစ်ရက်ကသုံးရက်စားပြီးသာမစားကြလို့ရှိရင်သိနိုင်တယ်သာမစားတာရင်မတော့ရတာလည်းသိနိုင်တယ်ရင်ငါရင်လည်းသိတာပဲဘုန်းကြီးကဟိုငယ်ငယ်တုန်းကကြားဘူးတော့ဟိုရမှာအဲရွာနဲ့ဘုန်းကြီးကမွေးတဲ့ဇာတိရွာနဲ့ သိမွေးလာပါဘူးလေးဖာလုံးလောက်လာဝေးပါလိမ့်မယ်ဘယ်လောက်ရှိမှာပါအဲ့ဒီနာအရမှာဟိုတုန်းကတော့အဲ့ဒီနာရွာမရှိပါဘူးခုတော့ရွာလေးရှိတယ်ကြီးကကြီးကကြားတာကိုဟိုရက်တည်းကြီးကကြားကြီးတွင်းကြီးတွင်းမှာတရွာလုံးမှာကြီးတွင်းကနှစ်တွင်းသုံးတွင်းလောက်ရှိတာနဲ့တူပါရဲ့သူကအဲ့ဒါတွေဝိုင်းပြီးတော့ခတ်ရတာညရောနေ့ရောခတ်ဒီကလူလည်းပဲတောက်ဖို့သုံးဖို့ရောရေချိုးဖို့ရောဒီကြီးတွင်းကလူတွေရှိနေကြတာ နွားတွေပါလေရေတိုက်ဖို့ရတယ်တဲ့ကနေပြီးဆက်ပြီးတော့တိုက်ရတာကိုရေကကြားအဲဒီတော့ခကြီးတယ်တွေဘယ်ကဘယ်ကလာတာလည်းမသိပါဘူးအဲဒီရေငတ်ပြီးတော့ရေတောက်ကြမရလို့အဲဒီနားမှာလူတယောက်သေးတယ်လို့ဆိုတာပဲပြောတာကြားတယ်သူကအဲဒါကတော့ဘုညာမမွေးကရှင်းကြပါလိမ့်မယ်ဘုညာမွေးတဲ့အရွယ်ရောက်တော့ဟိုရေတွေပေါ်နေကိုမှတော့အဲဒီတွန်းပြောင်းနေပါလိမ့်မယ်အခုတော့ရေတွေကပေါ်နေရေတွေကတော့လေတွေပါလေလုံနိုင်အောင်ပိုးပိုးချမ်းချမ်းရေတွေအများကြီးရှိပါတယ်ဆိုတော့အခုတော့ရေမကြဘူးဘုတော့မှရေကြတယ် အဲဒါရေမတော့ရခြင်းကြောင့်လည်းရင်ငါခြင်းကြောင့်လည်းဖောက်ပြန်နေတဲ့ဒီရုပ်ဟာသေသေတိဖြစ်ဖောက်ပြန်သွားနိုင်တယ်ရှင်တို့မှက်တို့ကြိုက်ချင်းကြောင့်လည်းဖောက်ပြန်သည်တဲ့ရှင်မှက်မွေကင်းကြိုက်ချင်းကြောင့်လည်းဖောက်ပြန်တာသည်တဲ့ရုပ်ဟာဒါကတော့သင်ကြားတာပဲရှင်ကြိုက်ရင်အဖူးကြီးပိန်ကြီးထားလာတာပဲမှက်ကလည်းပဲဟိုတော့ရတယ်မှာမှက်ကြီးကြီးအဲ့ဒါကြိုက်ရင်သားပြီးတော့ဖောက်ပြန်လွယ်သေးသူကပေါင်ကြီးကြီးမွေကင်းဆိုတော့သူပြောကြမလို့ငင်းကြိုက်လို့ရှင်ဖြင့်တချို့ဩနေရတာပဲဒီလူမကြဒါကဒုက္ခဖြစ်တာပဲ မွေကြိုက်ရင်တော့သေးကိုသေးရတာပဲမွေကတော့ဟောပြန်နေအဲဒီတော့ဆန့်ကျင်ဘက်အကြောင်းနေနဲ့တွေ့တဲ့အခါမှာတမျိုးတမျိုးပြောင်းလဲဖောက်ပြန်တတ်တဲ့ဝတ္ထုကိုရုပ်လို့ခေါ်သည်တဲ့ရုပ်ဆိုတာစိတ်နံတရားကတော့စိတ်နံတရားကတော့အဲ့ဒါတွေနဲ့မတွေ့နိုင်ဘူးအပူနဲ့လည်းတွေ့လို့မဖြစ်ဘူးစိတ်ကိုစိတ်ကိုမီးနဲ့ရှို့လို့မရဘူးအဲအေးဒါနဲ့တို့လို့လည်းမရဘူးစိတ်ဟာ ဘာနဲ့မှလုပ်လို့မရဘူးစိတ်ကိုစัจจิပဲလုပ်လို့ဘာမှမရဘူးအခုလူတွေအမှန်လက်နဲ့ကောင်းတဲ့အဲဒီသင်္နာတို့အမြောက်တို့ဘုံတို့မာကြီးတွေနဲ့လည်းပဲစိတ်တော့ဖြည့်ဆည်းလို့မရဘူးရုပ်ကိုယ်သာဖြည့်ဆည်းလို့ရတာစိတ်ကသူကထေဝထုမှမရှိပဲဟာဝဏ္ဏတရားထေဝထုမရှိတော့ဆန်းကျင်ဘက်တွေနဲ့တိုက်ခိုက်ဖို့တွေးထိဖို့ရဖြစ်ကုန်မဖြစ်နိုင်ဘူးသူကဒါကြောင့်ဆန်းကျင်ဘက်အေးအပူစသည်နဲ့ တိုက်ခိုက်ပြီးတော့တမျိုးတမျိုးပြောင်းလဲဖောက်ပြန်တတ်တဲ့အရာဝတ္ထုကိုရုပ်ဟူ၍ခေါ်သည်အဲဒီရုပ်ကိုသိရမယ်ဒါကိုရင်းကရုပ်လည်းရှိတယ်ကိုဘာကရုပ်လည်းရှိတယ်ဒါပေမဲ့လို့တရားထုတ်တဲ့ပုဂ္ဂိုလ်တော့ကိုရင်းကရုပ်သိဖို့ပါပဲဒီတုံးတဲ့ရောက်ခဲမြေကြီးကတွေသိစဉ်းစားနေဖို့မလိုပါဘူးဒီဥစ္စာတွေကဒါတွေကတခြားတွေပဲအဲမိမိကိုရင်းကရုပ်တွေသိဖို့အဲကိုရင်းကရုပ်တွေဣတိရူပံဣတိဣတိကရူပံစัจ္ဇမေနဲ့တွေ့လင်ဖောက်ပြန်တတ်သောယုတ်တရားတွေ အရေးအပူအစရှိသောဆန်းကျင်ပဲနဲ့တွေ့ခဲ့လို့ရှိရင်တမျိုးတမီပြောင်းလဲဖောက်ပြန်တတ်တဲ့သဘောတရားပဲလို့ဒါတရားရင်းအတိုင်းအများသိလွယ်တဲ့ဤကတော့သာရမဏဓမ္မအနာရမဏဓမ္မပြီးမှမှာဟောတာနန္တရားတွေကိုသာရမဏတဲ့အာယုံပြုတတ်တဲ့တရားလို့ဟောတာလေအာယုံပြုတတ်တဲ့အာယုံသိတတ်တဲ့တရားတွေရုပ်တရားကိုအနာရမဏဓမ္မအာယုံမပြုတတ်သောတရားအာယုံကိုမသိတတ်သောတရားလို့ဟောတာအဲဒီတော့ အာယုံမသိတတ်တဲ့ဥစ္စာဟာယုတ်တရားသိတယ်မသိဘူးဆိုတဲ့စကားလုံးကလည်းအမှန်ပြကျဲသိတယ်ဆိုတာဗာဒိညုတညာအတိမျိုးနဲ့အလုံးစုံလျှောက်သိတာမျိုးတွေဒီလိုဟာလည်းရှိတယ်အေးမဉဏ်ဖွဉဏ်နဲ့သစ္စာလေးပါးသိတာမျိုးလည်းရှိတယ်ဝိပဿနာနဲ့နိစ္စဒုက္ခအနတ္တသိတာမျိုးလည်းရှိတယ်อืมဒါပေကျန်ကဘုသူတနဲ့တတ္တိလိမ္မာတာမျိုးသိတာမျိုးလည်းရှိတယ်သိဆိုတဲ့ဗမာစကားလုံးကအကျယ်ကြီးပဲဒါပေမဲ့အဲ့ဒီ အနာရဏဓမ္မအာယုံမပြုတာမသိတာဆိုတာကတော့အာယုံမပြုတာသာကိုပဲဆိုတာဟိုကိုလိုမသိတာသာတွေပြောတာမဟုတ်ဘူးဟိုလိုကလည်းအဝေးကြီးပါပဲဒီအလုံးစုံသိတာနဲ့အဲသစ္စာလေးပါးသိတာနဲ့အနိစ္စဒုက္ခအနတ္တသိတာနဲ့အဝေးကြီးဘာမှမဆိုင်သေးဘူးဒီဥစ္စာကတော့အာယုံမပြုတတ်တာဒီတုံတိုင်းကြောက်ခဲမြေကြီးခဲတွေဘာမှအာယုံမပြုတာဘူးဘာမှမသိတာဘူးအဲ့ဒါလိုပဲလူကိုယ်တည်းကရုပ်တရားလဲသူတို့သက်သက်နဲ့ဆိုရင်ဘာမှမသိတာဘူး တဲ့အနာရမဏတရားအာယုံမရှိတဲ့တရားအာယုံမသိရတဲ့တရားပဲယောဂီပုဂ္ဂိုလ်မှာထင်တော့အဲ့ဒီလိုပဲရှင်းဥစွာထင်တယ်အဲရှင်းမှလို့ရှိရင်ယုတ်တရားတွေရှင်းမှရင်တုံးတိုင်ကြောက်ခဲမြည်ကြီးခဲများလို့အသေးသဘောနဲ့အာယုံမပြုတ်တဲ့သဘောအာယုံမသိရတဲ့သဘောအနေအချင်းဒီကပို့ပြီးတော့ထင်လွယ်တယ်ဒီလိုထင်ပါတယ်ဒီလိုထင်ရင်လည်းပြီးတာပါပဲသူကအဲ့ဒီအာယုံမပြုတ်တာအာယုံမသိရတဲ့သဘောတွေဟာစမ်းကျင်မဲ့နဲ့တွေ့ရင်ဖောက်လဲဖောက်ပြန်တတ်တဲ့တရားကြီးတွေပဲစမ်းကျင်မဲ့နဲ့လည်းတွေ့လဲတွေ့နိုင်တယ်သူတို့က အထေတရားရှိနေတာပေါ့။ထေတရားရှိနေတော့အေးနဲ့လည်းတွေ့နေတယ်၊ပူနဲ့တွေ့နေတယ်၊မီးလည်းလောင်နေတယ်။လက်နဲ့ဗေဒာနေနဲ့ထုလည်းရိုက်လိုက်အဲဒီလိုလည်းထိခိုက်နေတယ်။စိတ်ကဒီလိုလုပ်လို့မရဘူး။စိတ်ကိုဘယ်နဲ့မှလုပ်လို့မရဘူး။စိတ်ကမီးနဲ့ချိုးလို့လည်းမရဘူး၊ထုလို့နဲ့လို့လည်းမရဘူး၊ဓာတ်နဲ့ခုတ်လို့လည်းမရဘူး၊တဏှနဲ့ပြည့်လို့လည်းမရဘူး။ဘာမှသူ့ကိုထိခိုက်အောင်မလုပ်နိုင်ဘူးသူကစိတ်ကအထေဝတ္ထုကမရှိဘူး။ အဲယုတ်ကတော့အထေဝတ္ထုရှိနေတော့ကိုဆန့်ကျင်မဲ့တရားတွေနဲ့တိုက်ခိုက်ပြီးတော့တမျိုးတမျိုးပြောင်းလဲဖောက်ပြန်နိုင်တယ်အဲအများနာလိုတဲ့နည်းနဲ့ဆိုရင်တော့ကိုအခုမဟိရဝတ္ထုတွေနဲ့ဥပမာတွေပြကြပါတယ်ရေနွေးအိုးပထမကသူကအေးပဲအိုးကလည်းအေးပဲရေကလည်းအေးပဲမိဘကတင်လိုက်တာနဲ့အိုးလည်းပူလာရေတွေလည်းပူပွက်လာ သူ့ပွက်လို့ဟောက်ပြန်တာတဲ့ဥစ္စာပထမကသူ့ဥစ္စာအေးနေတာပဲမိနဲ့ထိလိုက်တာနဲ့သူပူလောင်ပြီးတော့သူပွက်လာတယ်တဲ့ဖောက်ပြန်လာတယ်အဲ့ဒါရုပ်ဖောက်ပြန်တတ်ပုံလားဆန့်ကျင်ဘက်နဲ့တွေ့ရင်ဖောက်ပြန်မုန်းအေးနဲ့တွေ့တဲ့ခါလဲဒီတိုင်းပဲပထမကမအေးမပူမျှနေတဲ့ဥစ္စာကိုအဲဒီအေးတဲ့ခါနဲ့သွားထိုင်အေးတယ်အခုဟို ဓာဓာနဲ့အေးကန်းတွေပါတယ်ရှိပါတယ်အဲဒီဓာနဲ့အေးကန်းနဲ့သွားထည့်တာလို့ကျင်အေးတာပဲရေတွေပါတယ်လည်းခဲကုန်တာပဲသူကအေးတယ်အဲဒါတမျိုးတမျိုးကြောင်းလဲဖောက်ပြန်တာပေါ့လားအေးနဲ့တွေ့ရင်တမျိုးတမျိုးကြောင်းလဲဖောက်ပြန်သည်အပူနဲ့တွေ့ရင်တမျိုးတမျိုးကြောင်းလဲဖောက်ပြန်သည်တွေ့မှကြောင်းလဲဖောက်ပြန်တချို့ကတော့ကိုရုပ်ဆိုတာအများအားဖောက်ပြန်နေတယ်လို့ယူဆကြတယ်အဲဒါကြောင့်ရုပ်ကိုသိလို့ရှိရင်ဖောက်ပြန်နေတာလေးတွေ့ရမယ်တချို့ကဒီလိုပြောကြတယ်ဒါကသာသမားတွေကပြောတာ အဲရုပ်ကရုပ်ပနာလက္ခဏာရှိတယ်တဲ့ရုပ်ပနာလက္ခဏာရုပ်ပဲတဲ့ရုပ်ပနာလက္ခဏာဆိုတော့ဖောက်ပြန်ခြင်းသဘောလေးပေါ့ဖောက်ပြန်ခြင်းသဘောလေးတွေ့ရမှာတဲ့ရုပ်ရှုလို့ရှိရင် ဖောက်ပြန်ခြင်းသဘောလေးတွေ့မှာဒါမှသူစားသဘာဝကြတယ်မှန်းတယ်ဆိုပြီးတော့ဒါသာပိဋကံကသမားတွေကပြောကြတယ်သူကလည်းပဲဒီကြကြနှက်နှက်ဆက်ဆက်မစင်းစားလို့ပါသူစားလည်းမဟုတ်ပါဘူးဒီလိုမဟုတ်ပါဘူးရုပ်ပနာလက္ခဏာကရုပ်တိုင်းရုပ်တိုင်းမှာဖောက်ပြန်တာမဟုတ်ဘူးရုပ်ပနာလက္ခဏာသာရှိတာပဲဖောက်ပြန်တာမဟုတ်ဘူး ဖောက်ပြန်တတ်တယ်ဆိုတာလေးတော့ရှိတယ်ရုပ်တိုင်းရုပ်တိုင်းဖောက်ပြန်တယ်လို့မြတ်စွာဘုရားဟောတာမဟုတ်ဘူးသူသာဟောတဲ့ကကြည်ပါမှာပေါ့တိတေနပြေရုပ်ပတိရဲ့အေးကြောင့်လည်းဖောက်ပြန်တယ်အေးမှဖောက်ပြန်တာမအေးရင်သူကမဖောက်ပြန်ဘူးဒီတိုင်းပဲဘုံနေနပြေရုပ်ပတိအပူကြောင့်ဖောက်ပြန်တယ်ဘူးနဲ့တွေ့မှဖောက်ပြန်တာမပူလို့ရှိရင်သူကညနေတဲ့ကမဖောက်ပြန်ဘူးလို့နောက် ဇိကေဆာယပိရုပ္ပတိတဲ့အစာစာမှမစာရင်သူမဟုတ်ပြန်ဘူးအဲပိပတာယပိရုပ္ပတိရင်ငါမှရင်မငါရင်သူ့စာမဟုတ်ပြန်ဘူးယုတ်ကတောင်းတယ်အေးစာစာလာရင်ရင်ငါလာပြီဆိုရင်အဲ့ဒါယုတ်တွေပြက်ကုန်ပြီလားလူဖောက်ပြန်လာပြောတယ်နော်ဟိုကိုင်းကဘိုးတင်ကြတယ်ကျင်တော့မဲ့တော့မွေကင်းတော့ကြိုက်လို့ရှိရင်ဖောက်ပြန်တယ်ဆိုတာအဲ့ဒါမှဘိုးတင်ကြတယ်ကျင်မဲ့မွေကင်းမကြိုက်ရင်သူ့ဟာသူဘာမှမဖြစ်ဘူးသူက အဲမွေကင်းကြိုက်တဲ့ခါကျတော့ပုံမတော်သေရောပဲခောက်ပြန်လိုက်တာမှပြောနေတယ်လို့ဒါသိခောက်ပြန်သွားတယ်အဲတော့စမ်းကျင်မဲ့အကြောင်းနဲ့တွေးမှဖောက်ပြန်တယ်ဒါကြောင့်ဒီကဆရာတွေကနည်းနည်းနည်းနည်းစဉ်းစားထားပါတယ်ဖောက်ပြန်ခြင်းလက္ခဏာရှိတယ်လို့ဆိုတယ်တဲ့ဖောက်ပြန်ခြင်းလက္ခဏာရှိတော့ရုပ်လို့ခေါ်တယ်တဲ့ဒါလို့ဆိုရင်စမ်းကျင်မဲ့နဲ့တွေ့မှဖောက်ပြန်တာပဲတဲ့စမ်းကျင်မဲ့နဲ့မတွေ့ရင်မဖောက်ပြန်ဘူးဇမလောကမှာရှိတဲ့ဇမာတွေရှိတယ်တဲ့ဒီဇမာတွေဟာ သူတို့စီမှာအေးပူကမျှနာဆန်းကျင်ဘက်တွေမရှိဘူးတဲ့မရှိဘူးဟုတ်တယ်မြန်မာအဲ့ဒီမှာယာတိဥတုပြောင်းပြီးတော့ဖောက်ပြန်တယ်တွေပါတယ်မရှိဘူးသူကအေးလွန်နာအပူလွန်နာမရှိဘုရားဆာလောင်သားတို့မိုးသိသားတို့ဒါတွေကမရှိဘူးသူကစားလည်းမစားဘူးရေလည်းမတောက်ဘူးသူတို့ကတော့မရှိဘူးမွေကင်းတော့ချင်းမဲ့တော့ပဲရှိမယ်လေဗြဟ္မတိမွေကင်းချင်းမဲ့မရှိနိုင်ဘူးလို့သာနတ်ပြည်တော့မရှိဘူးချင်းမဲ့တယ်ဆိုတာမရှိပါဘူးသူကအဲဒီဆန့်ကျင်မဲ့တယ်မရှိဘူးတဲ့ မရှိတော့ဗြဟ္မသန္တာငါးယောက်ကအေးဘူဆိုင်ဆိုဆန့်ကျင်မဲ့နဲ့မတွေ့လို့သူတို့သန္တာငါးယောက်ကမဖောက်ပြန်ဘူးမဖောက်ပြန်တော့ဗြဟ္မသန္တာငါးယောက်ကိုရုပ်ပတိတိရူပနဲ့ဝသနာထနဲ့ကြိုက်ပါမလားရုပ်ပတိဖောက်ပြန်တော့ကြောင့်ရုပ်ပတိတိဖောက်ပြန်တော့ကြောင့်ရူပံယုတ်မီဗြဟ္မသန္တာယောက်ကမဖောက်ပြန်ယုတ်မီပါမလားဒီလိုသောရဏနဲ့သူကရှင်းတယ်ဒါတော့အဖြေဆရာကဖြေတယ်ပြီးပါတယ်ဘာလို့လဲတော့ ဖောက်ပြန်တဲ့သဘောရှိနေတာတဲ့သူကအကြောင်းအကြောင်းမညင်ညွတ်လာတာမဖောက်ပြန်တာတဲ့ဆန်းကျင်မဲ့အကြောင်းနဲ့တွေ့ရင်သူဖောက်ပြန်မတွေ့လို့သူမဖောက်ပြန်တွေ့ရင်ဖောက်ပြန်မဲ့ဥစ္စာတွေတဲ့ဒါကြောင့်ဖောက်ပြန်ခြင်းသဘောကိုမလွန်ဆန်နိုင်ပါဘူးတဲ့ဖောက်ပြန်ခြင်းသဘောကတော့သူ့ရုပ်ထဲမှာရှိနေတာပဲဆန်းကျင်မဲ့နဲ့တွေ့ရင်ဖောက်ပြန်မဲ့ဆိုတဲ့သဘောရှိပါတယ်ဒါကြောင့်ယမသာနာငါးရုပ်ဟာတော့သူမဖောက်ပြန်မှုဆိုတဲ့အဓိပ္ပာယ်ဝန်ခံထားတယ်ဆရာတွေကမငင်းမှုမျိုးစားဘူး မငြင်းဒီမတဏ္ဍာယုံမဖောက်ပြန်ဘူးဆိုရင်ခံထားတယ်သို့တော့ဖောက်ပြန်တတ်တဲ့သဘောကသူ့မှာရှိတယ်တဲ့ဆန်းကျင်မဲနဲ့တွေ့ရင်ဖောက်ပြန်ပါလိမ့်မယ်ဒါကြောင့်မို့ရုပ်လို့ခေါ်ရတာပါပဲလို့ပြောတယ်ညတာကတသိတာရကပါပဲအဲ့ဒါကိုအဲဒီအချို့သောသာပေကျမ်းဂန္ဓပုဂ္ဂိုလ်တွေပြောတဲ့တဲ့ရုပ်နာလက္ခဏာလေးတွေ့မှဖောက်ပြန်နေတာလေးတွေ့မှနာမရုပ်ကိုသိတဲ့ဆိုလို့ရှိရင်ဓမ္မတွေဝိပဿနာရှုတဲ့ကခက်တာပေါ့ ဇမားတွေဝိပဿနာရှုတဲ့အခါသူတို့တဏှာယုတ်ကအင်းဆန်းကျင်ဘက်ကမတွေ့တော့မဖောက်ပြန်ဘူး။ဖောက်ပြန်တဲ့လက္ခဏာတွေ့ဖို့ခဲရင်တယ်လေ။မတွေ့နိုင်ဘူးလို့ဆိုတာမဖြစ်နိုင်ဘူး။အဲဒါကြောင့်ဆန်းကျင်မဲနဲ့တွေ့ရင် ဖောက်ပြန်တတ်လို့ယုတ်လို့ခေါ်ပါတယ်။အဲဆန်းကျင်မဲနဲ့တွေ့ရင်ဖောက်ပြန်တတ်တဲ့သဘောလေးသိရင်ပြီးတာပါပဲ။အဲအဘိဓမ္မာဟောတဲ့အနာရဏဓမ္မအာယုမပြုတ်တဲ့သဘောလေးဆိုတာသိရင်လည်းပြီးတာပါပဲ။ယောဂီပုဂ္ဂိုလ်တွေမှာတွေ့တာအဲ့ဒီလိုပြီးပါတယ်။ သူဓမ္မတဲ့ခံအာယုံပြုတတ်တဲ့တရားကတစ်မျိုးအာယုံမပြုတတ်တဲ့တရားကတစ်မျိုးဒီလိုနှစ်မျိုးကွဲပြားလာတယ်အဲဒီလိုကွဲပြားပြီးရအာရဣတိဣတိကရူပံယုတ်တိဒါကယုတ်ပဲလို့သိရမယ်တဲ့ဒီယုတ်တရားလေးပေါ့အာယုတ်ဆိုတဲ့နာမည်နာမည်ကလည်းသိမှာပါပဲကိုယ်မှာဆိုတော့သိနေပါတယ်အကယ်၍မသိတော့မှနာမည်မသိတော့ဒါကိစ္စမရှိပါဘူးသဘောတည်ရင်ပြီးပါပြီခုနပြောတဲ့အာယုံမပြုတတ်တဲ့တရားလေးပဲဒါလေးကစိတ်များ စိတ်နာများလို့အာယုံပြုတတ်တဲ့အာယုံသိတတ်တဲ့သဘောမဟုတ်ဘူးသူကသဘောတစ်မျိုးပဲလို့ဒါလေးသိရင်တော်ပါပြီဒီယုတ်တရားကိုသိတော့ဘယ်လိုသိရမလဲဆိုရင်ဣဒံရူပံဣတကာရူပံနာဣတောပင်ယောအတ္တိဒီလိုသိရမယ်တက္ကရာကဖွင့်ဣဒံဣဒီကရူပံယုတ်တိဣဒကံဤများလောက်ကရူပံယုတ်တိဣတောဤယုတ်တဲ့ပင်ယောအလွန်နာအတ္တိမရှိတော့ဘူးဒါပဲကိုယ်ထဲမှာ ဒါဟာရုပ်ပဲအာယုံမသိတတ်တဲ့တရားပဲဒီလိုသိရမယ်အဲဒီညလောက်ဟာတွေကရုပ်တွေကြီးတယ်ပဲအကုန်လုံးအာယုံမသိတတ်တဲ့တရားကြီးတယ်ပဲဆိုတာသိရဒီရုပ်မှာတပါးလဲသိတင်လဲမရှိတော့ဘူးဟွန်းအထာကတာကတော့သိတဲ့အပေါ်လုံးရုပ်မရှိတော့ဘူးလို့ဒီပြောင်လည်းပဲပြပါတယ်ဒါကသူသိတဲ့ညတွေအိဗယ်ယူရင်တော့ကြိုက်မှာပေါ့လေဒါပဲမဲ့လို့ သာမန်ပုဂ္ဂိုလ်တွေသိတာကတော့ရုပ်တွေစုံညင်မှစုံမယ်။ဒါဖရာများသိတာမှအကုန်လုံးစုံမှသိပြင်မရှိတော့ဘူးဆိုတော့လူစားကတော့နည်းနည်းလေးတော့လိုလိုလိုရှိနေပါလိမ့်မယ်လားတက္ကရာကတော့ဘယ်လိုဆိုလဲသူကတကယ်အပေါ်လိုရုပ်မရှိတော့ဘူးဆိုတာသူသိတဲ့ညာလေးယူရမှာပေါ့သူသိတဲ့ညာလေးနဲ့သူသိတဲ့ညာလေးမှာပြင်ရုပ်တွေကုန်ပြီသိကျင်ဘာမှမရှိတော့ဘူးဒါပဲရှိတယ်ဆိုလိုရင်းကတော့ဒီနေရာမှာဒီရုပ်မှတပါပုဂ္ဂိုလ်တ attva အကောင့်ထည်ရလို့ဆိုတာဒီမှာမရှိဘူးလို့ဆိုလိုတာပါပဲအဲ့ဒါကလိုရင်းတယ် ဒါတွေအကုန်လုံးယုတ်ကြည်တယ်ပဲယုတ်မှတပါးသိဘာမှမရှိဘူးသိရမယ်အခုဝိပဿနာရှုတဲ့အခါမှာဓာတ်၆ပါးကထင်ရှားတဲ့ယုတ်တွေကိုရှုရတယ်ကာယဓာတ်ရကကိုကအတွေ့အထိယုတ်တွေဒီကစရှုရမယ်လို့မထကထာတွေကပြောပါတယ်မဟာဘုတ်ယုတ်တွေကစပြီးရှုရမယ်အဲမဟာဘုတ်ယုတ်ဆိုတာများသောအားဖြင့်အတွေ့အထိတွေကထင်ရှားပါတယ်ပထဝီခဲမှာကျမ်းမ်းတဲ့အတွေ့အထိအဲကိုယ်ထဲမှာ ဘယ်နေရာကပဲစိုက်ရှူရှူထိတာလေးစိုက်ရှူလို့ရှိရင်ထိတယ်ထိတယ်ဆိုရင်လည်းဆိုမဆိုရင်လည်းနေစိတ်အပီလေးနဲ့အဲ့ဒီမှာစိုက်ရှူလို့ရှိရင်ထိရတဲ့သဘောလေးဟာပထဝီဆိုတဲ့ခက်မှကျမ်းမ်းတဲ့သဘောတစ်ခုခုရင်လည်းဖြစ်ရမာတဲ့သဘောကျမ်းတဲ့သဘောနှုတဲ့သဘောအတူတူပါပဲကျမ်းတယ်နှုတယ်ဆိုတာနှုတာကိုထောက်ဆိုင်ရင်ကျမ်းတယ်လို့ခေါ်ရတယ်ကျမ်းတာကိုထောက်ဆိုင်ရင်လည်းနှုတယ်လို့ခေါ်ရတယ်အဲခက်မှတဲ့သဘောကျမ်းတဲ့သဘောနှုညံ့တဲ့သဘော သိမ်မွေ့တဲ့သဘောချောညက်တဲ့သဘောအဲဒီတော့အထေဝတ္ထုလေးအနေနဲ့ထင်လာတာပါပဲဘသူဘသူကဟိုထိတဲ့နေရာရဲ့လက်ကထိထိခြေကထိထိခေါင်းကထိထိအဲဗဇာထဲကလည်းရှားနဲ့ပါနဲ့ထိတာတွေလည်းရှိတယ်ဒီပြင်လည်းသားတဲ့သွေးတွေကနေပြီးတော့တိုက်ထိနေတာတွေလည်းရှိတယ်ဒီမှာဒီကနေပြီးတော့ကြမ်းကြမ်းတွေ့တာရှိတယ်နုနုတွေ့တာရှိတယ်ညဉ့်ညဉ့်ညဉ့်ညဉ့်သင်သင်မွေ့မွေ့တွေ့တာရှိတယ်အဲ့ဒါပါပဲရှိတာပထဝီဓာတ်ပထဝီဓာတ်ခဲမှကျမ်းတဲ့သဘောကိုတွေ့တယ် အဲဒါရုပ်ပဲတဲ့ဒီဥစ္စာအဲဒါလေးတွေ့ရနောက်ပြီးတော့တေဇောဓပူတဲ့သဘောနှွေးတဲ့သဘောအေးတဲ့သဘောကိုယ်ထဲမှာလက်နဲ့တွေ့ထိတာဖြစ်ဖြစ်ခြေနဲ့တွေ့ထိတာဖြစ်ဖြစ်ဒီပြင်ကိုယ်စိတ်မဲနဲ့တွေ့ထိတာဖြစ်ဖြစ်အဲကိုယ်ထဲသိနဲ့စိုက်လိုက်တော့တဏှာကပူပူနွေးနွေးတွေ့တာပဲဖြစ်ဖြစ်အေးနာတွေ့တာပဲဖြစ်ဖြစ်ပေါ့လေရှိပါတယ်ကိုယ်ထဲမှာစိုက်ကြည့်လို့ရှိရင်တဏှာရမှာအဲ့ဒါပူတာနွေးတာအေးတာလည်းထင်ရှားတယ်အဲ့ဒါတေဇောဓရုပ်ပဲတဲ့ဥစ္စာလေဝါယောဓ တောင်းတာရှိတယ်တင်းတာရှိတယ်လှုပ်ရှားတာရှိတယ်တွန်းတာကန်တာရှိတယ်ဒါဝါရောဓတွေကိုယ်ထဲစိုက်ကြည့်လို့ရှိရင်ဘယ်နေရာကဖြစ်ဖြစ်ဟောတာတောက်နေတာထိုင်းနေတဲ့ခါများဆိုကိုယ်ထဲမှာစိုက်လိုက်ရင်ကိုကြီးထောင်ထတာတောက်နေတာသင်ကြတာပေါ့သူကလက်တို့ကတော့ဆန့်တန်းထားလို့ချင်းအဲ့ဒီလက်ထဲမှာတောက်နေတာသင်ကြတာပေါ့တောက်နေတဲ့ဘောတင်းနေတဲ့ဘောနောက်လှုပ်ရှားတဲ့ခါကျတော့ကိုယ်ရဲ့ဆန့်နေဆိုတဲ့ခါကျတော့လှုပ်ရှားတဲ့ဘောတွေသင်ကြတာပဲအဲ့ဒါကဝါယောဓာတ်တွေသင်ကြတယ်ဒါလည်းရုပ်ပဲသူအာယုံမပြူတာဘူးမသိတာဘူး ဆန့်ကျင်မဲ့အကြောင်းနဲ့တွေ့လို့ချင်းဖောက်ပြန်တတ်တယ်ငါရုပ်အာဘောဓကတော့သူအရေးသဘောသူ့တော့တွေ့ထိလို့မရဘူးဒါပဲမဲ့လို့သူနဲ့တစားတည်းဖြစ်တဲ့ပထဝီတို့ဒေဇောတို့ဝါရောတို့တွေ့တော့အချင်းอืมဒါကအရေးပဲဒါကစိုးတဲ့သဘောပဲထိုင်းတဲ့သဘောပဲစီးတဲ့သဘောပဲကတ်တဲ့သဘောပဲဒါလိုသိရတယ်စိုးတယ်ထိုင်းတယ်စီးတယ်အာယူတယ်အရေးအရေးပြောတယ်အဲဒီသဘောလေးကိုသိရတယ်အဲ့ဒါလိုအာဘောဓ အဲ့ဒါဓာကြီးလေးပါပဲအဲ့ဒီဓာကြီးလေးပါမှီပြီးတော့ဖြစ်နေတဲ့ဥစ္စာတွေကမျက်စိနဲ့မြင်ရတဲ့အခြင်းမြင်ရတဲ့သဘောလေးပဲနားကကြားရတဲ့အသံကြားရတဲ့သဘောလေးပဲနားထဲမှာကြားအခုဘုန်းကြီးပြောနေကြားနေတာပဲမျက်စိကဖွင့်ကြည့်ရင်လည်းကိုယ်ကတဏှာဖြစ်၊ဒုညတဏှာဖြစ်ပြီးအဲဒီတုံတိုင်းတို့ဖြာတို့ကပဲဖြစ်ပြီးမြင်ရတာတွေကမျက်စိနဲ့မြင်ကမြမြင်ရကမြသဘောတွေကသူကအဆင်းပဲနားကကြားကမြအတန်လေးတွေဟာသူကနားရဲ့ဒါတော့သင်ကြားပါတယ်သူကနားအတန်တရရုပ်ရုပ်ပဲသူက အသင်းရဲ့အမှန်ရဲ့နှာခေါင်းကနာရတဲ့အနံ့လည်းရုပ်ပဲအဲစားတဲ့ခါကျတော့လျှာမှာအရသာလေးတွေပေါ်လာတယ်ချိုတာချင်းတာစတ်တာဖာနာငါနာခါတာအဲချိုချိုရတာတွေလည်းမပြောတာဘူးဘယ်လိုရဲလို့မပြောတာဘူးသူကမူတော်သလိုပြောရရတာပဲဒီရတာပဲနဲ့ဖြစ်နေတယ်ဆိုပြီးပြောရရတယ်မပြောနိုင်ဘူးအဲဒါအများပြောဆိုနေတဲ့ဥစ္စာကတော့ချိုတာတို့ချင်းတာတို့ဖာနာငါနာစတ်တာခါတာအဲစိတ်နာဒါတွေကတော့ပြောလို့ဖြစ်တယ်တချို့ရတာတွေပြောလို့မဖြစ်တာတွေလည်းရှိတယ် အဲ့ဒီဇာဝမှာတွေ့ရတဲ့တွေ့ရတဲ့အရသာယုတ်ဒါတွေကသူကသင်ကြားတွေ့ရတာပဲပေါ်တဲ့ခါမှလို့ရှိရင်ဒါလေးတွေသိတာပဲမြင်တဲ့ခါမှရင်မြင်ရတဲ့အဆင်သိတယ်ကြားတဲ့ခါမှရင်ကြားရတဲ့အဆင်သိနားတဲ့ခါမှလို့ရှိရင်အနံ့ကိုသိတယ်သားတဲ့ခါမှလို့ရှိရင်အရသာကိုသိတယ်အဲခုနကအတွေ့အထိတွေကတော့ဓာကြီးလေးပါခုနပြောပြီးပြီဒါတွေ့ထိတဲ့ခါမှဘယ်ကတွေ့ထိတွေ့ထိမှလို့ရပါတယ်ဒါတွေသိပြီးတော့ မြင်တဲ့အခါမှလို့ရှိရင် မြင်မှုဣတိယမျက်စိရုပ်ကလေးကလည်းထင်ရှားတာပဲမြင်မှုဖြစ်လိုက်တာနဲ့မြင်တယ်လို့မှိုက်တာနဲ့မြင်မှုလေးကဒီကနေပြီးဖြစ်တာပဲမြင်မှုဣတိယနေရာချင်းမျက်စိရုပ်ထင်ရှားတာသက္ကုပ္ပတာရခေါ်တယ်အဲဒီသက္ကုပ္ပတာရဘယ်နဲ့နေတော့လုံးလုံးလားပြားပြားလားရှည်ရှည်လားဝိုင်းဝိုင်းလားအဲဘယ်နဲ့နေတော့အဲဒီတော့ပုံသဏ္ဍာန်နဲ့ပြောလို့မရှိဘူးယောဂီသိတာက ဒီလိုပဲသိတယ်မြင်မှုဤတရားနေအဖြစ်ပဲသိတယ်ဒါလို့သိရင်ပြီးတာပဲဒါပဲသိရမှာအဲ့ဒီသက္ကုပ္ပဒါနာဟာခြေခြေလိုလည်းပြောလို့မဖြစ်ဘူးလုံးလုံးလည်းပြောလို့မဖြစ်ပြားပြားလည်းပြောလို့မဖြစ်သူ့တဏ္ဍာဘယ်လောက်ရှိတယ်လို့လည်းပြောလို့မဖြစ်ဘူးဒါအဲမျက်စိသက်သက်ခုဝိညာဉ်ခေါ်တဲ့မြင်သိမှုကလေးရဲ့မိယတိယလောက်ပဲမိယတိယသဘောလေးပဲအဲ့ဒါမြင်တယ်လို့ရှိမှတဲ့အခါမြင်သိမှုမိယတိယနေရာပြင်ဖြစ်ကြတယ် ရတယ်လို့ရှိတဲ့အခါရသိမှုဤတရားနဲ့အပြင်ထင်ရှားတဲ့နာယုတ်တာဘောဓဗလာရယုတ်နာမ်တယ်လို့ရှိမှတဲ့အခါနာသိမှုဤတရားနဲ့အချင်းနှာခေါင်းထဲကယုတ်ထင်ရှားအရသာစားတဲ့အခါကာလကြတော့သတိမှုဒီယာနေရပြန်လျာယုတ်သကုပ္ပတာအဲဇေဝပတာရယုတ်လို့ခေါ်တယ်။လျာပတာရယုတ်ဆိုတာထင်ကြတယ်။ကိုကတွေးထိတဲ့အခါတွေးထိတယ်မှလို့ရှိရင် တွေ့ထိမှုဤတရားနဲ့ရတဲ့ကာယပဒါရတို့ဒီလိုလုံးမှရှိတယ်ဆိုတော့အသွေးသားတွေစိုးစိမ်ကောင်းနေတဲ့နေရာမှန်တယ်အကုန်လုံးတွေ့ထိတွေသိတာပဲဘယ်နေရာကထိထိနည်းနည်းထိနည်းနည်းထိမြဲမြဲထိမြဲမြဲထိတာပဲအတွင်းကရောအပြင်ကရောနှံ့လို့ပဲကာယပဒါရဒီလိုလုံးပြနှံ့ပြီးတော့တင်းနေအဲ့ဒီရုပ်တွေသိရမှာပေါ့လားဒီပြင်အခုပြောခဲ့တာထဲမှာနည်းနည်းပဲကြံတော့တဲ့ရုပ်ရုပ်အလုံးဟိုလည်းရှိတယ်ဝိပဿနာရှိကောင်းတဲ့ရုပ်က78ပါးရှိတယ်78ပါးထဲမှာလည်းပဲ ဒါတခုကတော့ယော့နေတယ်သူကအိဋ္ဌိဘာဝယုတ်ပုံဘာဝယုတ်ဆိုတာကအဲဒီယုတ်တွေလည်းပဲအထင်ရှားပါတယ်နေတော့အာဟာရယုတ်အာဟာရယုတ်ကတော့လည်းစသောက်နေတာနဲ့အဲ့ဒီလေအာဟာရယုတ်ပါတယ်ဩဇာယုတ်ပါတယ်ဒါလည်းထင်ရှားနေအဲ့ဒီယုတ်တွေကိုသိရမယ်အဲဒီရုပ်တွေသိတော့ဒီလိုရေတွက်ပြီးသိရမလားဆိုတာကတော့ရေတွက်သိတာကတော့ချုပ်ပုဂ္ဂိုလ်တွေသိမှာချုပ်ပုဂ္ဂိုလ်တွေသိမှာမဟုတ်ဘူး သာဝေကျမ်းဂန်နဲ့သင်ကြားထားတဲ့ပုဂ္ဂိုလ်တွေဆိုရင်တော့အဲ့ဒီရေတွက်နဲ့လည်းသဘောပေါက်ပြီးသိနိုင်ပါတယ်။သာဝေကျမ်းဂန်မသင်တဲ့ပုဂ္ဂိုလ်တွေတော့ဒီလိုရေတွက်တွေတော့သိမှာမဟုတ်ဘူး။အဲ့ဒီဘာသိမလဲဆိုရင်ကြံပြင်းရုပ်နေရခြင်းသိမယ်။မှတ်တိုင်းမှတ်တဲ့ရုပ်ထင်ရှားတဲ့အခါမှာကိုကထိတာတွေမှတ်အဲ့ဒီထိရထိရတွေဟာထိရတဲ့ရုပ်တွေဟာမာမာတွေ့လဲရုပ်ပဲ။ကျန်ကျန်တွေ့လဲရုပ်ပဲ။နုနုညံ့ညံ့တွေ့လဲရုပ်ပဲ။ဟူဟူတွေ့လဲရုပ်ပဲ။အေးတာတွေ့လဲရုပ်ပဲ။တောင်းတာတွေ့လဲရုပ်၊တင်းတာတွေ့လဲရုပ်၊လှူရှားတာတွေ့လဲရုပ်။ မြင်ရတာတွေ့လဲရုပ်ကြားရတာတွေ့လဲရုပ်နာသာတွေ့စီရနာသာတာတွေတွေ့လဲရုပ်နောက်ပြီးတော့အဲမြင်ရမြင်မှုဣတိယလဲရုပ်ကြားမှုဣတိယကရုပ်ဟုတ်လားနာမှုဣတိယရုပ်အရသာသာတိမှုဣတိယရုပ်တွေ့တိမှုဣတိယကလည်းရုပ်အဲဒီလိုအနေအချင်းရုပ်သဘောအနေဖြင့်ကြားပါတယ်အဲဒီလိုသင်ကြားရမယ်တဲ့အခုဒီမှာယောဂီတွေရှုတော့ဖောင်းတယ်၊ဘိန်းတယ်တွေကရှုရတာ အောင်းနဲ့ဘိန်းနဲ့ရှုတော့အောင်းတဲ့ခိတ္တမှာစတော့ဒီလိုကြမ်းမြင့်ရှုရတာပဲအောင်းနဲ့ဆိုဒီလိုပဲပိုက်ကြီးနဲ့ဒီလိုပဲထင်တာပါပဲအောင်းစားကဖောင်းဆုံးတန်အောင်ဒီလိုပဲပုံသဏ္ဍာန်နဲ့ပဲထင်နေတာပါပဲအောင်းနဲ့ဘိန်းနဲ့စကားစားဒီလိုထင်တယ်တချို့ကစရတဲ့ကတခါတည်းရုပ်သဘောနာမ်သဘောလေးတွေကွက်ပြီးရှုဖို့ရတချို့ကညွှန်ကြားတာကတော့မဖြစ်တဲ့ဥစ္စာပါသူဟာသူညွှန်ကြားတာမဖြစ်ဘူးသူကဖြစ်တဲ့ဥစ္စာမဟုတ်ပထမအစမှာ နိဝရဏတွေငြိမ်းအောင်ကိုအမနာအားထုတ်ရတာနိဝရဏတွေငြိမ်းအောင်ပထမစိတ်ကငြိမ်းဝမငြိမ်းနေပဲကိုလိုချင်နှစ်သက်တဲ့အာယုန်တွေစဉ်းစားနေဒါဘာတွေမှလဲကာမစ္ဆာနိဝရဏခေါ်တယ်အဲကိုသွားနေကြအာယုန်တွေသွားနေကိုလုံးနေကြအာယုန်တွေရောက်နေတာပဲသူကအဲဒါကာမစ္ဆာနိဝရဏတွေခေါ်တယ်ဒီတဲ့ကိုအလိုနဲ့မကြိုက်တာတွေ့လို့ရှိရင်ဒီကစိတ်ဆိုးလိုက်သေးတယ်ဇာဘာရနိဝရဏခေါ်တယ်တခါတရံကျတော့စိတ်ကရော့ရဲရဲဖြစ်လာတယ်သီနာမိတ်တာခေါ်တယ်သီနာမိတ်တာဆိုတာ အိတ်ချင်မှတို့အောင်မယ်မဟုတ်ဘူးအိတ်ချင်တာကအိတ်ချင်တိုင်းလည်းပဲထိနာမိတာမဟုတ်ဘူးอืมမအိတ်ချင်တိုင်းလည်းထိနာမိတာကင်းတာမဟုတ်ဘူးသူကအဲအိတ်ချင်တဲ့ထိနာမိတာကလည်းသူကတစ်မျိုးပဲအဲဒီနိဝရဏထိနာမိတာကြောင့်အိတ်ချင်တာလည်းရှိတယ်ဒါပဲလောကအတော့ဆိုလို့ရှိရင်ဟောဒီလိုတရားတွေပါလေကြားနာနေတဲ့အခါကျတော့အဲ့ဒါပြင်းလာတယ်သူကပြင်းတာနဲ့အိတ်ချင်လာတယ်ဒီဥစ္စာအဲ့ဒါထိနာမိတာပဲဒီဥစ္စာကတော့နိဝရဏဟုတ်တယ်ဆိုတော့အဲကိုပင်မန်းလို့သူဟာသူ အိတ်ချင်တာကအဲ့ဒါကတော့ထိနာမိရရလို့မဟုတ်ဘူးဒါကတော့ဘုရားရဟန္တာတွေမှာလည်းရှိတယ်လို့မလို့ပဲဝန်ခံထားပါတယ်မြတ်စွာဘုရားကိုယ်တော်တိုင်မှဝန်ခံထားတယ်ဟွန်းဟိုတင်းကမေးတယ်သစ္စကပရပိုက်ကြီးကမေးတယ်မြတ်စွာဘုရားတဲ့ရှင်ဂေါရမတဲ့သူကဘုရားလို့မခေါ်ပါဘူးအရှင်ဂေါရမနေ့ညအိပ်ဖူးသေးရလားဟာနေ့လည်းပဲဒီຫນွေလကုံမိုးလ မိုးလာမိုးလာမိုးဥရုစကားစနွေလာကုန်နဲ့အဲ့ဒီချိန်ပိုင်းမှာပူတဲ့အိုက်တယ်တဲ့ဒီချိန်မှာအဲ့ဒီချိန်မှာနေ့ခါကာလငါးပြကျင်းနေတယ်ကျင်းမှုတာလည်းမှတ်မိပါရဲ့ကျင်းပါရဲ့အရာဝန်ခံတယ်အဲ့ဒါတချို့ကသံမောဟဝိဟာရလို့ပြောနေကြတယ်ကြားတယ်သံမောဟဆိုတိုးဝိဟာပေါ့လေဒါတိုးဝိနေတာလို့ပြောနေကြတယ်ကြားတယ်သူကပြောတယ်မှန်တော့တချို့ကပြောတာမဟုတ်သူကပြောတာသူကဓာတ်ရိုက်မပြောချင်ဘူးသူကခရီးကိုဆွဆွိုင်း မောဟမကင်းသေးဘူးပေါ့သူကဒီလိုဆွဆွဲတာသူကဘုရားဘုရားမောဟမကင်းသေးဘူးလေးအိတ်သေးလို့ရှိရင်တရားမောဟမကင်းသေးဘူးဒီတော့ခဏတိနာဗိဓာတွေပေါ့လေမကင်းသေးဘူးလို့သူကဒီလိုဆွဆွဲတာအဲ့ဒါမြတ်စွာဘုရားကသမောဟဝိဟာရမဟုတ်ဘူးတဲ့သမောဟဝိဟာရဆိုတာကဒီအောင်၆ပါးနဲ့စပ်ပြီးတော့အဲ့ဒီအမှန်တိုင်းမသိလို့ဓာကားတွေဒေါသတွေမောဟတွေဖြစ်နေတာအဲ့ဒီလိုဖြစ်နိုင်တဲ့ဓာကားဒေါသမောဟတွေကအကုန်လုံးပယ်ပြီးမဖြစ်နိုင်တော့ဘူးတဲ့သံသမောဟဝိဟာရမခေါ်ဘူးဆိုပြီးတော့ပြောမှသူ ပင်မသူငြိမ်သွားတယ်သူကအဲဒီတော့ဘုရားရဟနာပုဂ္ဂိုလ်တွေလည်းကိုပင်ပန်းလို့အိတ်ချင်တဲ့သဘောဆိုတာရှိတာပါပဲအဲ့ဒါကတော့ဌိနာမေတာမဟုတ်အဲ့ဒီတရားစကားတွေပြောနေတာနားထောင်နေရရင်ပြင်းလာလို့အိတ်ချင်ပြီပန်းလာပြီဆိုရင်လည်းတယ်မညံ့ဘူးလားဌိနာမေတာပဲလို့သာတော့အဲ့ဒါဌိနာမေတာဟုတ်တယ်လို့တရားစာပေတွေဖတ်နေတာနဲ့ဖတ်နေရင်ပြင်းလာပြီဆိုရင်လည်းဌိနာမေတာပဲတရားအားထုတ်နေရင် ပြင်းလာပြီဆိုရင်ဒါထိနာမိတာပဲဒါကတော့အိတ်ချင်တာမအိတ်ချင်တာကြောင့်မဟုတ်မအိတ်ချင်မဲနဲ့ပြင်းုံနဲ့လည်းထိနာမိတာပဲလို့ဆိုတာအဲတော့တရားထုတ်တဲ့ခါမှာစိတ်ကလေးလျော့ရဲပြီးတော့လာတဲ့သဘောရှိတယ်အဲဒါထိနာမိတာခေါ်တယ်။ဥဒိစ္စတဲ့စိတ်တွေပြန့်လွင့်နေတဲ့ဟိုရောက်ဒီရောက်တဲ့။ကုတ်ကုတ်စတဲ့ရှင်းကယောမဘုရားတွေရှိခဲ့ရင်ပြုမဘုရားရှိခဲ့ရင်အဲဒီလိုပုံကိုယ်တွေမှာဒါလေးပြန်ပြန်ပြီးစဉ်းစားနေကနော်မှားရနော်ဒီကသွားပြောမိ။ ကိုလူကြီးတယောက်ကိုမယုံမသေးသွားပြောမိတယ်ငါမှားတာပဲအမေကိုပဲနဲ့ပြောမိတယ်အဖေပဲနဲ့ပြောဆရာသမားငါဘယ်လိုသွားပြောမိတယ်မှားတာပဲဆိုပြီးသွားပြီးစိတ်နှလုံးကူပါနေလို့ရှိအဲအလုပ်တစ်ခုခုလည်းမတော်တဲ့ဥစ္စာသွားလုံးပြီးတော့ရှင်ငါတော်တော်မတော်တာပဲဆိုပြီးတော့ဟိုခါစိတ်ပူပါနေအဲဒီဥစ္စာမျိုးပုဂ္ဂိုလ်စာခေါ်တယ်အထူးအားဖြင့်တော့ရာဟမြမှာဖြစ်တတ်တယ်ရာဟမြမှာသီလကအရေးကြီးတာပေါ့သီလကအရေးကြီးတော့တရားထုတ်တဲ့အခါ အချင်းကြာပါရဲ့နဲ့သမာဓိမဖြစ်ညာမဖြစ်သူကြရဘာမှမဖြစ်ဘူးဆိုရင်ဖြင့်ငါဥစ္စာသီလမှာစင်ကြယ်လားစဉ်းစားရတယ်သူကသီလစင်ကြယ်မှသူကသမာဓိဖြစ်ညာဖြစ်မှာကိုအဲဒါငါဥစ္စာသီလမှာစင်ကြယ်လားစဉ်းစားအဲဒီစဉ်းစားတဲ့အခါကာလကျတော့သုံးတရားသွားတွေ့လို့ရှိရင်အဲ့ဒါပူပန်တယ်ငါဘယ်တော့မှဘာလို့ခုတယ်ဒီဥစ္စာကသီလပြည့်များနေသလားမစင်ကြယ်ပဲများဖြစ်နေနေသလားစိတ်ပူပန်မှုတွေဖြစ်တတ်တယ် အဲ့ဒါကုစားကုန်းတာဆိုလို့ရှိရင်ကုစားလိုက်ရတယ်မကုစားလို့ရှိရင်အဲ့ဒါတရားမတက်ဖဲနေတတ်တယ်သူကတရားသမားတွေမေးတာလည်းမေးရတယ်အဲ့ဒါမေးလို့ရှင်းသွားလို့ရှိရင်လည်းပြီးသွားတာပါပဲအဲ့ဒီလိုမှားယွင်းခဲ့ဘုရားတွေပြန်ပြီးတော့စိတ်ပူလောင်နေတာကကုက္ကုစားခေါ်သည်ဝိသေကိစ္စယုံမှမှုတဲ့ဒီတရားအားထုတ်လို့ကုသိုလ်ရတာမဟုတ်ကြလားဝိပဿနာဖြစ်တာမဟုတ်ကြလားမညာဖွညာရနေတာဟုတ်ကြလားအဲယုံနာအနိစ္စဒုက္ခနာတာသိတယ်ဆိုဟုတ်မဟုတ်ပါမလားစသည်ဖြင့် မတော်တွေးတော်ပြီးဆင်းရဲနေတာကဒါဝိသိကိစ္စခေါ်တယ်အဲ့ဒါတွေလည်းပဲအစကတရားထုတ်ကအစကဖြစ်တယ်အဲတရားထုတ်ကအစကတရားထုတ်ကအစကညာတော်အပြင်ဖြစ်တတ်တယ်ဒီနိဝရဏတွေ၅ပါးလုံးအကုန်လုံးပဲဖြစ်တတ်ပါတယ်သို့သောနောက်ဆုံးယုံမှားမှုဝိသိကိစ္စဆိုတာကတော့တချို့ပုဂ္ဂိုလ်တွေတည်းမဖြစ်ဘူးဆရာသမားတွေယုံကြည်နေလို့ချင်းအဲ့ဒါမဖြစ်တတ်ဘူးတချို့ကတော့အဲ့ဒီဥစ္စာလည်းစဉ်းစားတာပဲမယုံမယုံနေုံနဲ့ဖြစ်ပြီးတော့စဉ်းစားကြည့်တာပဲ အဲ့ဒါဝိသိကိစ္စခေါ်တယ်အဲ့ဒီနိဝရဏ၅ပါးတွေနဲ့ကိုစတာအမတန်တိုက်နေရတာဒီစိတ်ကူးတွေကိုရှုမှပြရှုမှပြပဲနေရတာဒါတော့ဘယ်သမာဓိဖြစ်လဲဥမာတော့အဲသမာဓိမဖြစ်သေးလို့ရှိရင်ဉာဏ်ကမဖြစ်ဘူးသမာရိဘိက္ခွေဘာဝေထသမာဟိတော့ဘိက္ခွေယထာဥတံပဇာနာတိဘိက္ခွေယံတို့သမာရိသမာရိကိုဘာဝေထဖြစ်စေကြပွားစေကြကုန်လို့သမာဟိတော့ စိတ်တည်ကြည်သောပုဂ္ဂိုလ်သည်ဝါသမารိယသောပုဂ္ဂိုလ်သည်ယထာဘူတံဟုတ်တိုင်းမှစွာပဇာနာတိသိ၏အဲသမာရိဖြစ်အောင်အထောက်ရမယ်သမာရိဖြစ်မှမှန်သိတာတဲ့ဒီလိုဟောပါတယ်သမာရိမရှိဘဲနဲ့အမှန်ကိုမသိနိုင်ဘူးတရားအထုတ်ကာသပုဂ္ဂိုလ်ကသမာရိမှမရှိသေးဘဲနဲ့ဘယ်ကလာပြီးအမှန်သိနိုင်မလဲ။ဒါရုပ်သဘောလေးညနာသဘောလေးညကွက်ပြီးတော့မသိနိုင်ဘူး တချို့ကမ္မထာနိနေတရားတွေပေးနေတာရှိပါတယ်ပြီးပြီးရောဆိုပြီးတော့ပေးတယ်သူကအဲဒါပြီးပြီးပြီးရောလို့ဆိုပြီးတော့ပေးတယ်အဲယုတ်တရားနာတရားတို့အဖြစ်ပြည့်တို့အနိစ္စဒုက္ခအနာတ္တတို့ပြောပေးတာပေါ့လေဒါပြောပေးတော့နားထောင်တဲ့ပုဂ္ဂိုလ်ကလည်းဒါနားထောင်ပြီးတော့သိတာပေါ့ကြက်စရာမှစရာတွေပေးနေကြက်မှပြီးတော့သိတာပေါ့ဒီဥစ္စာမခက်ပါဘူးဒီလောက်ကလည်းသစ္စာလေးပါးတရားတွေလည်းပဲအဲဒီဒုက္ခသစ္စာကပဲတရားပဲတရားသမုဒယသစ္စာပဲတရားပဲတရားနိရောဓသစ္စာကအဲနိဗ္ဗာန်ပဲ မေဃသစ္စာဆိုတာမေဃခြင်းပါတရားပဲဒါလေးကလည်းပဲမများပါဘူးဒါကြက်မယ်ဆိုလို့ရှိရင်ဒါကပြောလည်းမခက်ပါဘူးတလောက်လေးဟာကအဲဒါသိလို့ရှိရင်ပြီးပြီတဲ့ဒီဥစ္စာဟာတရားသိပြီးလို့ရှိရင်ပြီးတာပဲတရားထုတ်ဖို့မလိုဘူးဆိုပြီးတချို့ကပြောတယ်အဲဒါကသမာဓိမရှိဘဲနဲ့သိတဲ့အသိပဲဒါပါသည်တော့ဆိုရင်သုတမယညာကြီးခေါ်တယ်ဒါကကြားနာပြီးသိတာတဲ့ကိုယ်တိုင်သိတာမဟုတ်သူများပြောလို့သိတာ သူများပြောတာနဲ့ကိုကသဘောကျပြီးသိပြီးလို့ထင်ရလို့ဆိုတကယ်သိတာမဟုတ်ဘူးအဲဒီတော့ဒီလိုသိတာနဲ့မဖြစ်ပါဘူးဘာဝနာမယညာနဲ့ကိုယ်တဏ္ဍာဖြစ်ပေါ်တဲ့တရားတွေလိုက်ပြီးတော့ရှုလို့ကိုယ်ပိုင်ညာနဲ့သိမှဖြစ်တယ်ကိုယ်ပိုင်ညာနဲ့သိဖို့လိုပါတဲ့ဆိုတာအဲဒီကိုယ်ပိုင်ညာနဲ့အသိကသမာဓိမပါဘဲနဲ့မဖြစ်ဘူးသမာဓိနဲ့မကဘူးသီလလည်းပြည့်စုံမှဖြစ်တယ်ခေါင်းကသုဒ္ဓမယညာအသိမျိုးကတော့သမာဓိမရှိလည်းသိပါတယ်သူကသမာဓိမရှိလည်းပဲ ဆရာသမားပြောတာမှတ်ထားပြီးတာပဲစာပေကျမ်းကလည်းဆိုကြည့်မှတ်ထားပြီးတာပဲသိပါတယ်သူကအဲသမာဓိသာမဟုတ်သီလမရှိပဲလေသူကသိတယ်အဲသီလတွေချွေရင်ဖောက်ပြန်နေတဲ့ပုဂ္ဂိုလ်လည်းကြည့်မှတ်ထားသိတာပေါ့ဟိုဆရာသမားပြောသိတာပေါ့သီလတွေဘယ်ကားလိမ့်မှာတော့အဲဗုဒ္ဓဘာသာမဟုတ်တဲ့အခြားဘာသာဝင်ပုဂ္ဂိုလ်တွေလည်းပဲဒါတွေဆရာသမားပြောတဲ့အတိုင်းမှတ်ထားစာပေကျမ်းကနေကြည့်ရှုပြီးတော့လေ့လာတာသူတို့လည်းသိတာပဲ အဲဗုဒ္ဓဘာသာမဟုတ်တဲ့အခြားဘာသာဝင်တွေရှိကြပါတယ်တချို့အဲ့ဒါဗုဒ္ဓဘာသာတဲ့ကျမ်းစာတွေကိုသူကလေ့လာတယ်။ဘာပြောလေ့လေ့လာတာတော့ညို့လို့မဟုတ်ဘူးဖြတ်ဖို့ရလေ့လာတယ်သူကအဲ့ဒါဒီဒီစာထဲမှာသောရဏဇရာတို့ယုံမဖြစ်ဇရာတို့အဲ့ဒီကွက်ကလေးတွေသူကလိုက်ကြတယ်။နိုင်ကြတယ်သူတို့ကဒီအသိညို့တို့ဘာတို့သူကြေလို့ပဲသူတို့ကတခါတည်းသူသိတယ်သူတို့ကမညံ့ဘူးသူကပြောလဲပြောရတယ်ဟောလဲဟောရတယ် အဲ့ဒါအပြစ်တင်ကြရှိလို့ရှိရင်သူတို့ကအပြစ်တင်တဲ့ဟိုတော်တော်ထူထူနားနာပုံကိုယ်တွေကြတော့အဲ့ဒီဥစ္စာတွေကိုဟိုပြောသည်ပြောတောင်ပြောမြောပြောနဲ့ဇွေသွားပြောင်းသူတို့လှုပ်တတ်တယ်ဒီလိုအားရှိတယ်အဲ့ဒီပုံကိုယ်တွေကအဲ့ဒီယုံနာတရားတွေတော့အနိစ္စဒုက္ခအနတ္တသူတို့ပြောတတ်တယ်သစ္စာလေးပါးသူတို့ပြောတတ်တယ်သူတို့လည်းသိနေတာပါပဲအဲ့ဒါကခုနပြောတဲ့သုတမယညာနဲ့ဒီတာဒါကောင်းကောင်းသိတာတော့မဟုတ်သေးဘူးလားအဲ့ဒါဒီလာလည်းမပါဘူးဟုတ်လား အရာယုံကြည်မှုတရားတရားတောင်မပါဘူးသီလလည်းမပါဘူးသမာဓိလည်းမပါဘူးအဲသုဒ္ဓဉာဏ်ဉာဏ်နဲ့လေ့လာပြီးတော့သိတာတဲ့အဲဒီလိုအသိမျိုးကတော့ဒီကြီးမရောက်ပါဘူးဘာမှအရာမရောက်ပါဘူးအဲဒီဝိပဿနာအသိဆိုတာကတော့ဘာဝနာမရဉာဏ်နဲ့သိရတယ်သီလလည်းစင်ကြယ်ရတယ်သီလမစင်ကြယ်ရင် သမာဓိကိုမဖြစ်ဘူးသမာဓိလည်းဖြစ်ရတယ်သမာဓိဖြစ်မှအဲယုံနာလေးတွေမှန်တိုင်းပြီးတော့ တရားထုတ်ခါသာပုဂ္ဂိုလ်ကအဲသီလစင်ကြယ်ပြီးတဲ့နောက်သမာဓိဖြစ်အောင်ကိုတော့မှတ်နေရသေးတာသမာဓိဖြစ်လာမှဒီယုံနာတရားတွေအမှန်နဲ့ဒီသာကြောင့်သမာဟိတောပိယထာဝဒသနာရိပိကုယနာသမာဟိတောစိတ်တည်ကြည်သောပုဂ္ဂိုလ်သည်ဝါသမာဓိရသောပုဂ္ဂိုလ်သည်ထာဝဒဟိုတိုင်းမှာသာပဇာနာတိပြီအဟုတ်မှန်နေတကယ်အစ်စ်မှန်နေပြီတာတဲ့သမာဓိဖြစ်လာတဲ့အခါသမာဓိဖြစ်လာတော့စိတ်ကစူးစိုက်ရမှာစိတ်ကလေးကတီးသွားတာကို စီသွားတော့ခါလဲစိုက်ကြည့်လိုက်လို့ရှိရင်အမှန်လေးတွေကိုတွေ့ရဒါကိုပြောတယ်ဘုန်းကြီးငယ်ငယ်တုန်းကစဉ်းစားဖို့ပါတယ်သမာဓိရှိတဲ့ပုဂ္ဂိုလ်မှန်နိုင်သိတယ်လို့ဆိုတဲ့သာသနာ့ဘအခါကာလတွေမှာယသိတွေဇာပင်ညင်ရနာတွေရှိတာပဲသမာဓိတွေရှိနေတယ်ဒီပုဂ္ဂိုလ်တွေပင်ညင်အောင်ရနာသမာဓိဘာမှမလိုဘူးဒီပုဂ္ဂိုလ်တွေကဘုရားအလောင်းတွေလည်းရှိတာပဲဘုရားအလောင်းလည်းပင်ညင်နေရဇာနေရနာဒီပုဂ္ဂိုလ်တွေဟာ ယထာဘူတဟိုတိုင်းမှန်စွာယုံနာနေအနိစ္စဒုက္ခနာတာတွေသိရလားဆိုမသိဘူးသူတို့မသိဘုရားအလောင်းလည်းမသိဘူးဘုရားလောင်းမဟုတ်တဲ့ပုဂ္ဂိုလ်တွေဆိုဝိရောပဲသူသာအဲဇာနေရတယ်ဘိညာဉ်ရတယ်ကောင်းငင်တွေပြန်နိုင်တယ်မြေရှိုးနိုင်တယ်သူတို့ဘာစိတ်တွေကိုသိတယ်နတ်ပြည်လောကအဲငရဲလောကစသည်ဖြင့်အဝေးတွေလည်းလှမ်းပြီးကြည့်မြင်နိုင်တယ်အဲဒီကပြောတဲ့ဆိုတဲ့ဗာနေလည်းသူကြားနိုင်တယ်သူတို့ဘိညာဉ်ညာတူးတွေရှိပါတယ်သမာဓိအနံကောင်းတဲ့ပုဂ္ဂိုလ်တွေဒါပေမဲ့လို့ အဲ့ဒီပုဂ္ဂိုလ်တွေဟာယုတ်တရားနာတရားအနိစ္စဒုက္ခအနတ္တတွေသိရလားဆိုတော့သူတို့တော့မသိဘူးတထာဘူတာဟိုတိုင်းမှဆိုသူတို့မသိဘူးဘယ်နဲ့လဲဘုန်းကြီးကစဉ်းစားတယ်ငယ်ငယ်တုန်းကပေါ့ဟိုတရားမထုတ်ခင်ကစဉ်းစားတယ်သမာဓိရှိရင်သိရမယ်ဆိုသမာဓိရှိရင်သိရမယ်ဆိုတာဟုတ်ခဲ့လို့ရှိရင်အဲ့ဒီသာသနာ့ဘာကပုဂ္ဂိုလ်တွေလည်းပဲဇံပင်ကြီးကပုဂ္ဂိုလ်တွေကသမာဓိရှိတော့သူတို့လည်းသိစရာကောင်းတယ်ဘာကြောင့်မသိသလဲဘုန်းကြီးကသူများတော့မမေးပါဘူးကိုယ့်အကူပဲမေးတယ် စဉ်းစားဖြေမထွက်ဘူးနောက်တရားထုတ်မှဖြေထွက်လာတရားထုတ်တဲ့ခါကျတော့ဩသမာဓိရရင်သိတယ်သမာဓိမရမသိဘူးဆိုတော့ तू ဟုတ်သားပဲဒါကသာသနာတွင်ပြောတာပဲသာသနာ့ဘာပုဂ္ဂိုလ်တွေသမာဓိရယုံနဲ့ဒါတော့မသိဘူးဒီပုဂ္ဂိုလ်တွေနဲ့မဆိုင်ဘူးဘုရားဟောတာသာသနာ့တွင်ပုဂ္ဂိုလ်တွေကြီးဟောတာ तू သာသနာ့တွင်ပုဂ္ဂိုလ်တွေမှာဒီရှုရမယ်တရားကသိပြီးသားဖြစ်နေတာကိုဓွား၆ပါးကဖြစ်တဲ့ဖြစ်တဲ့ယုံနာလေးတွေရှုရမယ်လို့သိပြီးသားဖြစ်နေတော့ သမာဓိမရရင်တော့ဒါတွေရှုလို့လည်းပဲအမှန်တိုင်းမသိသေးဘူးဟောသမာဓိရစိတ်ငြိမ်လာတဲ့ခါကျတော့အမှန်တိုင်းသိလာတယ်ကွာဒါဒါဟောတာကိုသဘောပေါက်လာတယ်ကိဉ္စာဘေကွေယတာဘုဒ္ဓံပဇာနာတိပတ္တိဘေကွေယံတော်ကိဉ္စာဘေတရားကိုယတာဘုဒ္ဓဟောတိုင်းမှာသာပဇာနာတိပတ္တိသိပါသည်မြင်ပါသည်သမာဓိရလို့သိတယ်မြင်စာဘေတရားကိုလို့သက္ခုံအိသံဒီယတာဘုဒ္ဓံပဇာနာတိ ရူပေနိစ္စရိယထာဝရံပဇာနာတိသကဝိညာဏနိသံယထာဝရံပဇာနာတိစသည်ဖြင့်ဟောတာသကုံမျက်စိကိုသကုပ္ပတာရုပ်ကိုနိသတိမမြဲဝိပဇာနာတိပိရူပေမြာသောဆင်းတို့ကိုနိသတိမမြဲကုန်ဝိပဇာနာတိပိသကဝိညာဏမြင်သည့်စိတ်ကိုနိသတိမမြဲဝိပဇာနာတိပိဟောမျက်စိကိုလည်းမမြဲဘူးလို့သိတယ်မျက်စိရုပ်မြင်မှုဤတရားချင်းမျက်စိရုပ်မြင်ရတဲ့ဆင်းရုပ်တွေလည်းမမြဲဘူးလို့သိတယ် မြင်သိတဲ့စိတ်ကလေးမြင်မှုကလေးပေါ့အဲ့ဒါလေးလည်းမမြဲဘူးလို့သိတယ်နောက်ရှိသေးတယ်ဟိုမှာမြင်တွေ့မှုလို့မြင်လို့ဖြစ်လာတဲ့ခံစားမှုတွေရှိသေးတယ်ဟောတာလားအဲ့ဒါငါးခုငါးခုဟောတာမြင်မှုတစ်ခုတည်းမှာငါးခုခွဲပြီးတော့ဟောတာအဲ့ဒါတစ်ခုသိရင်အကုန်လုံးသိတာပါပဲမြင်နေရှုမှတ်လိုက်တဲ့အခါရိတ်ကနေပေါ်ပြီးပြောက်သွားတာလေးသိလို့ရှိရင်အဲ့ဒါအကုန်လုံးသိတာပဲအဲမြင်မြင်တာလေးဖြစ်ပြီးပြောက်သွားတယ်သိရင်မြင်ရတဲ့အသင်းလေးဖြစ်ပြီးပြောက်သွားတယ်မြင်မှုဣတိယဖြစ်တဲ့မျက်စိကိုလည်းဖြစ်ပြီးပြောက်သွားတယ် အဲမြင်ရမြင်ရတာလေးတွေ့တဲ့ဖတ်တာလို့ခေါ်တယ်အဲမြင်တဲ့အာယုံလေးတွေ့သွားတယ်စိတ်ထဲတွေ့သွားတယ်အဲတွေ့တာလေးလည်းတွေ့ပြီးကြောက်သွားတယ်မြင်ရတဲ့အာယုံခံစားတဲ့သဘောအကောင်းဆုံးသဘောလေးဒါလေးတည်းပဲဖြစ်ပြီးကြောက်သွားတယ်ဆိုတာသိရတယ်ဒါကဒေသနာအစဉ်မှာစက္ကုတော်ရဟောတယ်ကိုယောဂီပုဂ္ဂိုလ်တွေမှာတော့များသောအားဖြင့်ကာယတော်ရကကိုယ်ကအတွေ့အထိတွေရှုမှများတယ်အဲ့ဒီမှာအဲ့ဒီကစပြီးပို့ပြီးတော့ထင်တယ်ဒီမှာတော့အဲ့ဒီကစပြီးတော့အဲ ကာယင်းစအနိစ္စတိပဇာနာတိကာယင်းစကိုရုပ်ကိုလေးတွေ့ထိမှုဤတရားဖြစ်တဲ့ကိုရုပ်ကိုလေးအနိစ္စတိမမြဲဘူး၍ပဇာနာတိသည်ကိုကတွေ့ထိလဲမှတော့ထိတယ်မှလည်းထိပြီးမှုဤတရားဖြစ်တဲ့ရုပ်လေးဟာလည်းပဲထိပြီးပျောက်သွားတယ်ဆိုတာဒါလေးသိရဝဋ္ထဘေစနေသာရိယထာဝဒံပဇာနာဝဋ္ထဘေစတွေ့ထိရသောရုပ်တို့ကိုလေးနေသာရိမမြဲကုန်မှု၍ယထာဝဒံဟူတိုင်းမှာသောပဇာနာတိတိ တွေးထရတဲ့ရုပ်တွေထိတယ်ထိတယ်စသည်ဖြင့်မှပေါင်းတယ်ပိန်တယ်ကိုွေးတယ်စတယ်ဒါတွေလည်းအကုန်လုံးပါပါတယ်အဲဒီတွေးထရကတွေးထရတာတွေနူးနူးကြမ်းကြမ်းပူပူအေးအေးတောင်းတာတင်းတာလှုပ်ရှားတာအဲ့ဒီသဘောလေးတွေဒါလည်းဖြစ်ပြီးကြောက်သွားတာပေါ့ဒီကမှန်ရင်မှန်ရင်လည်းပဲထိတယ်မှန်ရင်ဖောင်းတယ်မှန်ရင်ပိန်တယ်မှန်ရင်ကိုွေးတယ်မှန်ရင်ရွှေ့တယ်မှန်ရင်လှုပ်တယ်မှန်ရင်ဒါလည်း မှရင်မှရင်နဲ့ပျောက်ပျောက်သွားတာလေးတွေတွေ့ရစလိုက်ဆုံးလိုက်စလိုက်ဆုံးလိုက်ပျောက်သွားတယ်အနေဆာမမြဲတဲ့တရားတွေပဲဆိုတာသိရတယ်။ကာယဝိညာဉ်နဲ့စနေသနိပဇာနဲ့ကာယဝိညာဉ်နဲ့စတွေ့ထိသိမှုကာယဝိညာဉ်စိတ်ကိုလည်းနေသနိမမြဲဝိပဇာနာတွေသိတွေ့ထိသိမှုကလေးလည်းမမြဲဘူးလို့သိတယ်။အဲဒီလိုသိတာဒါလည်းမကဘူး။မနောဒွါရကလည်းပဲအတိများပါတယ်။မနောဒွါရကလည်းမနင်းစပဇာမနင်းစယထာဝတ္တံပဇာနာမနင်းစအနေစယထာဝတ္တံပဇာနာတိ။ သမာသအနေသရယတဗုဒ္ဓမဇာနာမနောဝိညာဉ်နိသအနေသရယတဗုဒ္ဓမဇာနာတိမနိသအဲစိတ်ကိုလည်းအနေသံဒီမမြဲဘူး၍ယထာဝတ္တဟိုတိုင်းမှာသောပဇာနာတိဒီစိတ်ကူးလေးတွေမှတ်လိုက်တဲ့အခါကျတော့စိတ်ကူးတဲ့စဉ်းစားတဲ့ကြားစီတဲ့မှရင်ပထမကရှိနေတဲ့စိတ်ရောနောက်ကစိတ်ကူးစဉ်းစားကြံစီပြီးတော့ပြီးတဲ့စိတ်ရောဟာပြီးရင်ပြီးရင်ကြောက်သွားတာကိုစိတ်ကူးတယ်ဆိုမရှိဘူးစဉ်းစားတယ်ဆိုမရှိဘူးသွားတယ်ဆိုမရှိဘူးကြံတယ်ဆိုမရှိဘူး မှန်ရင်မှန်ရင်ပျောက်သွားတာတွေ့ရပြီးတော့စိတ်ကူးထဲမှာပေါ်လာတဲ့အာယုံရှိတယ်အဲဒီပေါ်လာတဲ့အာယုံတွေသဘောတရားတွေလို့ဒီကနာမည်တတ်တာအဲဒီပေါ်လာတဲ့အာယုံတွေလည်းပဲအဲစိတ်ကူးတဲ့စဉ်းစားတဲ့ကြံစည်တဲ့ဆိုရင်ပေါ်လာတဲ့အာယုံတွေလည်းပျောက်သွားတယ်မရှိဘူးသူကပေါ်ပြီးပျောက်သွားတာအဲဒီတော့မနောဒရာကဖြစ်တဲ့တရားတွေလည်းပဲယောဂီပုဂ္ဂိုလ်တွေကသင်လွယ်သိလွယ်ပါတယ်အဲစက်ကုတို့သောမျက်စိတို့နားတို့နှာခေါင်းတို့ဒါတွေကတော့သူကရံခါရံခါမှလည်းပဲရှိပါမှရတယ် အဲဒါကမနာညာညာထက်မြက်တဲ့အခါထက်တန်နေတဲ့အခါမှာပိုင်းခြားပြီးတော့သိတယ်။လျာကအရသာစသီတာကလည်းအဲ့ဒါအမှားကောက်နေတဲ့အခါကျရင်စိုင်းစိုင်းနဲ့သူကသိရတယ်။ဘယ်ဟာလေးမှဒီရနေတာဒုက္ခိုက်တာလို့ဖြစ်ဖြစ်သွားတာ။အဲ့ဒါတမာရီကောက်နေတဲ့အခါဆိုရင်ရှင်ရဲမှရင်းနဲ့ဒါအနိစ္စသဘောတွေအကုန်လုံးသိပါတယ်အနိစ္စသိရင်ဒုက္ခသိတာလည်းပါပါတယ်အနတ္တသိတာလည်းပါတယ်ဒီဒေသနာအကုန်လုံးဟောတာတယ်ဘုန်းကြီးအခုချင်းညုတ်ပြောရတယ်အဲ့ဒါတမာရီဖြစ်မှဒါတွေမှန်နိုင်သိတာတဲ့တမာရီမဖြစ်ရင်မသိသေးဘူး ဘူးတဲ့ဒါကြောင့်ဤတိဤသေးကရူပန်းယုတ်တရားဤဆိုတာယုတ်တရားကိုပိုင်းခြားသိတာသမာဓိဖြစ်တဲ့ခါမှသိတာဝိပဿနာကျုလို့သမာဓိတော့အားကောင်းလာတဲ့ခါကျတော့ဖောင်းနေဘိန်းနေမှနေရင်ဖောင်းတယ်လာတဲ့သဘောပင်ကျသွားတဲ့သဘောတွေအာယုံမသိတတ်တဲ့အနေအားဖြင့်ယုတ်အနေအားဖြင့်သင်ကြားတာ အောင်းနဲ့ပိန်နဲ့မှတ်သိတဲ့သဘောလေးကနာအနေအားဖြင့်အကျဉ်းလေးလို့ထင်ကြတာ။ဒါတွေကသိတဲ့သဘောလေး။သိတာနဲ့မသိတာနှစ်ခုကွဲလာ။ဓမ္မစပြီးတော့အဲအာယုံသိတာတဲ့သဘောကတစ်မျိုးအာယုံမသိတာတဲ့သဘောကတစ်မျိုးဒါလေးနှစ်ခုစပြီးတော့ကွဲလာ။အဲ့ဒီမှာအခုရုပ်သိပုံကိုပြောနေတယ်ရုပ်ပဲပြောနေရတာဆိုတော့ကျတော့နာနေပါလာရင်ဣတိဣတိကရူပံယုတ်တိ။အောင်းနဲ့ပိန်နဲ့မှတ်နေရင် ။ဖောင်းတဲ့ခိုက်တာမှထင်ရှားတဲ့ဗိုက်ထဲကတောင်းနာတင်းနာလှုပ်ရှားတာအဲ့ဒါတွေသိရတယ်။အဲ့ဒါအယုတ်ပဲ။အယုတ်မသိတာဘူး။စိတ်နဲ့မတူဘူးသူကတမျိုးပဲသူက။อืมဆန်းကျင်မဲ့နဲ့တွေ့ရင်ဖောက်ပြန်တတ်တဲ့သဘောရှိ။ဒါကြောင့်သူကယုတ်လို့ခေါ်တယ်။ကိုယ်ရယ်ဆန်းနဲ့မှတဲ့ခါမှာလက်ထဲကနေပြီးတောင်းနာတင်းနာဝါရောလာရုပ်ပဲသူထင်ရှားတယ်။အဲဒီကတခါတရံလဲပူတာအေးတာလဲထင်ရှားတဲ့ခါရှိလိမ့်မယ်။တခါတရံလဲပဲတောင်းတင်းအဲကျမ်းမ်းတာတို့နုညံ့တာတို့ ချောညက်သားတို့ဒီလိုထင်ကြတဲ့ခါကြည့်လိုက်မယ်အဲ့ဒါတွေကတော့ဒီဇောဓာတို့ပထဝီဓာတ်တွေပေါ့ဒါတွေကဒါလည်းထင်ကြတာရှိပါတယ်အဲ့ဒါဘယ်လိုပဲထင်ရှားထင်ရှားအဲ့ဒီရုပ်သဘောလေးရှိမှတဲ့အခါအာယုံမသိရတဲ့နေအားဖြင့်သဘောတစ်မျိုးပဲလို့ရှင်ရှင်သဘောကြပြီးသိလာတာဟာဣတိဣတိကာရူပံယုတ်တိဣတိသောပဇာနာတိတိဒါယုတ်ပဲယုတ်တရားပဲလို့ပိုင်းခြားသိတယ်အဲဣဒရူပံဣတကာရူပံ ညီများလာပါယုတ်ကြည်တယ်ပဲတဲ့ယုတ်မှတွေဖောင်းတာမှပိန်တာမှကွေးတာမှဆနာမှထိုင်တာမှထတာမှသွားတာမှအဲကိုမူရာတွေမှတ်တိုင်းမှတ်တိုင်းဟာအာယုံမသိတတ်တဲ့သဘောကြီးတဲ့နေရာမြင်တရားဒါတွေကယုတ်တွေပဲယုတ်ယုတ်တရားတွေအာယုံမပြုတတ်တဲ့တရားတွေကြီးတယ်ပဲလို့ကျွင်းကျွင်းသဘောကျတယ်အဲဒါယုတ်ကိုပိုင်းခြားသိနေတာနာဤတော်ပင်ရောဤတော်ဤယုတ်တဲ့ပင်ရောအလွန်နာမရှိတော့ဘူးအဲဒိဋ္ဌိမရှိတော့ဘူး ဟောင်းတယ်ဆိုတာလည်းရုပ်ပဲငါမဟုတ်သူမဟုတ်ယောက်ျားမဟုတ်မိန်းမမဟုတ်စဉ်းစားကြည့်ပါလားဟောင်းတာထဲမှာတောင့်နေတဲ့သဘောလေးတွေ့မယ်တင်းနေတဲ့သဘောလေးတွေ့မယ်လှုပ်ရှားတဲ့သဘောလေးတွေ့မယ်အဲ့ဒါဟာအသက်ရှင်နေတဲ့ကောင်လေးဟုတ်သလားမဟုတ်သလားစဉ်းစားကြည့်မဟုတ်ဘူးဆိုတာတရားထုတ်နေတဲ့ခါတော့အထုကိုစဉ်းစားကြရမလို့ဒါလေးတွေကသဘောတရားနေရာနဲ့သူကထင်ရှားညာတန်ရှင်းတဲ့ခါကလာကြသဘောတရားနေရာနဲ့ထင်ရှားအဲ့ဒါ အသက်ရှင်နေတဲ့ကောင်မဟုတ်ဘူးယောက်ျားမိန်းမပုဂ္ဂိုလ်သတ္တဝါလို့ဆိုလောက်တဲ့ကောင်မဟုတ်ဘူးမူလပထမတုန်းကဆိုရင်တော့ဒီမိုက်ဖောင်းနေတာလည်းပဲစသပြုပြီးတော့ငါပဲလို့သူဆွဲလာမယ်ငါပဲအသက်ရှင်နေတဲ့ကောင်ပဲယောက်ျားကရှင်လည်းငါယောက်ျားပဲမိန်းမကရှင်လည်းငါမိန်းမပဲလို့ဆွဲလာမယ်အခုတရားထုတ်နေတဲ့ခါဒီဖောင်းတာလေးမှလို့တောင်းတဲ့သဘောတင်းတဲ့သဘောလှုပ်ရှားတဲ့သဘောလေးတွေသန္တာချင်းချင်းတွေ့နေရတဲ့ပုဂ္ဂိုလ်မှာ အဲဒီပုဂ္ဂိုလ်သတ္တဝါနေရာဖြင့်ယောက်ျားမိန်းမနေရာဖြင့်အတ္တကောင်နေရာဖြင့်အသက်ကောင်နေရာဖြင့်ဆွဲလာမှုမရှိဘူးတော့ဒါကြောင့်ဤတော့ဤရုပ်တဲ့ဘိန်ရောအလွန်နာမရှိတော့ဘူးရုပ်ပဲရုပ်မှတပါအသက်ရှင်နေတယ်ကောင်းရလို့ဒီမှမရှိဘူးရှင်မှရင်သဘောကျတာဝေးတဲ့အခါဆန်းတဲ့အခါကိုယ်တယ်ဆန်းတယ်မှာအဲ့ဒီမှာလည်းပဲတောင်းနေတဲ့သဘောလှုပ်ရှားတဲ့သဘောတွေ့ရဒါလည်းရုပ်ပဲ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 အထက်ပိုင်းတွေရောဘယ်ပိုင်းတွေရောဒီမှာတောင်းတင်းတဲ့လူကြားတဲ့သဘောတွေကထင်တတ်ပါတယ်။စိတ်နဲ့စိုက်မိရထင်တာပေါ့လေ။ကြိုင်နဲ့တော့အကုန်လုံးသိတာမဟုတ်ဘူး။ကျော်ရဲစိုက်မိတဲ့ကကျော်တဲ့ကနေပြီးတောင်းတဲ့တင်းတဲ့သဘောသိရတယ်။ကိုယ်ကိုစိုက်မိတဲ့ကကိုယ်တဲ့ကခေါင်းစီစိုက်မိတဲ့ကခေါင်းတဲ့ကဘောတောင်းတဲ့တင်းတဲ့သဘောလှုပ်ရှားတဲ့သဘောတွေထင်တယ်။อืมဒီကြီးကြီးနဲ့တောင်းတာတင်းတာလှုပ်ရှားတဲ့သဘောဒါရှိတာပဲ။အာရုပ်သဘောတွေပဲဒီရုပ်သဘောတွေကပိုလွန်ပြီးတော့အသက်ရှင်နေတယ်အကောင်ရလို့ဒီထဲမှာဘာမှမရှိဘူး အဲလောကဝဟာရမူသာခေါ်နေရတဲ့ငါသူတော်ကယောက်ျားမိန်းမစသည်ဖြင့်ခေါ်တာခေါ်နေရဒီထဲမှာအသက်ကောင်တော်ကောင်ယောက်ျားမိန်းမပုဂ္ဂိုလ်သားတော်မရှိဘူးဆိုတာအပညာတန်ရှင်းတဲ့အခါမှာဒီတိုင်းပိုင်းခြားရှင်းပြီးတော့သိရမှာဒါလိုပါတယ်ဒါလိုတဲ့ဥစ္စာတွေကိုပြောတယ်ဒါအစအခြေကြီးသေးတယ်စကားသာရှိတဲ့ဝိပဿနာသာဟိုဘာမှမမြင်သေးဘူးစကားသာလေးပြောနေတာကွာဣတိရူပံဣတိရူပသာသမှုရောဣတိရူပသာထေငမော ဣတိဣတိကရူပသာယုတ်ဤသမုဒယောဖြစ်ခြင်းဤဣတိဣတိကရူပသာယုတ်အထင်ကမောအချုပ်ခြင်းဤယုတ်ဤအဖြစ်ပြက်ကိုပြီးပါဖြစ်ခြင်းချုပ်ခြင်းအဲဒီဖောင်းတာပိန်တာကွေးတာဆန်းတာထိုင်တာထတာလှုပ်ရှားတာအဲလမ်းကြောက်တဲ့အခါကြွတာလှမ်းတာချတာအဲဒါတွေကိုမှတ်တဲ့ကတောင်းတင်းတဲ့သဘောလှုပ်ရှားတဲ့သဘောလေးတွေသူခိုက်တာနဲ့သူစားတယ်မှားရင်မှားရင်ပျောက်ပျောက်သွားတယ်ပေါ်လာတာလည်းသိရတယ်ပျောက်သွားတာလည်းသိရတယ်အဲ့ဒါ အဲဘာကြောင့်ဖြစ်တော့ဆိုရင်သူအကြောင်းတွေရှိပါတယ်ဝိဇ္ဇာသမှုရိယာဝိဇ္ဇာဤဖြစ်ခြင်းကြောင့်ဝိဇ္ဇာရှိခြင်းကြောင့်ရူပသမှုရောရုပ်ဖြစ်သည်အဝိဇ္ဇာမကင်းသေးလို့ပဲကိလေသာမကင်းသေးလို့ဒီဟာတွေဖြစ်နေရတယ်တဏှာသမှုရိယာရူပသမှုရောတဏှာမကင်းသေးလို့ကိုယ်ဘဝလေးနဲ့ကိုယ်သာတတ်မဲ့မှုလေးရှိနေသေးလို့ဒါဖြစ်နေရတယ်အဝိဇ္ဇာတဏှာ ကာမသမှုတွေကကံရှိနေလို့ကောင်းသောကံဆိုးသောကံတွေရှိနေလို့ခုလူဘဝဆိုရင်လည်းကောင်းသောကံတွေပေါ့လေကုသိုလ်ကံတွေကြောင့်လူဘဝလူရုပ်တွေဖြစ်နေရဘိတွေကလည်းစဖြစ်လာအာဟာရသမှုတွေကစားတော့တဲ့အာဟာရတွေအထောက်ပံ့နေလည်းရှိနေလို့အာဟာရမရှိရင်လည်းဒီရုပ်တွေဆက်မဖြစ်နိုင်ဘူးသိပြင်လည်းပဲလျောက်သင်းနဲ့လျောက်ပါတဲ့ဥဒုထောက်ပံ့လည်းရှိလို့စိတ်ထောက်ပံ့လည်းရှိလို့ဒါတွေလည်းကြာမာသေးတယ်အဲဒီအကြောင်းတွေရှိလို့ဒီရုပ်ဖြစ်ရတယ်တဲ့ဒါပေမဲ့လည်းယောဂီပုဂ္ဂိုလ်သိဖို့လိုတာကတော့အဲဒီမှာဖြစ်ပေါ်လာတာလေးသိဖို့လိုပါတယ်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 ကိုွေးတယ်မှတဲ့ခါမှလည်းကိုွေးတယ်ကိုွေးတယ်ဒါလည်းအများကြီးပဲတကွေးတစ်ဆမှအများကြီးရှိတယ်အဲကြွတယ်လှတယ်ချတယ်မှလည်းအဲ့ဒီမှာခြေတလန်းအတွင်းအများကြီးရှိတယ်တနေရာတနေရာယူရင်လားညာထက်တန်ရင်ထက်တန်တော့အပိုင်းချတယ်အများကြီးထင်တယ်အဲ့ဒါလေးတွေတွေ့တော့ဣတိဤဒီကရူပသာယောဂီသမုဒယောဖြစ်ခြင်းဤဒီဒီကရူပသာယောဂီအထင်ကမောအချုပ်ခြင်းဤအဲဖြစ်ပြီးပြောက်ဖြစ်ပြီးပြောက်ဖြစ်ချင်းချုပ်ချင်းမြပဲဘာကြောင့်ဖြစ်တော့ဆိုရင်ကိလေသာမကင်းသေးလို့ဒုကျုပ်တော်တလောက်ပေါ်တယ် ဒေသနာညာမသိတဲ့ပုဂ္ဂိုလ်တွေအဝိဇ္ဇာတို့တဏှာတို့ကာတို့ဒါတွေကတော့စဉ်းစားတာမှမဟုတ်ဘူးအဲကိလေသာမကင်းသေးလို့ဖြစ်နေတာပဲလို့ဒါတော့တော့သူကသဘောပေါက်နိုင်တယ်ကံကံရှိလို့ဖြစ်နေတာပဲဒီလိုတော့သဘောပေါက်နိုင်ပြီးတော့ဇာရတွေစားထားလို့လည်းဒီဟာရုပ်တွေဟာဒီရနေတယ်ဒါတော့တော့သဘောပေါက်နိုင်ပါတယ်အဲဒီအကြောင်းတရားတွေမရှိရင်လည်းဒါတွေမဖြစ်နိုင်ဘူးအဝိဇ္ဇာအစာကြည့်တော့ကိလေသာတွေမရှိရင်လည်းပဲဒီရုပ်တရားတွေကမဖြစ်နိုင်ဘူးစားတော့တဲ့အစာရမရှိရင်လည်းဒီရုပ်တရားတွေကဒီရမနေနိုင်ဘူးဒါတော့ကတော့သဘောပေါက်နိုင်ပါလေလား ဒါစဉ်းစားမိရင်သဘောပေါက်တယ်မစဉ်းစားရင်လည်းပဲဒါဒီတော့သဘောပေါက်မှာမဟုတ်ဘူးအထူးလည်းစဉ်းစားနေဖို့တော့မလိုပါဘူးလိုရင်းကတော့နိဗ္ဗာတိလက္ခဏာဆိုတဲ့ဖြစ်ပေါ်ခြင်းအဲဒီနိဗ္ဗာတိလက္ခဏာဖြစ်ပေါ်ခြင်းဆိုတဲ့သဘောလိုတယ်ဝိပရိနာမလက္ခဏာတဲ့ပြည့်ချင်းသဘောလေးအဲ့ဒါလေးလိုတယ်မှတ်တိုင်းမှတ်တိုင်းဟာအစပေါ်လိုက်ကြောက်လိုက်အစပေါ်လိုက်ကြောက်လိုက်ဒီရင်းနဲ့ဒီပိုင်းဒီပိုင်းစီပေါ်လိုက်ကြောက်လိုက်အဲ့ဒါလေးတွေသိဖို့လိုပါတယ်ဒါဥရိယပြညာမယ်အဲ့ဒီစာဆောင်လေးတွေဆိုတော့အိဋ္ဌခုနကပြောတဲ့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 နောက်ဝေဒနာသင်ညာသင်္ခါရဝိညာဉ်လဲမလိုပါပဲမြတ်စွာဘုရားကတော့အသေးစိတ်ဟောတာပဲဣတိဤဒီကသင်ညာမှတ်သားမှုသင်ညာဤဣတိဤဒီကသင်ညာယမှတ်သားမှုသင်ညာဤသမုရိယဖြစ်နေဣတိဤဒီကသင်ညာယမှတ်သားမှုသင်ညာဤအထင်ကမောအချုပ်ခြင်းဤသင်ညာမှတ်သားတယ်ဆိုတာဒါပဲဒါကတော့မျက်စိနဲ့ကြည့်ပြီးတော့သုံးတစ်ခုကိုမှတ်မိအောင်လို့နှလုံးသွင်းတဲ့အခါမှာမှတ်သားမှုလေးသင်ကြတယ်နားနဲ့နားထောင်ပြီးတော့ ဆုံးတရားသောပုဂ္ဂိုလ်ကပြောနေတယ်ပေါ့လေနားထောင်ရအောင်မှတ်ရအောင်လို့ပြောနေဥမာဆရာသမားကပြောနေအဲ့ဒီမှာပြောတဲ့စကားလုံးလေးတွေလိုက်ပြီးတော့မှတ်နေတာရှိတယ်သူကမမိတ်အောင်မှတ်နေတဲ့သဘောလေးရှိတယ်အဲ့ဒါပညာလေးခေါ်တယ်အဲ့ဒီတော့အထူးနှလုံးသွင်းမှတ်သားတဲ့ခါကာလကျပညာထင်ရှားလာတယ်ဒါပညာပဲမှတ်တတ်တဲ့သဘောပဲအဲ့ဒီပညာလေးလည်းနောက်ကလိုက်မှလို့ရှိရင်ပေါ်လိုက်ကြောက်လိုက်ဖြစ်လက်ပြက်လိုက်တွေတွေ့ရတယ်အဲ့ဒါတွေ့တော့မှတ်သားတယ်ဆိုတာဒါပဲ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 အာရမဝေဒနာကတော့သူကထင်ရှားတယ်ယောဂီပုဂ္ဂိုလ်မှာဒုက္ခဝေဒနာတွေကတွေ့တယ်ပထမစစချင်းပဲညောင်းတာပူတာနာတာကျင်တာကြဲခဲတာဒီအစတွေ့တာဒုက္ခဝေဒနာအစတွေ့အဲ့ဒါတွေမှတ်ရတယ်အဲ့ဒါတွေမှတော့ညောင်းတယ်ညောင်းတယ်ညောင်းတဲ့နေရာလေးစိုက်ပြီးတော့မှပူလို့ရှိရင်ပူတဲ့နေရာလေးစိုက်ပြီးပူတယ်ပူတယ်မှနားလို့ရှိရင်နားတဲ့နေရာလေးစိုက်ပြီးနားတယ်နားတယ်မှအခန့်ခက်တဲ့သဘောဒုက္ခဝေဒနာလေးတွေခေါ်တယ်အဲ့ဒီဝေဒနာလေးတွေဟာ စူးစိုင်းပြီးတော့မှတ်နေလို့ရှိရင်သာသာတဲ့သဘောလေးမျှပဲသိပြင်ဘာမှမရှိဘူးသူကပုဂ္ဂိုလ်သားတော်ယောက်ျားမိန်းမလည်းခေါ်ကြမရှိဘူးဒီခံစားတဲ့သဘောလေးမှာညောင်းတာလေးဟာငါလားပုဂ္ဂိုလ်လားတတ္တဝါလားအဲယောက်ျားဖြစ်တဲ့ပုဂ္ဂိုလ်ယောက်ျားဆိုတာဒီဥစ္စာပဲလားမိန်းမဖြစ်တဲ့ပုဂ္ဂိုလ်လည်းမိန်းမဆိုတာဒါပဲလားစဉ်းစားကြည့်ပေါ့ဘာမှမဟုတ်ဘူးဆိုညောင်းတာညောင်းတာပဲဟွန်းပုဂ္ဂိုလ်သားတော်အနေအချင်းမရှိဘူးအဲ့ဒီသဘောလေးတွေသိရတယ် အဲ့ဒီဝေဒနာလေးတွေလည်းမှတိုင်းမှတိုင်းသူကပျောက်ပျောက်သွားတာတွေ့ရတယ်မော်လိုက်ပျောက်လိုက်မကောင်းတဲ့ခါကာလကြလို့ရှိရင်တညောင်းနဲ့တနာထဲမှာကိုအများကြီးပါညောင်းနဲ့ညောင်းနဲ့မှတိုင်းမှတိုင်းဟာတညောင်းပြောက်လိုက်တညောင်းပေါ်လိုက်တညောင်းပြောက်လိုက်တညောင်းပေါ်လိုက်ဒီလိုအဲအပိုင်းပိုင်းလေးတွေပဲတပိုင်းတပိုင်းတွေနာတာလေးတွေလည်းနာတယ်နာတယ်တနာတွေတနာစီပဲပူတာလေးတွေလည်းတပူစီတပူစီပဲခံခဲ့တာလေးတွေတစ်ခုစီတစ်ခုစီပဲအဲဒါလေးတွေပိုင်းခြားပြီးတော့သိတယ်အဲဒါကိုသိရမယ်တဲ့ဒါဒုက္ခဝေဒနာနဲ့ပြောတယ် အဲဒါကကိုယ်ထဲကဒုက္ခဝေဒနာစိတ်ထဲကသင်လုံးမသားတာရှိတဲ့ခါကျတော့နှလုံးမသားဘူးစိတ်ညစ်တဲ့စိတ်ပြက်တဲ့စသည်ဖြင့်အဲ့ဒီစိတ်မချမ်းသာမှုလေးတွေရှိရအဲ့ဒါလေးတွေတစ်ခုတစ်ခုစီပဲဒါလည်းပဲထင်ရှားပါတယ်ဒါကဒုက္ခဝေဒနာဒုက္ခဝေဒနာတွေကြတော့ကိုယ်ထဲကတွေ့လို့ထိလို့ကောင်းတဲ့ဥစ္စာအဲ့ဒါတွေကလည်းပဲညောင်းနေလို့ကိုယ်ရာကညောင်းနေလို့ဆန့်လိုက်တဲ့ခါကျတော့ညောင်းပြေပြီးနေတာထင်တာဖြစ်သွားရင်ဒုက္ခဝေဒနာပေါ်လာတယ်ချမ်းသာတယ်ကောင်းတဲ့သဘော ်သို့တော်လည်းဒါကြတော့တဲပြီးယောဂီတွေကတဲမမှဘူးအဲ့ဒါလည်းမှားရမယ်ဥစ္စာပဲအဲ့ဒါကြီးကသဘောကျတယ်သာယာရတဲ့ဒါလေးကထိုင်းနေရတာညောင်းလုံးအကြည့်တဲ့ခါကျတော့အေးရတယ်လှဲ့ပြီးတော့ခါစံပြီးတော့အိပ်လိုက်တော့အဲ့ဒီမှာနေတာတိုင်းတာဖြစ်သွားဒုက္ခဝေဒနာပေါ်လာတယ်အဲအေးရမှနုနုညံ့ညံ့ကောင်းအောင်လို့ဘာလို့စသည်နဲ့တွေးကြည့်လို့အဲဒီတွေးကြည့်ကောင်းတာတွေလည်းရှိတယ်ဒါကြီးကမှားရတယ်ဘူးနေတဲ့ခါကာလကျလေအေးလေးတိုက်လာတော့အဲ့ဒီမှာနေတာတိုင်းတာဖြစ်ကောင်းတော့ရဲ့ဒုက္ခဝေဒနာခေါ်တယ် ပူအိုက်နေတဲ့အခါမှာလေးလာလို့ချင်းရေရေနဲ့လောင်းချိုးလိုက်လို့အေးပြီးတော့နိဒာထင်တာဖြစ်သွားတာရှိတယ်ဒုက္ခဝေဒနာခေါ်တဲ့အေးနေတဲ့အခါကာလကျတော့စောင်းနေပါခြုံလိုက်တော့အဲ့ဒီမှာနှွေးပြီးတော့နေထိုင်ကောင်းသွားတယ်နေပူစာလေးသွားဆုံလိုက်တော့မှနှွေးပြီးနေထိုင်ကောင်းတယ်အဲ့ဒါတွေဟာလည်းဒုက္ခဝေဒနာတွေပဲလားနိဒာထင်တာဖြစ်တဲ့ဥစ္စာတွေဒုက္ခဝေဒနာတွေကိုယ်တွေကဒါပေမဲ့လို့ယောဂီပုဂ္ဂိုလ်တွေအဲ့ဒီကောင်းတဲ့ဥစ္စာတွေတည်ပြီးတော့မှကြအောင်မကောင်းတဲ့ဥစ္စာကျတော့သူကထင်ရှားလို့မှားရတာမကောင်းတဲ့ဥစ္စာလည်းမှားမှပြင်မှာ မမှတ်လို့ချင်းအဲ့ဒါကိုပဲစိတ်ဆိုးပြီးဒေါသတွေဖြစ်တတ်တယ်သူကကောင်းတဲ့ဥစ္စာတွေလည်းပဲမှတ်နိုင်လို့ရှိရင်မှတ်ဖို့ရပဲမမှတ်လို့ရှိရင်ဒါလေးตายရသဘောကျနေဒါလည်းငင်းຢာကတဏှာဆိုတာချက်ချင်းဖြစ်တာဆိုတာဒါဒါနှစ်တဲ့သဘောလေးချက်ချင်းဖြစ်တာကြောင့်မှတ်ရတယ်ဥပ္ပခဝေဒနာအဲစိတ်ထဲကနေပြီးချမ်းသာတာရှိတယ်အဲ့ဒါကတော့ဝမ်းမြောက်ဝမ်းသာတာလေဝမ်းမြောက်ဝမ်းသာစရာတွေသတင်းကောင်းလေးကြားလို့ရှိရင်ကိုလိုရှိတဲ့စကားလုံးလေးကြားလို့ရှိရင်အဲဒီစိတ်ထဲမှာတခါတည်းဝမ်းမြောက်ဝမ်းသာဖြစ်ကျွမ်းလာတယ်အဲ့ဒါ ဒုက္ခဝေဒနာသောမနတဝေဒနာခေါ်တယ်အဲ့ဒါလည်းပဲမှတ်ရတယ်ဒါပေမဲ့ယောဂီပုဂ္ဂိုလ်အဲ့ဒါကြတော့တည်းမမှတ်ကြဘူးအထူးအချင်းတော့ဝိပဿနာရှုလို့မှတ်လို့ကောင်းတဲ့ခါကျတော့အဲ့ဒီမှာစိတ်တွေဝမ်းမြောက်ပြီးတော့ဝမ်းသာပြီးတော့နေတာတက်ကြွတာရှိတယ်အဲ့ဒါတွေဟာဒုက္ခဝေဒနာတွေပါပဲပီတိလည်းပါတယ်လို့အဲ့ဒါတွေရှုမှတ်ရမယ့်ဥစ္စာတွေပဲမှတ်နိုင်လို့ရှိရင်အဲ့ဒါလေးစိုက်မှတ်လို့ရှိရင်သူ့အခိုက်အတန့်နဲ့သူဖြစ်ပြနေတာတွေတွေ့ရပါတယ်ပေါ်လာလိုက်ကြောက်သွားတယ်ပေါ်လာလိုက်ကြောက်သွားတယ်အဲ့ဒါလေးတွေတွေ့ရတယ်အဲ့ဒါကြောင့် ဣတိဒီကဝေဒနာခံစားမှုဝေဒနာဤကောင်းဆိုးတွေခံစားတဲ့သဘောပဲပုဂ္ဂိုလ်သတ္တဝါမဟုတ်ဣတိဣတိကဝေဒနာယခံစားမှုဝေဒနာဤသမုဒိယဖြစ်ခြင်းဤဖြစ်တယ်ဆိုတာပဲပေါ်လာလိုက်တာစမရှိဘဲနဲ့အစ်စ်ပေါ်လာဣတိဣတိကဝေဒနာယခံစားမှုဝေဒနာဤအထင်ကမောချုပ်ခြင်းဤချုပ်တယ်ပြည့်တယ်ဆိုတာပဲအချီပြီးသားလေးပျောက်သွားတာပဲပေါ်ပြီးပျောက်သွားပေါ်ပြီးပျောက်သွားတစ်ပိုင်းတစ်ပိုင်းအဲ့ဒါတွေတွေ့ရတော့ အနေစာတိပဇာနာတိဝေဒနာဟာမမြဲတဲ့တရားပဲလို့အမှန်တိုင်းသိပါဣတိသင်္ခါရဣတိဣတိကသင်္ခါရသင်္ခါရတို့သည်ဣတိဣတိကသင်္ခါရနာသင်္ခါရတို့တမှုရဖြစ်ခြင်းဣတိဣတိကသင်္ခါရသင်္ခါရတို့အရှင်မောချုပ်ခြင်းသည်အဲသင်္ခါရတွေပြုပြင်အားထုတ်မှုပြုပြင်အားထုတ်မှုတွေဆိုတာကတော့ဘယ်လိုလုပ်မလဲဘယ်လိုလုပ်ရင်ကောင်းတယ်စသည်ဖြင့်စဉ်းစားကြံစည်နေတာလည်းပဲအဲဒါတွေသင်္ခါရတွေပဲကိုယ်အောင်ဆအောင်ထိုင်အောင်ထအောင် အဲเจ้าညပြဘာစိုက်တာတွေရှိတယ်ကိုယ်လိုက်ဆန်းလိုက်ခိုင်လိုက်ထားလိုက်သွားလိုက်လာလိုက်မဇ္ဇကမပြောရင်ပဲပြောသလိုပဲစိတ်ထဲမှာတခါတိုက်တွန်းနေတာတွေရှိတယ်အဲဒါသင်္ခါရတွေခေါ်တယ်အဲဒီသင်္ခါရတွေလည်းမှတ်ရပါတယ်ကိုယ်ကျင်တယ်ဆန့်ကျင်တယ်ထိုင်ကျင်တယ်ထကျင်တယ်စသည်ဖြင့်အဲဘာလို့ကျင်လိုချင်များမိပဲသွားကျင်များမိဘာလို့ကျင်များမိအဲဒါလေးတွေရှိတယ်ဒါသင်္ခါရတွေတိုက်တွန်းနေတာတွေသူကအဲဒါတွေသင်္ခါရခန္ဓာတွေသူကမှားတယ်အဲဣတိဣတိကသင်္ခါရပြုပြင်အားထုတ်မှုသင်္ခါရတော်ဒီဣတိဣတိကသင်္ခါရနာသင်္ခါရတွေသမှုရောဖြစ်ခြင်းအဲဒါလေးတွေမှတ်တော့ ကိုယ်ကျင်တာစကျင်တာထိုင်ကျင်တာထားကျင်တာသွားကျင်တာလာကျင်တာဒီစုံတစ်ခုပြုတ်လို့ကျင်တာလေးတွေကသူကအသေးသေးပဲပေါ်လာတယ်ဤတီဤဒီကသင်္ခါရဏသင်္ခါရတော့ဤအထင်ကမောချုပ်ချင်းဤပြီးပြောက်သွားတာမှန်ရင်ပြောက်ရင်မှန်ရင်ပြောက်ရင်ဆိုတာတွေ့နေရတယ်အဲ့ဒါသိတယ်နောက်ပြီးတော့ဣတိဣတိကဝိညာဏံအာယမတိရတဝိညာဉ်တိဣတိတဝိညာဏတဝိညာဉ်တမှုရဖြစ်ဣတိတိကဝိညာဏတဝိညာဉ်ထင်ကမောချုပ်ခြင်းတိအဲဒီသိဝိညာဉ်လေးဖြစ်ပေါ်လာတာတွေ့ရတယ် စိတ်ကူးစဉ်းစားကြံစည်ပြီးတော့စိတ်ကလေးဖြစ်တယ်မြင်သိပြီးတော့လည်းဖြစ်တယ်ကြားသိပြီးတော့လည်းဖြစ်တဲ့စိတ်ကလေးအဲဒီစိတ်ကလေးကိုလိုက်ပြီးတော့ရှုမှတ်လိုက်လို့ရှိရင်အာယုံစီသွားတဲ့သဘောအာယုံသိတဲ့သဘောလေးအာယုံကိုသိတတ်တဲ့သဘောလေးအာယုံပြုတ်တတ်တဲ့အာယုံသိတတ်တဲ့သဘောလေးကိုအထင်ရှားတယ်အဲဒီသဘောလေးကမာရင်မာရင်နဲ့ပေါ်လိုက်ကြောက်လိုက်တာလေးတွေသိရတယ်အဲဒီမှာလည်းအကြောင်းတွေတော့ရှိပါတယ်အဝိဇ္ဇာရှိလို့တဏှာရှိလို့ကံရှိလို့อืม အဲ့ဒါတွေကအကြောင်းတွေရှိပါတယ်နာယုတ်ရှိလို့နာယုတ်ရှိလို့ဖြေရသည်တဲ့ဝိညာဉ်ဒါပေမဲ့လူချင်းကတော့ဒီဖြစ်ပေါ်လာတဲ့သဘောနဲ့ပျောက်သွားတဲ့သဘောဒါနိဗ္ဗာတိလက္ခဏာနဲ့ဝိပရိနာမလက္ခဏာသူကလူချင်းမှာအဲ့ဒါလေးသိဖို့လိုပါတယ်အဲ့ဒါတွေသိအဲ့ဒါတွေသိရမယ်တဲ့ဒါတွေသိမှအာသဝနာခယံဝရာမိကိုမြတ်စွာဘုရားအာသောကြကုန်တယ်ဆိုတာဒါတွေသိမှတဲ့ဒါတွေမသိဘဲနဲ့အာသောကြမကုန်ဘူးအဲ့ဒီတည်းမှာ ဤဒီကယုတ်ဤဒီကဝေဒနာဤဒီကတင်ညာဤဒီကသင်္ခါရဤဒီကဝိညာဉ်လို့သဘောတရားလေးစသည်တာဟာဘာလို့ဆိုနာမရူပပရိစ္ဆေညာမယ်နာယုတ်တိတာကိုဒါဟောတာအဲသစ္စာပြဟောတဲ့ပါဠိတော်တွေဓာတ်ရိုက်မှာဆိုရင်နာမရူပပရိစ္ဆေရလို့ဒီနာမည်မျိုးတော်မရှိဘူးလားအထက်ကရာကနာမည်ပေးထားတယ်အဲဒါယထာဘုဒ္ဓညာနဲ့ဥစ္စာယထာဘုဒ္ဓညာအမှန်တိုင်းသိတဲ့ညာနဲ့ မှန်တိုင်းသိတဲ့ညာဟာတက္ကရာကအသေးစိတ်ခွဲလိုက်တော့ဘယ်နှပိုင်းညာတော့ဆိုတော့နာမရူပပရိစေတညာဒီနေရာမှာသင်္ခါရပရိစေတလို့တော့နာမည်ပေးထားတယ်တူတူပါပဲနာမရူပပရိစေတညာတကူတဲ့ပစ္စယပရိကညာတကူတဲ့သမတနာညာတကူတဲ့ပြီးတော့မေကမေကတိုင်ဥရိယပယကတကူတဲ့သူကဒီမှာ၄ခုပြထားတယ်အဲ့ဒါယထာဘူတညာဆိုတာဒါပြောတာတဲ့ဒီထဲပါတယ်ဟုတ်တယ်အကုန်လုံးပါတယ်ဒီထဲမှာ ဒီထဲမှာဣတိဣတိကရူပံယုတ်တိဝေဒနာဓိဆိုတာဒါကသူဟာသင်္ခါရပရိစ္ဆေဒနာမရူပပရိစ္ဆေဒနာယုတ်ကိုနာနာတိုင်းယုတ်ယုတ်တိုင်းအဲရူပံယုတ်တိဆိုတာယုတ်ကိုပိုက်ချသိနေတာပဲဣတိကဝေဒနာဒါဝေဒနာပဲခံစားတဲ့သဘောပဲဒါကမှတ်သားတဲ့သဘောပဲဒါကအာထုတ်တဲ့သဘောပဲဒါကအာယုံသိတဲ့စိတ်ပဲဝိညာဉ်ပဲဒီလိုသိနေတာသူဟာနာနဲ့ယုတ်ပိုက်ချသိနေတာနာမရူပပရိစ္ဆေဒညာဒီထဲပါတယ်တဲ့အဲမြတ်စွာဘုရားဟောတဲ့ပါဠိတော်နဲ့ဘာရဲလို့နာမည်မပေးဘူးဒီဥစ္စာ ဒီလိုသိတယ်လို့ပြောသွားတာပဲအတ္တကရကနာမည်ပေးတာအဲ့ဒါအကြောင်းကျိုးဆက်သွယ်သိတာပါတယ်အကြောင်းကျိုးဆက်သွယ်သိတာပါတယ်ဝိဇ္ဇာစာရည်တော့အကြောင်းရှိလို့ဖြစ်နေတယ်ဆိုတာအကြောင်းကိုသိတာလားဘောတော့ဝိဇ္ဇာစာရည်တော့အကြောင်းမရှိရင်မဖြစ်ဘူးဆိုတာဒါအကြောင်းနဲ့ပိုင်းခြားပြီးတော့သိတာဒါတစ္ဆယပရိက္ခဏညာနဲ့တင်းပါတယ်ပြီးတော့သမတနာညာအနိစ္စဒုက္ခအနတ္တသုံးသဆင်ញင်တာလည်းတင်းပါတယ်အဲဒါဆိုတော့ ဣတိဤဒီကသမှုရောဖြစ်ချင်းပဲဒါကပြည့်ချင်းပဲဆိုဖြစ်ချင်းပြည့်ချင်းသိမှတော့မမြဲဘူးဆိုတာသိရောဘောသုသာဒါဒီလိုဖြစ်တာပဲဒီလိုပြတ်သွားတာပဲမရင်မရင်နဲ့ပြေးလိုက်ပြက်လိုက်ပြေးလိုက်ပြက်လိုက်ဒါလေးတူတော့နေစာမမြဲတဲ့တရားပဲသဘောကျလားသုံးသလားသမထနာညာခေါ်တယ်အဲဖြစ်ကြည့်တဲ့နဲ့ဆင်းရဲကြီးတဲ့ပဲသုံးသလားသမထနာညာခေါ်တယ်သူသဘောနဲ့သူကသူဖြစ်ပြနေတာပဲအနာတ္တတရားပဲသုံးသလားသမထနာညာခေါ်တယ်တော့ကြမ်းမသားလေးတွေကဆိုရအောင်မအောင်မစုံသေးလို့ယောဂီတွေကဆိုရအောင်အခုတော့ဘုန်းကြီးကကြောက်ပြောနေတာ သူဒေသနာရှင်းအောင်တော့ပြောနေရတာအမှန်ကောင်းတဲ့ဒေသနာပါသူကအကုန်လုံးသူတို့လေးပဲသူဘုန်းကြီးအကျေချက်ပြောနေသူကအတူလေးစာကြောင်းမှာဟိုနေ့လောက်ရှိနေသင်္က6ကြောင်းလောက်ပဲရှိတယ်ဘာမှမများဘူးသူကအဲဒီတည်းမှာသမထနာညာပါတယ်ပြီးတော့မက်ကမက်ကတိုင်အောင်မက်မမက်မှဆုံးဖြတ်နိုင်တဲ့တိုင်အောင်လို့ဥရိယပြညာနဲ့ဒီတိုင်းပါတယ်တဲ့သူကဥရိယပြပါတာပေါ့သူကမှတ်တိုင်းမှတ်တိုင်းသူက ETED က ရူပတာယုတ်ဤသမုဒိယဖြစ်ခြင်းဝေဒနာဤသမုဒိယဖြစ်ခြင်းစသည်ဖြင့်အဖြစ်တွေလည်းသူသိမှာပဲရူပတာအထင်ကမောချုပ်ခြင်းအဲဝေဒနာယဝေဒနာအထင်ကမောချုပ်ခြင်းစသည်ဖြင့်အဲခန္ဓာ၅ပါးတို့ဤချုပ်ခြင်းပြည့်ခြင်းသဘောတွေလည်းသူကသိနေတာပဲမှားရင်မှားရင်လည်းသိနေတာဟိုယောဂီပုဂ္ဂိုလ်တွေနဲ့ဘယ်နဲ့သိတော့ဆိုရင်ခုမှတိုင်းမှတိုင်းဓမ္မအ ਨੇ ဆုံးအောက်ထည့်ဆုံးအပြင်ဓမ္မတစ်ခါပေါ့လေတစ်ခါမှရင်အောင်းတယ်တစ်ခါမှရင်ဖောင်းစားကဖုံးစွန်းတယ်အောင်ဒါအကျမ်းဆုံးပေါ်နေတာကတော့ ဒါကစကားစားပုဂ္ဂိုလ်တွေပြီးတဲ့အပြီးအဲ့ဒီမှာဖောင်းစာလေးကတခုဖောင်းဆုံးတာကတခုပိန်စာလေးကတခုပိန်ဆုံးသွားတာကတခုဟောစဖြစ်ပေါ်လာတာနဲ့ဆုံးသွားတာသိရတယ်ညောင်းတာပူတာတွေမှလို့ရှိရင်လည်းညောင်းတယ်ညောင်းတယ်မှတစ်ခါမှတစ်ခါတော့မပြောက်သေးဘူးစကားစားပုဂ္ဂိုလ်ကညောင်းတာပေါ်လာတာပြီးတယ်စပေါ်လာနောက်မှရင်မှရင်တဖြည်းဖြည်းသေးသေးမှိမ့်မှိတ်ပြီးတော့ပျောက်သွားတာလည်းတွေ့တယ်အဲညောင်းတယ်ဆိုတဲ့သဘောအမြဲတည်နေတဲ့သဘောမဟုတ်ဘူးပေါ်ပြီးပျောက်သွားတာပဲရှင်မှရင်သဘောကျနေပြီလားဒါအကြမ်းမြင့်သေးတာဟွန်း ပြီးတော့စိတ်လည်းပဲစိတ်ကူးတော့ပါတော့ရှိရင်စိတ်ကူးတဲ့စဉ်းစားတဲ့ဉာဏ်စီတွေမှားလိုက်လို့ရှိရင်အဲ့ဒါကတော့မင်းမပြောက်လို့ရတယ်တဲမကြတာဘူးဒါကမှားလိုက်ရင်ပြောက်သွားတယ်အဲ့တော့စိတ်ကူးလေးပေါ်လာတာဒီတဲ့ပြောက်သွားတာဒီပညာကတော့မှတ်ရခဲ့တယ်ဆိုတာသင်္ခါရကတော့ကိုအဲဒီကိုယ်ကျင်တယ်ဆန့်ကျင်တယ်ထိုင်ကျင်တယ်ထားကျင်တယ်ဆိုတာလေးတွေအဲ့ဒါမှတ်တခါတခါကိုယ်ကျင်တယ်ကိုယ်ကျင်တယ်အချင်းချင်းမှားတယ်နောက်တော့ဒါတွေမရှိဘူးတခါတခါအမှတ်ကနိုင်သွားတာနဲ့မကိုရပဲနဲ့မကိုပြစ်ဖဲနဲ့ ဒီတိုင်းချိန်ကုန်သွားတယ်လည်းရှိပါတယ်အဲ့ဒီမှာအဲဒီကိုယ်ချင်းဆန်းချင်းလှုပ်ရှားခြင်းနဲ့သင်္ခါရတွေပြုပြင်မှုတွေဒါတွေအဖြစ်အပျက်တွေလည်းတွေ့နေရတယ်ဒါတော့ဒါကအကြမ်းများခြင်းအဖြစ်အပျက်ဆိုတော့အနုစိတ်လာတဲ့ခါကျတော့မှတ်တိုင်းမှတ်တိုင်းဟာဟောင်းနေဆိုရင်တစ်ဖောင်းတွင်းမှာတရိပ်တရိပ်နဲ့ရိပ်ရိပ်ကနေပေါ်လဲကြောက်လဲရိပ်ကနေပေါ်လဲကြောက်လဲရိပ်ကနေပေါ်လဲကြောက်လဲအပိုင်းပိုင်းလေးကွေးတယ်ဆိုရင်တကွေးတွင်းမှာပဲတရိပ်တရိပ်နဲ့ရွေ့လဲကြောက်လဲရွေ့လဲကြောက်လဲဆန်းတယ်ဆိုလို့ရှိရင်ဆန်းတွင်းမှာပဲဆန်းလဲကြောက်လဲဆန်းလဲကြောက်လဲရွေ့ရွေ့သွားတာလေးရွေ့တယ်ရွေ့တယ်ကြောက်နေတွေ့ရတယ် ပူတာတို့အေးတာတို့နှွေးတာတို့အဲ့ဒါတွေမှတ်ရင်လည်းပဲအပူလေးရာဆင်းစင်အနှွေးလေးရာဆင်းစင်အေးလေးရာဆင်းစင်နာလာကျင်နာကြခဲတာမှလို့ရှိရင်နာလာဆင်းစင်ကျင်နာဆင်းစင်သူကတစ်ခုပြီးတစ်ခုတကလည်းတစ်ပိုင်းတစ်ပိုင်းစီပြက်ပြက်ပြီးတော့ထင်းနေတယ်စိတ်ကူးလေးတွေမှရင်စိတ်ကူးတွေမှရင်တစ်ခါမှမရှိတော့ဘူးပျောက်သွားရင်နောက်တစ်ခါစိတ်ကူးဖြစ်အသစ်ပဲနောက်တစ်ခါစိတ်ကူးဖြစ်အသစ်ပဲဒီလိုပဲအပိုင်းပိုင်းနဲ့သိရင်ဥရိယပြညာအဖြစ်အပျက်ကလေးတွေသိနေတာအဲဒီလိုအဖြစ်အပျက်ကလေးတွေသိတဲ့အခါအယောင်လင်းတို့ ဒါတွေကလည်းပေါ်ရတာကိုအယောင်နဲ့နေသပေါ်ရတယ်ပီတိတွေပေါ်တယ်ဝမ်းမြောက်ဝမ်းသာတွေဖြစ်တယ်ပါတာတိစိတ်ငြင်းငြင်းချင်းတွေဖြစ်လာတယ်ကိုယ်ကြီးငြင်းငြင်းချင်းတွေဖြစ်လာတယ်နောက်တရားတရားတွေဖြစ်လာတယ်ဘုရားတရားသံဃာနဲ့စပြီးဖြစ်တဲ့ယုံကြည်မှုတရားတရားတွေညီညွတ်မှုတရားတရားတွေဖြစ်တယ်ဘုရားသမားနဲ့စပြီးယုံကြည်မှုညီညွတ်မှုတရားတရားတွေလွန်ခဲ့တယ်ဖြစ်လာတယ်အဲ့ဒါတွေကဒါတွေကဝိပဿနာကြီးအညစ်အကြေးတွေလို့ခေါ်တယ်ဒါပေမဲ့လို့ဥစ္စာကလည်းဖြစ်ရတယ်ဒါမရောက်သေးလို့ရှိရင်ဒါကမရောက်သေးဘူးဆိုရင်ဥစ္စာကဒါဘာမှမဖြစ်သေးဘူးတော့ တချို့ပြောကြတယ်အာတို့တရားကတော့အနိစ္စလက္ခဏာရှုများလို့တဲ့ဒီလိုအယောင်လင်းတော့ဘာလို့စမတွေ့ရဘူးတချို့ကပြောတယ်အဲ့ဒါကတော့သူတရားလမ်းမှမှမလို့ဝန်ခံရရောက်တယ်မှန်ကတော့လမ်းမှလို့ရှိရင်ဒါတွေ့ရတယ်မတွေ့ဘဲနဲ့ခုံးကြော်တာမရှိဘူးသူကမဖြစ်ဘူးနည်းနည်းတော့တွေ့ရတယ်များများမဟုတ်တော့နည်းနည်းတော့တွေ့ရပြီးတော့ပုဂ္ဂိုလ်အများကြီးအားထုတ်တဲ့အခါမှာဆိုတော့တယောက်မတွေ့ရင်တယောက်တော့တွေ့ပါဦးမှာပေါ့အကုန်လုံးကိုယ်တပြည့်တွေအကုန်လုံးတကိုင်းလုံးတစ်စုလုံးကဒီဟာမတွေ့ဘူးဆိုရင်ဒီတရားတို့တရားမဟုတ်ဘူးဆိုတာဝန်ခံရရောက်တယ် တွေ့ရတယ်ဒုစားဥပကိလေသာဆိုတာတွေ့ရတယ်။ကောင်းတော့အကောင်းကြီးတော့မဟုတ်ဘူးကောအကောင်းကြီးမဟုတ်ဝင်မယ်လို့ဒီအရောင်လဲပိဋိပါဒာရီအစရည်တော်တရားတွေမဖြစ်ဖဲနဲ့ရှေ့ခုံပြီးတော့တရားတက်ကုန်မတဲ့ဟိုဒီမှာဒီထဲမှာအကောင်းနေလဲပါတယ်။ဒီထဲမှာပိဋိဆိုတာဘုဇင်တရားပဲ။တတိဆိုတာလည်းဘုဇင်တရားပဲ။သမာဓိကလည်းဘုဇင်တရားပဲ။ဒီထဲမှာအကောင်းနေပါတယ်။တတိတို့သမာဓိတို့ဝိရိယတို့ဝိရိယလည်းဘုဇင်တရားပဲ။ဉာဏ်လည်းဒီထဲမှာထူးမနာသိဉာဏ်လည်းဉာဏ် ပထမအခက်အခက်ခဲမှနေရကဒီမှာအခက်အခက်မှားရပဲနဲ့အကုန်လုံးလျှောက်ပြီးနေတာတော့တော့တော့နဲ့သွားနေတာပြီးတယ်မနာမြန်နဲ့အဲ့ဒါလည်းပဲသူကဘုဇင်တရားတွေတရားကောင်းတွေပါပဲအေးပါရနှိမ့်တဲ့ဆွဲလာနေရင်တော့တရားမတည့်ဘူးလားတရားကြီးအနှောင့်အယှက်ဖြစ်ဝိပဿနာကြီးအနှောင့်အယှက်ဖြစ်မတရားမနှိမ့်တဲ့ဖဲနဲ့ရှေ့ဆက်မှသွားလို့ရှိရင်မကြဘူးတရားတက်တော်မှာဒီဥစ္စာဒါသူကရှေ့ကအရင်ကမနာရေးကြည့်တဲ့အပိုင်းဒါတရားကဖြစ်ရတယ်ဒီမှာယောဂီတွေကအနေနဲ့များ တွေးတာကြည့်တယ်မတွေးဘဲနဲ့ခုံကျော်သွားတယ်လို့မရှိဘူးဒီမှာတွေးရတယ်သူကဒါမှမဟုတ်ကမ္မထံတွေကဖြစ်လို့ဖြစ်တာဒါလို့မဟုတ်ဘဲနဲ့ဒါရောက်ချင်ရရောက်နေတယ်ဆိုရင်ခက်ရတော့ဘောတယ်ကမ္မထံဆရာတွေဘယ်ရောက်မှဒီမှာမှန်းဖမ်းလို့ရမှာမဟုတ်ဘူးအဲ့ဒါဒီဥစ္စာတွေကရောက်ရတယ်ဒါရောက်ပြီးတော့မှဒီကလွန်ပြီးတော့သွားတော့မှဒီမှာတရက်မြင့်မြတ်တဲ့အထက်တန်းကြတဲ့ဝိပဿနာဉာဏ်နဲ့အစဉ်စဉ်တက်လာတာဒါတော့ဒီလိုအစဉ်တိုင်းပဲသိရပါတယ်ဒါကြောင့်မြတ်စွာဘုရား မိဂဝေယဟန်တို့သာနာတော်တည်သောပုဂ္ဂိုလ်၏ပတ္တတော်မြင်သောပုဂ္ဂိုလ်၏အာသဝနာသောတရားတွေခရံကိုညင်းကိုဟာငါတိဝရာမိဟော၏အတိမှမြင်ပါတဲ့ခန္ဓာ၅ပါးတရားတွေရဲ့သဘောမှန်ကိုသိရမယ်နာမရူပပရိစ္ဆေရညာခန္ဓာ၅ပါးတရားတို့ရဲ့အဖြစ်အပျက်ကိုသိရမယ်သမတနာတို့ဥရိယဗျအဲပစ္စယပရိက္ခစာပစ္စယပရိက္ခသမတနာဥရိယဗျသိရမယ်တဲ့ဖြစ်ပျက်တွေသိရယူကြည့်ပါတဲ့အဲ့ဒါတွေသိပြီးတော့ နောက်ကြတော့အရိကသာကိုနေပြီးတာညာဖြစ်တယ်လို့ဟောပါတယ်နေပြီးတာညင်းဝေးတယ်ညင်းဝေးတဲ့ညာဖြစ်လာတယ်နေပြီးတာညာလို့ဘုရားဟောပါဠိတော်ရင်မှာတော့နေပြီးတာတလုံးနဲ့ဟောတယ်ဝိပဿနာထက်တန်းကိုအောက်တန်းကိုပဲနဲ့ဟောတော့ဆိုအဲဇာနာတိတို့ပတ္တိတို့နဲ့ဟောရတယ်သူကဧဝံပတ္တံဘိကဝေသူတဝရိယသာဝကောရူပတလိမိနေပင်တိသတိဧဝံပတ္တံမြင်ခဲ့လို့ရှိရင်တဲ့မြင်တာကသူကအောက်ပိုင်းကယထာဘုဒ္ဓညာကိုဟောတယ်ပတ္တိရောဇာနာတိရောပဇာနာတိရော အောက်ပိုင်းညာတွေကိုဒီလိုဟောတယ်တက္ကထာကြတော့ဒါတွေကိုအစိစိခွဲတာခွဲမှလည်းသူကနားလည်မှာအဲနာယုတ်ကိုစိဥ္ဇာစပိုင်းခြားသိရမယ်နောက်ပြီးတော့အကြောင်းကျိုးနဲ့ပိုင်းခြားသိရမယ်နောက်ပြီးတော့နေသဒုက္ခနာတာသုံးပါးဆင်ခြင်တဲ့သမထနာညာဖြစ်ရမယ်နောက်ပြီးတော့ဥရိယပြအဖြစ်အပျက်ကိုသိရမယ်ရောင်လင်းစသည်တွေ့ပြီးတော့အဲ့ဒီမှာမဲ့မှန်မဲ့မှဆုံးဖြတ်တာဖြစ်ရမယ်အရောင်လင်းစသည်တွေကိုနှစ်သက်တရားနေတာကမှားနေတာပဲဓမ္မတမ်းမှတ်ပြီးတော့ ရှုနေတာကမှနားမှလားမှမယ်ဆိုတာသုံးပြနိုင်ရမယ်သုံးပြမှလည်းတက်မှမသုံးပြရင်မတက်ဘူးအဲ့ဒီပြောင်းတာသူကယထာဘူတညာနဲ့သူကတရုဏဝိပဿနာလို့ခေါ်တယ်တဲ့လူသားဝိပဿနာအနုစားပဲလားအစကစားလေးအဲမြတ်စွာဘုရားကတော့အဲ့ဒီမှာဇာနာတိဒီတလုံးနဲ့လည်းဟောတယ်ပတ္တိလည်းဟောတယ်ဇာနာတိလို့လည်းဟောတယ်ဟွန်းယထာဘူတညာလို့လည်းဟောတယ်ဒီလိုပဲဟောထားတယ်သူ အဲဒီစိတ်တရားချင်းနာမရူပပရိစ္ဆေဒပစ္စယပရိခသမတနာဥရိယဝယမေဃမေဃတော့ဒီလိုကတော့အစိတ်စိတ်တွေမဟုတ်မေဃမေဃတော့တဏှာမှာဟောတာရှိတယ်ဟိုမှာတဏှာမှာဝိသုဒ္ဓိနဲ့ဟောတဲ့ခါကျအဲဒီတဏှာမှာဟောတာရှိတယ်အဲနောက်ဒီကထက်ကြတော့နိဗ္ဗိဏလို့နာမည်ပေးထားတယ်နိဗ္ဗိဏညာနဲ့ဒါအရိယာမဲမရောက်ခင်အတွင်းဟာအကုန်လုံးနိဗ္ဗိဏလို့နာမည်ပေးတယ်နိဗ္ဗိဏကြီးမွေတာပဲအဲဒီနိဗ္ဗိဏညာဆိုတာလဲဘလဝဝိပဿနာပဲဆိုပြီးတော့ထက်တာကနေအသေးစိတ်ခွဲကြတယ်အဲဒီတည်းဘာတွေပါဝင်တော့ဆိုတော့

တမ်းမဲ့ချင်းကင်းတဲ့မက်ဖြစ်သည်တဲ့မဲ့ညာကိုဝိရသတိတစ်လုံးနဲ့ဟောကြတယ်ဒီမှာမက်က၄ခုပဲ၄ခုပဲမဲ့မြို့သူသားတွေများစွာပြဝိရသတိဆိုတစ်လုံးနဲ့ဟောထားတယ်ဒီမှာအထကထာကြတာဒါမဲ့၄ခုအသေးစိတ်ခွဲပြတယ်ဟိုတချို့အနောက်နိုင်ငံကပုံကိုယ်တွေပါပဲအဲ့ဒါတွေပါဠိတော်ထဲပါတဲ့အတိုင်းပဲသူကယူတယ်ဆိုပြီးထကထာတွေကိုမယုံမသိကြဘူးပါသူကထကထာနားလည်အောင်လို့သူကဖွင့်ထားတာ မင်းမြတ်စွာဘုရားဝိရသတိတမက်တဲ့ဝိရသတိတစ်လုံးနဲ့ဟောတာမဲ့တစ်ခုတည်းနဲ့နိဗ္ဗာန်ရောက်တဲ့ဆိုရင်ခဲ့ရောဘောကဒီလိုသွားယူလို့ဒီလိုမဟုတ်ဘူးဆိုတော့မဲ့လေးခုရှိတယ်အဲ့ဒါဝိရသတိမဲ့လေးခုအဲထကထာကခွဲထားတယ်ဝိရာဂဝိမုស្សတိဝိရာဂတမက်ကင်းညာဝိမုស្សတိလွံ့မြောက်လေတော့ဤမြတ်စွာဘုရားဖိုလေးခုကိုဝိမုស្សတိလွံ့မြောက်တယ်တစ်လုံးနဲ့ဟောထားကြတယ်ဒီမှာအဲဖိုတစ်ခုတည်းတော့မဟုတ်ဘူးလေးခုပဲဒါအသီးသီးတရမှာအဲသောတာပတိမဲ့ဖိုရပြီးတဲ့နောက်သဒ္ဒါယမဲ့ဖိုရအောင် ဝိပဿနာကပဲစပြီးတက်ရအောင်မှာနောက်မှဒီတိုင်းမဲ့ပေါ်ရောက်ဝိရသတိဝိမုသတိတခါကြည့်ရမယ်အဲဒီကပြီးတော့မှတခါသရိုင်းမဲ့ဖို့ရသရကဖြစ်ပြီးတဲ့နောက်လဲအနာဂတ်ဖြစ်ခြင်းလို့ရှိရင်ဒါကအစကအစပြီးတော့ဥရိယပြအစဝိပဿနာရှုအောင်မှာဝိပဿနာဉာဏ်နဲ့စဉ်တိုင်းဖြစ်ပြီးနောက်ဆုံးကြတော့မှအနာဂတ်မဲ့ဖို့ရောက်တော့အဲဒီမှာဝိရသတိဝိမုသတိတခါဖြစ်မှာ အဲဒီကပြီးကြလည်းပဲအနာဂတ်ဖြစ်ပြီးတဲ့တော့ယဟနာဖြစ်အောင်ကိလေသာကုန်အောင်တခါအားထုတ်လို့ရှိရင်ဥရပညာစပြီးတခါပဲအားထုတ်အောင်ဝိပဿနာဉာဏ်နဲ့သင်နေတရားအောင်မယ်အဲဒီလိုတဲပြီးတော့လာတော့နောက်ဆုံးကြတော့ပြည့်စုံတဲ့အခါမှာအရဟတမေကိုရောအဲ့ဒီမှာဝိရိသတိအရဟတမေကဝိရိသတိအရဟတဘဝိမုစ္စတိအဲ့ဒါကိုနောက်ဆုံးဟာကိုယူပြီးမြတ်စွာဘုရားဝိရိသတိဝိမုစ္စတိတလုံးနဲ့ဟောထားတယ်အဲ့ဒါကသာဘုဒ္ဓတာပေါ်တယ်သာဝေဘုဒ္ဓရှိတဲ့ပုဂ္ဂိုလ်တွေဒါစဉ်းစားဖို့ရ ဧဝံခောဘိခဝေဇာနာတောပတ္တနောအာသဝနာခယံဝရာမိဘိကွေယနောဧဝံခောဤစွာခဲ့ပြီးသောဤဖြင့်ဇာနာတောရုပ်ဝေဒနာပညာသင်္ခါရတို့ဤသဘောရုပ်ဝေဒနာသင်္ခါရသင်္ခါရတို့၏အဖြစ်အပျက်ကိုသိသောပုဂ္ဂိုလ်အားပါတာတော်မြင်သောပုဂ္ဂိုလ်အားအာသဝနာအာသောတရားတို့ခရံကိုညင်းကိုဟံငါဒေဝရာမိဟောဤနောအာသနာတော်မသိသောပုဂ္ဂိုလ်ဤအာသောတရားကိုညင်းကိုငါမဟောနောပါတာတော် မမြင်သောပုဂ္ဂိုလ်ဤအသောတရားတို့ဤကုံချင်းကိုငါမဟောမြတ်စွာဘုရားအဲဒီရုပ်ဝေဒနာပညာသင်္ခါရခန္ဓာ၅ပါးတို့ဤသဘောကိုလည်းသိရမယ်အချင်းချုပ်ဆိုရင်ယုတ်နာမှာပဲယုတ်ဆိုတာယုတ်ယူပက္ခန္ဓာဆိုတာယုတ်တရားပဲအဲနာခန္ဓာ၄ပါးကနာတရားပါပဲယုတ်နာနာယုတ်၅ပါးပဲအဲနာယုတ်နှစ်ပါးတို့ဤသဘောမှန်ကိုသိရမယ်တဲ့တို့ယုတ်ဆိုရင်နာပဲဒီလိုတူတူလုံးမှပဲနားလည်မှာတော့အစိတ်ပိုင်းနေညာနေမှားတာတဲများတယ် ခန္ဓာကဆိုရင်၅ပါးရှိတယ်အာယတနာကျတော့12ပါးဖြစ်လာဒါကြ18ပါးတော့ဖြစ်လာများလာတယ်မှားလာတယ်သိနေရတယ်အတူရုပ်ကြတော့ရုပ်နဲ့နာမှာပဲတဲ့ဥသုဒိမှာမှလည်းခွဲပြဒီပြင်သုတ်ဒီမှာလည်းချိုးနေရတယ်မှာနာနဲ့ရုပ်နှစ်ခုတည်းခွဲပြတာလည်းရှိပါတယ်အခုဒီတုတ်မှာခန္ဓာ၅ပါးနဲ့ခွဲပြတာလေခန္ဓာဝက်ကဒါကဟိုတုတ်ကတော့နိဒာနာဝက်ကကပါပဲနော်ခန္ဓာ၅ပါးနဲ့ပြရတယ်အဲ့တော့ နာယုံနှစ်ပါးရဲ့သဘောကိုသိရမည်အခါခါသိနာနဲ့ယုတ်ဟာတွဲဖြစ်နေတာပဲကွဲနေတာမဟုတ်ဘူးပင်စောကာရဘုံခန္ဓာ၅ပါးရှိတဲ့ဘုံမှာနာနဲ့ယုတ်ကတွဲရည်ကြီးတယ်ဘယ်ချင်းချင်းတွဲရည်တွဲရည်ကြီးတယ်ပဲခွဲနာမရှိဘူးသတုဝကာရခေါ်တဲ့အာယုဘဘုံတွေရှိတယ်အဲ့ဒီမှာတော့ယုတ်မပါဘူးနာကြီးတဲ့စိတ်ကြီးတဲ့စိတ်စိတ်စိတ်ကြီးတဲ့တင်းတယ်နာတရားကြီးတဲ့အဲ့ဒီမှာယုတ်မပါဘူးအဲ့ဒီကပုံကိုယ်တွေလို့ဆိုရင်တော့နာမရူပပရိစ္ဆေဒမှာ ရူပပရိစ္ဆေဒမလို့သူတို့မှရုပ်မှမရှိပဲဟာနာမပရိစ္ဆေဒလောက်ပဲလို့တော့အဲဒီဘုံကိုလူဘုံကနတ်ဘုံကနေပြီးတော့ဖြစ်ဖြစ်အထက်မြမဘုံကနေပြီးတော့ဖြစ်ဖြစ်သောတာပန်တရားကအနာဂါဖြစ်တဲ့ပုဂ္ဂိုလ်တွေအဲဒီအာယုဘဘုံရောက်သွားလို့ရှိရင်သူတို့သူတို့တရားနဲ့သူတို့ဆက်အားထုတ်ရင်ဌာနဖြစ်နိုင်ပါတယ်လို့ပုထုဇဉ်ရောက်သွားလို့ရှိရင်တော့ဘာမှမဖြစ်နိုင်ဘူးဟိုမှာဘယ်သူမှလည်းတက်ပြီးသူတို့တရားမဟောနိုင်ဘူးဘုရားဘုရားလောင်းဖြစ်စဉ်ကဘုရားလောင်းနဲ့တွေ့ခဲ့ဘူးတဲ့ အဲနီးများလည်းခံယူခဲ့ဘူးတဲ့အာလာရတို့ဥဒကတို့ဆိုတာရှိတယ်အဲဒီအာလာရဥဒကရေသေးကြီးတွေကဇန်ပင်ရှင်တွေအဲဇန်နေရာတို့တော်တော်ပြည့်စုံရနေတာပဲတူကအာဂိသညာရဇန်တရားရတယ်တူကနေဝတညာဇန်တရားရတယ်အဲဒါတွေဟာသူတို့အာယုဘဘုံတွေရောက်သွားကြတယ်မြတ်စွာဘုရားကဘုရားပွင့်ပြီးတဲ့နောက်ဘုရားဖြစ်ပြီးတဲ့နောက်တရားဟောမယ်လို့ဆင်ညာတာဆင်ញင်ကြည့်တဲ့အခါသူတို့ဟိုရောက်နေဘယ်နဲ့မှမတတ်နိုင်ဘူးတက်လည်းမဟောနိုင်တော့သူတို့ကစိတ်ကြီးတယ်ဖြစ်နေတာကိုဘယ်သွားဟောလို့ဖြစ်တော့မလား နားမရှိတဲ့ပုဂ္ဂိုလ်သွားမဟောနိုင်တော့ဘူးဘုရားလည်းတကိုးနဲ့ဘယ်နဲ့မှမတတ်နိုင်ဘူးသူကအဲဒါကြောင့်ပုရုဇဉ်ဖြစ်နေအရူပဘုံရောက်သွားလို့ရှိရင်သူ့အချိန်ကုန်ရင်အဲဒီဘုံကဆုရပြီးတော့လူပြည်နတ်ပြည်ပြန်ရောက်လာတာပဲသူတို့ဒီတဲ့လူလိုပါပဲဘာမှမထူးဘူးသူကအဲရောက်ဘဝမှာမကောင်းမှုအကုသိုလ်နဲ့အကုသိုလ်ကနေပြင်းပယ်လေးပါလေကြာသေးတာငရဲလည်းကြာနေတာတိရစ္ဆာန်လည်းဖြစ်နေတာပဲခွေးတွေကြက်တွေငှက်တွေဝက်တွေပါတယ်ဖြစ်နေတာပဲပုံမှန်တိရစ္ဆာန်တွေအကုန်လုံးဖြစ်နေတာမဖြစ်နေတာမရှိဘူးသူကအဲဒီတော့ဒီဥစ္စာလည်း အားကိုးလောက်တဲ့ပုံပေါ်ရတာမဟုတ်ဘူးအဲဒါပဲမဲ့လို့အောက်ဘုံတွေကသောတာပန်တရာကအနာဂံဖြစ်ပြီးအဲ့ဒီရောက်တာအရိယာဖြစ်နေရောက်သွားလို့ရှိရင်တော့သူတို့ကတရားပါသွားတယ်မမေ့ဘူးဒါကြောင့်ဟိုမှာသူတို့ရဲ့စိတ်ကလေးရှုပြီးတော့ဝိပဿနာဉာဏ်သင်တိုင်းတဲ့အဲအထက်မဲ့ဖို့တွေရောက်သွားနိုင်တယ်ဉာဏ်နာဖြစ်အောင်အကုန်လုံးဖြစ်နိုင်ပါတယ်သောတာပန်ရောက်သွားလို့ရှိရင်အဲ့ဒီသောတာပန်ကမိမိစိတ်ကလေးရှုရုံပါပဲသူစားဘာဖြစ်လို့ဒီလိုရှုရတယ်လဲဆိုရင် နော်ကိုရှုနည်းကသိနေတာကိုအခုဒီမှာယောဂီပုဂ္ဂိုလ်တွေတရားထုတ်တာသိနေတာပေါ့ကိုယ်စိတ်ကလေးကိုရှုရတယ်ဆိုတာဒါမမေ့ဘူးနောက်ဘဝလည်းမေ့စရာမဟုတ်ဘူးဘယ်သူမှမညွှန်ကြကြအဲသူကသူဒီနေ့တစ်ချိန်ကြာလို့ရှိရင်ကိုယ်စိတ်ကလေးကိုရှုကိုယ်တဏ္ဍာဖြစ်နေတဲ့တရားလေးရှုရင်းနဲ့တတိယရင်တတိယရင်နဲ့ဉာဏ်နေရင်ပြီးတော့အထက်မဲ့ကိုရောက်သွားမှာဒါကြောင့်သူကတန်ဘောဓိပရာယနောဆိုတယ်တန်ဘောဓိကိုယ်တိုင်သိရတော့အထက်မဲ့ကိုလင်း အဲမုတ်ချလာရရှိပြီတဲ့ပရာယနာဆိုတာနောက်ဆုံးသတ်ပေါ့ဒီလဲဘိန်းတို့လိုဘာတို့ဟာကိုယ်တို့ဘာတို့ပေါ့လေအဲ့ဒါလှိမ့်လိုက်လှိမ့်လိုက်ရင်နောက်ဆုံးကြရင်လဲရမှာတနေရာကြတော့အဲ့ဒါထိုင်ပြီးတော့လဲရမယ်အဲ့ဒါနောက်ဆုံးသတ်နေရပေါ့ပရာယနာသောတာပတိမေဖို့ရသွားပြီးတဲ့ပုဂ္ဂိုလ်သောတာပတိပြီးတဲ့ပုဂ္ဂိုလ်ဟာတဲ့တံဘောဓိပရာယနာဖြစ်ပါတယ်တဲ့ကိုယ်တိုင်သိရတော့အထက်မဲ့ဖို့လင်း မုတ်ချကိန်းတွေလာရရှိတယ်တဲ့ခုဘဝကနေပြီးတရားထုတ်လို့သတ္တဗာဖြစ်သွားရင်အထက်မဲ့ဖို့ရဖို့ရကတော့သူ့မှာတော့သိချရတယ်တပါးသောပုဂ္ဂိုလ်ဆရာသမားတွေကညွှန်ကြားပေးရင်လည်းညံညံတော့ရတတ်တာပေါ့ညွှန်ကြားမဲ့ဆရာသမားမရှိလည်းကိစ္စမရှိဘူးသူကတော့သူတရားနဲ့သူသွားတော့မှာပဲအဲဒီအရူပဘုံရောက်တိုင်းဘယ်သူမှသူ့ကိုသွားပြီးမဟောနိုင်မပြောနိုင်ဘူးဒါပဲမဲ့လို့သူဟာသူသူစိတ်ကလေးသူရှုပြီးတော့ဝိပဿနာဉာဏ်ဆင်လိုက်တဲ့ပြီးရင်အရဟတမေဘုံနဲ့ရောက်နိုင်တယ်ရဟနာဖြစ်နိုင်တယ် အဲဒီလိုသဘောတတ်ရှိပါတယ်အဲဒါကြောင့်အာယုဘဘုံကပုဂ္ဂိုလ်တွေလို့ဆိုလို့ရှိရင်တော့ယုတ်တရားရှုဖို့ရမလို့ဘူးသူကယုတ်လည်းပဲသူတို့ကလိုလည်းမရှိဘူးယုတ်လည်းအာရုံပြုလို့လည်းမရှိဘူးသူတို့မှသူတို့တဏ္ဍာမှာယုတ်မှမရှိပဲမသိနိုင်ဘူးဒါကတော့ဒါကတော့အခုလူလောကမှာမျက်စိကွယ်နေတဲ့ပုဂ္ဂိုလ်နဲ့စဉ်းစားရင်သဘောပေါက်ဖွယ်ရှိပါတယ်အဲမိဝမ်းတဲ့ကရမျက်စိကွဲလာတဲ့ပုဂ္ဂိုလ်အဆင့်သူတို့ဘာမှစဉ်းစားလို့မရဘူးစဉ်းစားလို့မဖြစ်ပါဘူးဘယ်သူကပြောနားမလည်နိုင်ဘူးအဆင့်ကိုသူကအဆင့်သူမှမသိပဲဟာအဲဒီလိုပဲ ရုပ်အကြောင်းကိုသူရှုဖို့ရမလို့ကိလေသာလည်းမဖြစ်ဘူးမျက်စိမမြင်တဲ့ပုဂ္ဂိုလ်ကအသင်္လာဘာသာအကြောင်းပြုပြီးကိလေသာသူ့မှာမဖြစ်ဘူးကိလေသာမဖြစ်သလိုပဲအဲ့ဒီအသင်အကြောင်းနဲ့စပြီးတော့ဝိပဿနာရှုလို့လည်းသူ့မှာဖြစ်နိုင်ဘူးသူစားသူ့မှာအသင်မှာသိမှမသိပဲအဲ့ဒီအရူပဘုံကပုဂ္ဂိုလ်တွေမှလည်းဒီတိုင်းပဲယုတ်တရားသူတို့စရတဲ့ကယုတ်တရားလို့ယုတ်တရားလည်းပဲသူတို့တဏှာမရှိဘူးနှလုံးလည်းမသွင်းနိုင်ဘူးမရှုနိုင်ဘူးအဲဒါသူတို့နံတရားတွေပဲရှုရတယ်အဲဒီမင်းသောကာရဘုံဆိုတာကလူဘုံတို့လို့ပုဂ္ဂိုလ်မျိုးပေါ်တာနတ်ဘုံလေး အဲယုတ်နာနှစ်ပါးဆုံးရှိတဲ့ဗြဟ္မဘုံနဲ့အဲ့ဒီကပုဂ္ဂိုလ်ရဲ့ယောနာနှစ်ခုလုံးရှိရတယ်။ယောနာနှစ်ခုလုံးလည်းတွဲဖြစ်နေတာ။နှစ်ခုလုံးတွဲဖြစ်နေလို့လည်းပဲဒါကိုပုဂ္ဂိုလ်သတ္တဝါထင်နေတာ။အဲဒီပုဂ္ဂိုလ်သတ္တဝါထင်နေလို့လည်းပဲဒီပုဂ္ဂိုလ်သတ္တဝါထင်မြင်ဆွဲလန်းပြောင်းလို့ဝိပဿနာရှိရတာ။ဒါကြောင့်သွားကြောက်ပါကထင်ရှားတဲ့ယုတ်တရားနာတရားတွေကိုရှိရတယ်။ဖြစ်တိုင်းဖြစ်တိုင်းရှိရတယ်။ဖြစ်တိုင်းဖြစ်တိုင်းရှိတော့ရုပ်လွန်ကဲထင်ရှားတဲ့အခါကလာယုတ်တရားပိုင်းခြားသေးတယ်။နာမ်လွန်ကဲထင်ရှားတဲ့အခါနာမ်တရားပိုင်းခြားသေးတယ်။ ဖောင်းတယ်မှတ်တဲ့အခါမှာဖောင်းတယ်လာတဲ့ရုပ်ကတရားမှတ်သိတဲ့စိတ်ကတရားဒါအကျမ်းများနဲ့ဒါတော့တော့ကွဲတယ်သမာဓိညာအားကောင်းလာတဲ့ကသူ့အတူကွဲတယ်ယုံနေတာနှစ်ခုပဲရှိတယ်ဖောင်းတယ်မှတ်တဲ့အခါဖောင်းတာကတရားမှတ်သိတာကတရားဖောင်းတာထဲမှာသာသပိသံပအောင်ပြောမယ်ဆိုလို့ရှိရင်တော့တောင်းတာတင်းတာလှုပ်ရှားတာကယုံမှတ်သိတာကနာဒါလေးနှစ်ခုကွဲတယ်ပဂရိပုဂ္ဂိုလ်တွေအနေတော့ဒီလိုမကွဲဘူးလားဆိုတော့ သုတမယညာနဲ့တော့ကွဲမှာပေါ့ကိုယ်ပိုင်ညာနဲ့မကွဲဘူးဘိုက်ကိုစိတ်နဲ့ဆိုင်နှလုံးသွင်းကြည့်ဗတိပုဂ္ဂိုလ်တွေလေဘိုက်ကလှုပ်နေတာနဲ့စိတ်ကူးစဉ်းစားတယ်ငါတယောက်တည်းပဲထင်နေတယ်အတူတူပဲမှတ်နေတာသူအခက်ကြီးတွဲနေတယ်ဆိုငါတယောက်တည်းမှတ်ဟောလက်ကလေးလှုပ်လိုက်လက်ကလေးလှုပ်လိုက်တော့လှုပ်ချင်တာနဲ့လှုပ်တာနဲ့ငါပဲလှုပ်ချင်တာလဲငါပဲလှုပ်တာလဲငါပဲဒီလိုထင်နေတယ်ဒီရင်ဘယ်ကလည်းတော့ အဲလှုပ်တဲ့ဥစ္စာကိုနောက်ကနေစဉ်းစားရင်စဉ်းစားတာလည်းငါပဲထင်တယ်စဉ်းစားတာနဲ့လှုပ်ချင်တာလည်းငါအတူတူပဲအောက်မေ့တယ်တယောက်တည်းဖြစ်နေတယ်အဲဒါယုံနဲ့နာနဲ့မကွဲပဲဖြစ်နေတာဘာကူဝိပဿနာရှိတဲ့ပုဂ္ဂိုလ်ကဖောင်းတဲ့ခါမှာဖောင်းတယ်လို့မှတ်ပိန်တဲ့ခါမှာပိန်တယ်လို့မှတ်မှတ်တိုင်းမှတိုင်းဟာအော်ဖောင်းတဲ့ခါမှာတောင်းတောင်းတာတင်းတာလှုပ်ရှားတာကတစ်မျိုးရုပ်ပေါ်တယ်ခုတော့ဘုန်းကြီးကဒီပြောတော့ရုပ်တို့ပါလေထည့်ပြောမှာဟိုမှာယောဂီပုဂ္ဂိုလ်ကတော့ဒီလို ရုပ်ရပါရဲ့လို့အမိထက်ခြင်းမှထည့်မယ်အဲ့ဒါသဘောတရားတစ်ခုပဲတရားနဲ့သူယောဂီပုဂ္ဂိုလ်ကပိုင်းခြားပြီးတာနေ အဲရှုတာမှတာပြီးတာကအဲ့ဒီမှာကောင်းတယ်လို့ရှုလိုက်မှလည်းပြီးလိုက်တာကနာဒုနဲ့နာနှစ်ခုပဲဘိနဲ့ခါမှလည်းဒီလိုပဲဘိနဲ့ခါမှလှူရှားတောင်းနဲ့လှူရှားတာကယုတ်မှတ်ပြီးတာကနာဒီလိုကွဲကြပြီးတော့ပြီးရအဲကွဲတဲ့အခါကာလတွေမှာလည်းကွေးကျင်တာကနံကွေးတာကယုတ်တနည်းအားဖြင့်ကွေးကျင်တာကနံအဲဒီမှာတောင်းတင်းလှုပ်ရှားတာကယုတ် ကိုယ်ကျင်တာနဲ့မှတ်သိတာကအတူတူပဲကိုယ်ကျင်တာလည်းနာမယ်မှတ်သိတာလည်းနာမယ်ဒါတော့ကိုယ်စေခဏ၌ဆောင်းနှင်းချုပ်လှုပ်ရှားတာကယုတ်ကိုယ်ကျင်တာနဲ့မှတ်သိတာကနာဒါတို့တွဲပြီးတော့တစ်လုံးနဲ့လုံးပါဖြစ်တော့တယ်အဲဒီလိုပဲကွဲပြပြီးတော့သိပါတယ်ဒီလိုကွဲပြပြီးရင်ဒါနာမရူပပရိစ္ဆရာညာမယ်ဒါစကားစားလေးကဲဆိုကြအောင်အချိန်နဲ့ကုန်လို့သွားတယ်လို့သာอืมဒါတွေကနည်းနည်းလေးနဲ့နောက်ပြောကြတယ်တော့တော်တော်ကြာနေတော့ပြစ္ဆသမုပ္ပါဒ်ကြီးရေးပုံ ဟောင်းစေခဏ၌တောင်းတင်းလှုပ်ရှားတာကယုတ်မတ်တိရာကနံပိန်စေခဏ၌တောင်းတင်းလှုပ်ရှားတာကယုတ်မတ်တိရာကနံကိုယ်စေခဏ၌တောင်းတင်းလှုပ်ရှားတာကယုတ် တွေးကျင်တာမှတ်သိတာကနာတွေးကျင်တာမှတ်သိတာကနာဆံစဲခဏ၌ဆံစဲခဏ၌တောင်းနှင်းလှုပ်ရှားတာကယောတောင်းနှင်းလှုပ်ရှားတာကယောဆံကျင်တာမှတ်သိတာကနာဆံကျင်တာမှတ်သိတာကနာဘဝစေခဏ၌ဘဝစေခဏ၌တောင်းနှင်းလှုပ်ရှားတာကယောတောင်းနှင်းလှုပ်ရှားတာကယောသွားကျင်တာမှတ်သိတာကနာသွားကျင်တာမှတ်သိတာကနာအဲဒီလိုကြီးတယ်ပဲသူကရုပ်တွေမှတ်တိုင်းမှတိုင်းဟာ မသိစရာအာယုံကယောမသိနေတာကနာပြုလို့တဲ့အခါကျခလာကျပြုကျင်တာလေးရှိရပါသေးတယ်ကွာကိုကျင်တာလေးဆန့်ကျင်တာလေးအဲ့ဒါလည်းပဲလူလည်းပဲနာမယ်သို့တော်လည်းစဆာကျင်တော့မသိသေးဘူးနာမရူပပရိစ္ဆေတာဘိုင်းမှာသူကတည်းမသိတာဘူးတော်လေးရောက်လာမှသိတာတဲ့မှာသူအကြောင်းတရားလေးကိုသူရှိလို့ဖြစ်အဲဒီပြင်ဟာလေးလည်းဒီလိုကြည့်ရပါပဲမြင်စေခဏမှာဆိုလို့ရှိရင်မျက်စိနဲ့အစင်းငါရုပ်မျက်စိကမြင်ရဌာနကိုမြင်မှုတရားဌာနအဲတော့မြင်ရသိရတဲ့အစင်းကလည်း ချုပ်ပြီးရကိုယ်တဏ္ဍာငါဖြစ်သူမဲ့တဏ္ဍာငါဖြစ်ဖြစ်လားမြင်သိသွားတဲ့သဘောကနာဒီထဲမှာခန္ဓာနဲ့ဖွဲ့လို့ရှိရင်မြင်သိကမျှဝိညာဉ်နဲ့ခန္ဓာခေါ်တယ်မြင်လို့ကောင်းတာမကောင်းတာခံစားတဲ့သဘောဝေဒနာခန္ဓာခေါ်တယ်မြင်ရတဲ့အာယုံလေးဘယ်လိုဟာပဲလို့မှတ်တာကြည့်တယ်မှတ်မိတယ်တချို့များတစ်ခါမြင်ပြီးဒါမပြောက်ဘူးမှတ်မိနေတယ်ပညာပညာခန္ဓာခေါ်တယ်အဲဒါမြင်အောင်လို့ကြောင်းကြဆိုင်တဲ့သဘောပါတယ်သင်္ခါရခန္ဓာခေါ်တယ်ခန္ဓာ၄ပါးပဲဒါပေမဲ့လို့တို့တို့မြင်သိတာလို့တို့တို့ထားရမယ်နာ မြင်စေခဏ၌မျက်စိနဲ့ဆင်းကယုံမြင်သိတာကနာမြင်စေခဏ၌မျက်စိနဲ့ဆင်းကယုံမြင်နာသိတာကနာကြားစေခဏ၌နားနဲ့သံဃယုံကြတာသိတာကနာနာစေခဏ၌ နှာခေါင်းနဲ့အနငါယုတ်နာနာတိရာကနာသာသေခဏ၌လျာနဲ့ရတာကယုတ်သာတိရာမှတ်တာကနာအဲတွေ့ထီစေခဏ၌ကိုနဲ့အတွေ့ကယုတ်ထိတိရာမှတ်တိရာကနာ ရုပ်တင်မှတ်တဲ့အခါဒီလိုကြီးတယ်ပဲဆိုတာရုပ်နဲ့နာနဲ့တွဲရေးကြီးတယ်ဆိုရင်ပုဂ္ဂိုလ်သတ္တဝါမရှိဘူးတဲ့အဲ့ဒါလေးတွေမှားရင်မှားရင်နဲ့ပေါ်လိုက်ပြောက်လိုက်တစ်ပိုင်းတစ်ပိုင်းစီပဲလို့ပိုင်းခြားတင်လို့ရှိရင်အဲ့ဒါပေါ်ပြီးပြောက်သွားတာကိုသိလို့အနိစ္စမမြဲဘူးဆိုတာသူ့အတူသဘောကျတာမမြဲဘူးမမြဲတဲ့တရားတွေကြီးတယ်ပဲအနိစ္စ ानु ပဒနာညာနဲ့သုံးသသင်ခြင်းနဲ့မော်ကြီးပြောချင်းနဲ့ရှင်းမှုပြမှုတွေကနှိမ့်ဆက်နေတာပဲဖြစ်လိုက်ပြက်လိုက်နဲ့ဒီဥစ္စာတွေဟာနှိမ့်ဆက်တဲ့သဘောရှိတယ် နေတဲ့ဆရာသားဆရာအာကိုဆရာဒီထဲမှာမမရှိဘူးမသိလို့သာပဲသိမယ်ဆိုရင်ဒီဖြစ်ပြနေတဲ့တရားတွေဘာမှနေတဲ့ဆရာသားဆရာအာကိုဆရာမရှိဘူးဆင်းရဲတွေကြီးတဲ့ဆင်းရဲဆိုမှလို့ခံခဲ့တာတွေကြီးတော့မဟုတ်ဘူးဒီကဝေဒနာပဲခံခဲ့တာပါတယ်ဒီတရားတွေကအကုန်လုံးခံခဲ့တာမဟုတ်ဘူးနေတဲ့သာဝယ်မရှိတာအာကိုဆရာမရှိလို့ပဲဒုက္ခလို့ပါဠိကသုံးတာအဲနေတဲ့သာသာဝယ်မရှိတဲ့ဒုက္ခဆင်းရဲတွေကြီးတယ်ပဲလို့ရှင်ရှင်သဘောကျလာဒါဒုက္ခနုပါဒနာညာခေါ်တယ်ဒီလိုညာနဲ့ဖြစ်ရတယ်မှားရင်မှားရင်ဖြစ်ရတယ် သူသဘောတည်းသူကသူဖြစ်ပြနေတဲ့သဘောတရားမျှပဲဒါလေးကအသက်ရှင်နေတဲ့အကောင်ရလို့တည်းဘာမှမရှိဘူးပထမတုန်းကတော့အကောင်လေးထင်နေတယ်ဟုတ်လားကိုယ့်အကိုသိပါတယ်ဒါကိုယ့်အကိုသိလူတိုင်းလူတိုင်းဒီလိုပဲထင်တယ်ယောက်ျားဖြစ်ဖြစ်မိန်းမဖြစ်ဖြစ်စာတတ်တဲ့ပုဂ္ဂိုလ်ဖြစ်မတတ်တဲ့ပုဂ္ဂိုလ်ဖြစ်ဘာမှမသိတဲ့ပုဂ္ဂိုလ်ပဲဖြစ်ဖြစ်အသက်ရှင်နေတဲ့အကောင်လေးကတော့ဒီလိုထင်နေတာရှိတာပဲစတော့အကောင်လေးနဲ့ပဲသူကမြင်တာလည်းငါပဲကြားတာလည်းငါအကောင်လေးလို့အသက်ရှင်နေတယ်လို့ထင်တယ်သိတဲ့ခါလည်းဒီကောင်လေးတခြားထွက်သွားတယ်လို့လည်းထင်နေသေးတယ်သူကအဲဒီလိုအကောင်လေးထင်နေတာအခုရှင်ရှင်နဲ့ อืมပေါ်ပြီးပြောက်ပေါ်ပြီးပြောက်တရိပ်ကြီးတွေတွေ့ရတော့ဟိုကပေါ်လာတဲ့အာယုံရောဒီကမှတ်သိတဲ့စိတ်ရောဟာပေါ်လာတယ်လည်းပေါ်ပြီးပြောက်သွားတာမှတ်သိတဲ့စိတ်လည်းသိပြီးပြောက်သွားတာပဲအဲ့ဒါလေးကိုယ်တိုင်တွေ့ရတဲ့အခါမှာဒီတဲ့အသက်ရှင်နေတဲ့အကောင်းမရှိဘူးဟာသဘောတရားများအနာတ္တပဲဆိုတာရှင်းရှင်းသဘောကျတယ်အဲ့ဒီလိုသိရမှဒီညာလေးတွေဖြစ်ရတယ်သဗ္ဗေသင်္ခါရအိသယရာပညာယပတ္တိယထာနေပိနိဒုက္ခေဣသမေဃဝိတ္တုရိယဒါဒီစာတွေကရကြပါတယ် ဘာပေလုံးစုံကုန်သောသင်္ခါရယုံနာနမသင်္ခါရတို့သည်နေသာမမြဲကုန်ဣတိတို့ယထာခြင်းခါကာလ၌ပတ္တိဝိပဿနာဉာဏ်ဖြင့်ရှုမြင်လေ၏အထတော်သို့ရှုမြင်သောအခါကာလ၌ဒုက္ခဆင်းရဲ၌ဒုက္ခမမြဲဟုသိရသောဆင်းရဲတရားယုတ်ပေါင်းဆင်းရဲတရားပေါင်း၌နိဗ္ဗာန်တည်းညီငွေလေတော့၏အဲ့ဒီဒေသနာမှာမြတ်စွာဘုရားကအောက်ပိုင်းက ခုနယထာဘုဒ္ဓညာလို့ဟောတဲ့အပိုင်းတွေကိုဒီကပတ္တိလို့ဟောထားတယ်။ဒါပေသင်္ခါရအလုံးစုံသောသင်္ခါရတရားတို့သည်နေသာမမြဲကုန်ဣတိသောပတ္တိမြင်၏ရှုမြင်တယ်။အဲဒီရှုမြင်တာပထမအစယုံနဲ့နာနဲ့ပိုင်းခြားသေးတယ်လည်းပါတယ်ဣတိရူပံဣတိဝေဒနာဒါတွေလည်းပါတယ်ဒီထဲမှာအဲဒါယုတ်ပဲဒါဝေဒနာပဲဒါတင်ညာပဲဒီကယုတ်ဒါကနာအာယုံမသိတတ်တဲ့သဘောကယုတ်အာယုံသိတတ်တဲ့သဘောကနာမှလိုက်လို့ရှိရင်ဖောင်းတယ်မှရင် ဗိုက်ထဲကနေပြီးတောင်းနေတဲ့သဘောကယုတ်မှတ်သိတာကနံဒီကအဒီတိရိအစတာကိုယ်ရယ်ဆိုရင်တောင်းနေတဲ့သဘောကယုတ်မှတ်သိတာကနံဒီတိရိအစတာအဲဒါတော့အနေစာဒီမမြဲဘူးလို့လည်းသိတယ်တဲ့သူအကြောင်းလေးတွေရှိပါတယ်အကြောင်းလေးတွေတော့သိပါသေးတယ်ဒါတွေလည်းဒီထဲမှာပါဝင်သွားတယ်အဲဖြစ်ပြီးပြောက်သွားတာပဲမြင်တာလေးကမြင်ပြီးပြောက်ကြားတာလေးလည်းကြားပြီးပြောက်မှတ်သိတာလေးမှတ်သိပြီးပြောက် ဘာမှကြာကြာမကြည့်ဘူးမှန်ရင်မှန်ရင်ပြောက်လိုက်နေတာတွေတွေ့ရတယ်အဲ့ဒါတွေတွေ့ရတော့အဲမှန်ရင်မှန်ရင်သိရတဲ့ဟာတွေလည်းပဲကြောက်ပြသားလို့မမြဲတဲ့တရားတွေပဲပြီးတော့တို့ရှိကမရှိလို့ပဲရှိတုန်းကလည်းမြင်ကြကြခဲ့တာတွေဒီလိုပဲဖြစ်ပြနေတာတွေမမြဲတဲ့တရားတွေပဲနောင်လည်းပဲဒီလိုမြင်လာကြတာတွေကဒီလိုဖြစ်ပြနေတဲ့မမြဲမဲ့တရားတွေကြီးတဲ့ပဲရှင်းရောနာကိုပြပြောတယ်ဒါအနုမာနညာခေါ်တယ် ကိုယ်တဏ္ဍာငါဖြစ်ပြနေတယ်လို့ပဲသူမြတ်တဏ္ဍာမှာလည်းဒီလိုဖြစ်ပြနေတာပဲဒီလောကလုံးမှာလည်းဒီလိုဖြစ်ပြနေတယ်မမြဲတဲ့တရားတွေကြီးတယ်ပဲလေအကုန်လုံးမြင်လာတယ်ဒါကစာကြည့်မနေရပါဘူးရှင်ရှင်နဲ့သူကသဘောကျလာတယ်သူကဒါတွေလောကကုန်သာသင်္ခါရယုံနာနမသင်္ခါရတို့သည်နေစာမမြဲကုန်ဣတိတို့ယထာသင်္ခါကာလ၌ပတ္တိဝိပဿနာဉာဏ်ဖြင့်ရှုမြင်လေယထာထိုသောရှုမြင်ရသောခါကာလ၌ဒုက္ခေမမြဲဟုသိရသောယုံနာဓမ္မသင်္ခါရတရား၌ဒုက္ခေမမြဲဟုသိရသော ယုံနာဓမ္မသင်္ခါရတွေဟူသောဆင်းရဲတရားနာ၏နိဗ္ဗာန်တည်းညီငွေတွေတော့ဤအဲဒီမှာညီငွေလာတယ်တဲ့ညီငွေဆိုတာခုနပြောတဲ့အပြည့်အပြည့်တင်မြင်တော့ကောอืมကြောက်စရာတွေပဲဘယ်ချိန်မှသိနေတဲ့တရားတွေပဲနောက်ဆက်တွဲတွေကဆက်ဆက်ဖြစ်လို့မသေးတာနောက်ဆက်တွဲတွေမလာရင်သေးတယ်ကြောက်စရာတွေပဲဘာမှအာမကိုလောက်ကိုယ်ထဲမှာအဲဒီတော့ကြောက်စရာကောင်းတယ်လို့သိတယ်ကြောက်စရာကောင်းတယ်ပြီးတော့ အပြစ်မြင်လာတယ်မကောင်းတဲ့တရားတွေပဲအပြစ်မြင်လာအပြစ်မြင်ပြီးတော့ညှင်းငွေလာတယ်ဒီလိုတရားတွေဟာဘာမှနေရာမကြဘူးဒီလိုတရားတွေကင်းတော့ကင်းမှနေရာကြမယ်တော့တရားတွေပြစ်မြင်လာနိဗ္ဗာန်တည်းညှင်းငွေလာရေးကြည့်တယ်မညှင်းငွေရင်အဲ့ဒီနေရာပြောနေတာမတော့ဘူးညှင်းငွေလာနဲ့ပြောတာနှစ်ခုပဲရှိတယ်လူတွေဟာမညှင်းငွေဘူးဆိုရင်ဒီနေရာပြောနေတာပဲဒါဒီနေရာမတော့ဘူးဒီလောက်ကမရွှေ့ဘူးသူသဘောကျတယ် မလောက်ပါနဲ့ဒါလို့ကိုမရောက်သူပြောနေတာဒီမှာအဲမပြောဘူးဆိုရင်ညင်းငွေတာပဲညင်းငွေဒီနေရာမနေဘူးနေဖြစ်ပါဘူးဒီနေရာကသွားတော့မှဒီလောက်လုံးလုံးဖြစ်တော့နေရာမကြပါဘူးသူသွားတာပဲအဲ့ဒါလိုပဲဝိပဿနာမရှိတဲ့ပုဂ္ဂိုလ်တွေကပြောနေတာတဲ့ဥစ္စာမြင်ရကြားနာစအကုန်လုံးပြောနေတာဝိပဿနာရှုတာတော့မှညာကမထက်တာလို့ရှိရင်ပြောတော့ရှိသေးပြောတယ်သူကပြောတယ်အာ တော်တော်မလွယ်ဘူးသူကသောတာပန်ကလည်းပြောနေသေးတာပဲသူကဝိပဿနာရှုတုံးတာသူညှင်းဝေတာသိချင်းခါကြတော့သူကပြန်ပြောသေးတာသူတရားကံလည်းပြောသေးတာအနာကံတောင်မှယူပဘောအယူပဘောတွေပြောသေးတာပဲသူကလည်းညာနာကြမှာမပြောတာဘယ်ကြမှာမပြောတော့ဘူးညာနာကတော့ဒါပေမဲ့ဝိပဿနာရှုတုံးတာပုထုဇဉ်လည်းပဲမပြောဘူးညှင်းဝေရမယ်အဲမညှင်းဝေရင်တရားကမတက်ဘူးသူကနိဗ္ဗာန်တည်းညှင်းဝေတယ်တဲ့နိဗ္ဗာန်ညာဖြစ်တယ် ညင်းငွေတယ်ဆိုတဲ့ဖြင့်လွတ်ချင်တယ်တဲ့လွတ်ချင်တော့လွတ်အောင်လို့လည်းသူအားထုတ်တယ်အားထုတ်တော့သင်္ခါရုပ္ပခါနဲ့လိလိရှုပြီးတော့လည်းနေနိုင်ပါတယ်အဲ့ဒီပြောင်းလာနိဗ္ဗာန်နေဒီလိုမြတ်စွာဘုရားဟောတယ်တဲ့သက္ကရာတွေကအသေးစိတ်ခွဲပြလာတယ်ဆိုအဲ့ဒီကပြီးတော့မှဧတာဤညင်းငွေခြင်းသည်ဝိသုဒ္ဓိယဆင်းရဲကိလေသာတို့မှစင်ကြယ်သောနိဗ္ဗာန်ဤမေဃောအကြောင်းပဲဒီအဲ့ဒီနိဗ္ဗာန်ရောက်ဖို့အကြောင်းပဲတဲ့ညင်းငွေကသင်္ခါရုပ္ပခါညာရောက်ရင်မကြဘူး မကြိုးစားမှလည်းလို့ရှင်မကြောက်ဘူးငါတို့ဘက်ကညာကြောက်လို့ရှင်တော့အဲဆင်းရဲကတင်ကြီးတဲ့နိဗ္ဗာန်တွေ့တော့မှာပဲတွေ့မယ်ဆိုတာအဲဒါနိဗ္ဗာန်ညာဖြစ်ခြင်းဟာနိဗ္ဗာန်ညာဆိုတဲ့ချင်းသင်္ခါရုပ္ပခညာတရားယူထားတာတော့အဲဒီကဘယအာရိနနိဗ္ဗာန်မုသိတိညာတိသင်္ခါသင်္ခါရုပ္ပခဆိုတဲ့ညာနေအကုန်လုံးပေါင်းပြီးနိဗ္ဗာန်ညာလို့ယူထားတယ်အဲဒီနိဗ္ဗာန်ညာဖြစ်လို့ရှိရင်သင်္ခါရုပ္ပခညာရောက်သင်္ခါရုပ္ပခညာကျင့်တာလို့ရှိရင် တခဏလေးတွင်ဖြစ်နိုင်တာပဲတဝိသိမဲဝိသိဆိုတာဘာမှကြာတာမဟုတ်ဘူးလက်ဖြောက်တစ်ချက်ကြည့်တာလို့ကြာတာမဟုတ်များများပါပြီနဲ့အဲဒီမှာရောက်ညီညီနဲ့တခဏလေးရောက်နိုင်တယ်ဒါကြောင့်ဝိပဿနာယောဂီတရားထုတ်နေတဲ့ယောဂီတွေဟာဒီဒီဉာဏ်ရောက်ခွင့်အရေးကြီးတယ်ဒီရောက်မှတော့ဘာမှကိုအားငယ်ကြံပြီးဘုံနဲ့တူရောက်နိုင်တယ်ကြိုးစားပြီးတော့မှတ်ကြအဲဒီမှာဝိတ္တုတ္တိယနိဗ္ဗာန်ရောက်ခြင်းအကြောင်းပဲတဲ့ဒီနေ့ဟာထို့တူပဲ ဘာဝေသင်္ခါရဒုက္ခရိယပညာယပတ္တိဒါနေပင်ဒုက္ခိသံဃောဥတ္တရိယသဗ္ဗေလုံးလုံးသာသင်္ခါရယုံနာနမသင်္ခါရသို့ဒုက္ခဆင်းရဲတို့သာဤတိတို့ရာခြင်းခါကာလနဲ့ပသတိဝိပဿနာဉာဏ်ဖြင့်ရှုမြင်လေတော့ဤယောဂီပုဂ္ဂိုလ်ဟာဒုက္ခထင်လာတယ်အနိစ္စထင်ပြီးလည်းဒုက္ခလည်းထင်တာပါတယ်အထင်နည်းတာလည်းများတာပဲရှိချုပ်ပုဂ္ဂိုလ်အနိစ္စထင်များချုပ်ပုဂ္ဂိုလ်ကဒုက္ခထင်များဒါပဲကွာအဲအနိစ္စထင်ပြီးရင်ဒုက္ခလည်းသူသဘောပေါက်တာပဲခဏမစဲဖြစ်ပြန်လို့မမြဲဘူးဆိုမှတော့မမြဲတဲ့ဥစ္စာတွေကောင်းတယ်လှပါတယ်တင့်တယ်တဲ့သာယာစရာပဲအားကိုးစရာပဲလို့ဘယ်သူထင်မလဲ အဲဆင်းရဲတွေပဲလို့စဉ်းစားလိုက်ရင်ဆင်းရဲတွေမကောင်းတာတွေပဲလို့ပြန်လာတယ်ထတော်သောဆင်းရဲဟုရှုမြင်ရသောယုံနာနာမသင်္ခါရတိဟုသောဒုက္ခတရား၌နိဗ္ဗာန်တည်းညီငွေလေတော့ဧသာဤသို့ညီငွေခြင်းသည်ဝိတ္တိယကိလေသာဆင်းရဲဝဆင်းရဲတို့မှဆင်ကြယ်ခြင်းဤဝါဆင်ကြယ်ရဖြစ်သောနိဗ္ဗာန်ဤမေကောအကြောင်းပေ၏အဲ့ဒါနိဗ္ဗာန်ရောက်ဖို့အကြောင်းပဲ သဗ္ဗေဓမ္မာနာတတိရပညာယပတ္တိကထာနိနိတုကိသမေကောဝိသုဒ္ဓိယသဗ္ဗေလောကမသောဓမ္မယုံနာဓမ္မသင်္ခါရတို့သည်အနတ္တအတ္တမဟုတ်ကုန်အသက်ရှင်နေသောအတ္တကောင်မဟုတ်ကုန်အတ္တမရှိကုန်ဣတိဤသို့ရာချင်းခါကားနဲ့ပညာယဝိပဿနာဉာဏ်ပညာဖြင့်ပတ္တိရှုမြင်လေတော့ဤအထထိုမြင်သောခါကာလ၌ဒုက္ခေအနတ္တဟုရှုမြင်ရသောယုံနာဓမ္မသင်္ခါရဤဟုသောဒုက္ခတရား၌ နိဗ္ဗာန်တည်းညီငွေလေတော့ဤဧတဤညီငွေခြင်းသည်ဝိတ္တရိယကိလေသာဝဆင်းရဲတန်တရားဝဆင်းရဲမှစင်ကြယ်ခြင်းဝါစင်ကြယ်ရာဖြစ်သောနိဗ္ဗာန်ဤမေဃောရောက်ကြောင်းပေ၏လို့ဟောဓမ္မပဒမှာကာရသုံးခုဟောတာအနှံကောင်းပါလေ။ဟိုအချိန်ကြီးလို့ဘုန်းကြီးတို့တို့ဘုရင်ပြုအစတုန်းကဒီဒီကာထာတွေကစပြီးတော့ဟောမလို့နောက်သူရင်းကစပြီးတော့ဟောလိုက်တော့ဟိုဟာတွေအချိန်ကုန်ကမြတ်တဲပြီးတော့မဟောရတာ။အနာတာလည်းထင်ပါတယ်ပုဂ္ဂိုလ်သားတော်မဟုတ်တဲ့ သူဟာသူဖြစ်ပြနေတဲ့သဘောတရားများပဲလို့ရှင်ရှင်သဘောကြလားအနတ္တညာအနတ္တထင်ရင်အဲ့ဒီတရားတွေနိဗ္ဗိဏညီးမွေ့တယ်တဲ့ဘုရားအာရီရောနိဗ္ဗိဏဟိုသိတုများတဲ့ပြိတ္တကသခါရုပ္ပကညာနဲ့ဖြစ်တယ်လို့ဆိုလို့တဲ့တက္ကရာလိုအားဖြင့်အဲ့ဒါမြတ်စွာဘုရားကနိဗ္ဗိဏဒီတလုံးနဲ့နဲ့ဟောတာတဲ့နောက်တော့အဲ့ဒါနိဗ္ဗာန်ရောက်ခြင်းအကြောင်းပဲတဲ့နိဗ္ဗာန်ရောက်တဲ့ခါကျဘယ်ပုံပဲနည်းရောက်တော့မြတ်စွာဘုရားနောက်ပိုင်းဟောတာနာဝိရဇ္ဇတိ တတ်မဲ့ကင်းသွားလေတော့ဒီအဝိမုစတိလွတ်မြောက်လေတော့ဒီနှလုံးနဲ့ဟောတာကြတယ်ဒီမှာလည်းမဲ့ဖို့အဲဒီအစဉ်တိုင်းသွားဒါကြောင့်နောက်ပိုင်းမှာမြတ်စွာဘုရားအကြောင်းကျိုးဆက်ပြကြတယ်ဒီချင်းအကြောင်းကျိုးဆက်ပြဖို့အချိန်ကတော့ကုန်သွားတယ်10မိနစ်လောက်တော့ရှိသေးတယ်နှစ်နာရီတော့မပြည့်သေးဘူးအဲဒီမှာခရေညာဏခေါ်တဲ့ခရညာခရညာဆိုတာသစ္စောကနာညာမှာပဲ ခရညာပစ္စဝေခဏညာအာသောတရားတွေကုံရာကိုဆင်ញင်တဲ့ညာနဲ့ခုနပြောခဲ့တဲ့ရှိကဟောခဲ့တဲ့အတိုင်းအာသဝနာခယံဝရာမိကိုယုံနာတရားတွေအဖြစ်ပြက်သိမှအဲအာသောတရားကုံနဲ့အာသောတရားကုံနဲ့နိဗ္ဗာန်ကိုမညာပညာမြင်နဲ့မှပြုတယ်အဲ့ဒါရေးကြည့်တယ်ဒီလိုတရားထုတ်ရင် ဘာမှမသိဘူးသူစားဘာမှမသိဘူးယုတ်မှနာမှလည်းမသိဖြစ်ပြမှလည်းမသိအနိစ္စဒုက္ခအနတ္တလည်းမသိပဲနဲ့ငါဥစ္စာဟိုတင်ပြင်းတာဟိုဒီမှာတရားထုတ်တဲ့ပုဂ္ဂိုလ်တွေကတော့မပြောလဲသိရမှာပါဒါတော့ကတော့ဟိုမဟောရတာလည်းသိရမှာသူသိတယ်တချို့ကမပြောတာဘူးမပြောတာပဲမဲ့လို့ယုံနာနေမှတ်နေရတာယုံနာမှတ်တာသိတယ်ယုတ်တရားမှတ်နာတရားမှအာယုံမသိရတဲ့တရားကတစ်မျိုးပဲဖောင်းတယ်ဆိုရင်အာယုံမသိရတဲ့တရားပဲမှတ်သိတာကအာယုံသိရတဲ့တရားပဲကိုွေးတယ်ဆိုရင်ကိုွေးကျင်တာအာယုံသိရတဲ့တရားကိုွေးတာက အာယုံမသိရတဲ့တရားအမှတ်တာကအာယုံသိရတဲ့တရားအာယုံသိရတဲ့တရားနဲ့မသိရတဲ့တရားယုံနာနှစ်ခုဒါနှစ်ခုရှိတယ်ဆိုတာဒါကတော့ဒီမှာယောဂီတွေအကုန်လုံးသိနိုင်တယ်လားဝိပဿနာညာရှင်းရှင်းလင်းလင်းဖြစ်ရင်သိနိုင်တယ်မရှင်းရင်တော့လည်းမသိသေးဘူးလားအဲပြီးတော့ဒီတရားလေးတွေခဏမစဲဖြစ်ပြန်တယ်လို့အိဋ္ဌမမြဲဘူးဆိုတာလဲဒါကလည်းပဲဝိပဿနာညာပြည့်စုံတော့တကယ်ဖြစ်ရင်သိပါတယ်မသိလို့မဖြစ်ဘူးဆိုတာဖြစ်ပြီးကြောက်ဖြစ်ပြီးကြောက်ဒီအင်းနဲ့ပြောက်နေတာပဲဘယ်မှဒီနေတာမရှိဘူးအဲပေါ်လာတာလည်းပြောက်မှတ်တိတာလည်းပြောက်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 ရှုမှတ်ပြီးတမာရညာအားကောင်းနေတဲ့ခါမှတ်တိုင်းမှတ်တိုင်းကဖြစ်ပြီးပြသတဲ့မမြဲတဲ့သဘောပဲဒါတွေ့ရကြီးကြီးကျယ်ကျယ်နဲ့ဆင်းရဲပဲဒါတွေ့ရသူသဘောတဲ့သူဖြစ်ဖြစ်နဲ့နတ္တတရားပဲဒါတွေ့ရအဲ့ဒါတွေ့အဲ့ဒါသိတာအဲ့ဒါကိုပြောတယ်ဇာနာတော်သိမှာတဲ့ပတ္တာတော်ဒါလေးတွေတော့မြင်မှာတဲ့ဖြစ်တဲ့ဖြစ်တဲ့သဘောလေးတွေမြင်မှာဒါမှဝိပဿနာညာဆင်တဲ့တက်ပြီးနောက်ဆုံးမဲ့ညာပညာရောက်အာသောတရားကိုခန်းတယ်အဲ့ဒီရောက်တယ်အဲ့ဒါပြဟောတယ်အာသောတရားကုန်ခန်းပြီးတဲ့အခါအာသောတရားကုန်ခန်းတဲ့တော့ပြန်ဆင်ញင်တာက ရေညာခရညာလို့ခေါ်တယ်။ဒါပြစ္ဆောကနာညာပါပဲ။အဲဒီခရညာလဲမြတ်စွာဘုရားကသာဥပနိဒာသာဥပနိဒာအကြောင်းတရားရှိတယ်လို့ငါဟောတယ်တဲ့အကြောင်းတရားမရှိဘူးလို့နောအနုပနိဒာနဲ့အကြောင်းတရားမရှိဘူးလို့မဟုတ်ဘူးတဲ့အကြောင်းတရားကဘာလဲဆိုလို့ရှိရင်ဝိမု ക്തി ပါပဲကိလေသာကလွတ်သွားတဲ့သဘောယုံနာတက္ကရာကြီးနဲ့အာယုန်တဲ့ကိုအဲလွတ်ပြီးတော့ရောက်သွားတဲ့သဘောပါပဲတဲ့ဖို့ အဲဒီဝိမု ക്തി ကလည်းအကြောင်းရှိတယ်ဘာကြောင့်လဲဆိုလို့ရှိရင်ဝိရာကခေါ်တဲ့မက်ကြောင့်ဟိုယုံနာသင်္ခါရတွေမှာတတ်မဲ့ခြင်းကင်းပြီးတော့မှစွန့်ပြီးတော့သွားတဲ့သဘောကိုယုံနာသင်္ခါရတွေရှိနေကြတာရုပ်နဲ့ဆိုယုံနာသင်္ခါရညင်ရကုန်မှာကုသွားတာဟောအဲဝိရဇတိတတ်မဲ့ခြင်းတဲ့သဘောအဲဒီဝိရာကကလည်းပဲအကြောင်းရှိတယ်တဲ့ဘာကြောင့်လဲဆိုလို့ရှိရင်နိဗ္ဗိဒာညာညာဝိပဿနာကြောင့်ခဏကပြောခဲ့တဲ့အဲဘုရားအာရိတော်နိဗ္ဗိဒာမုသိတိညာတဲ့သင်္ခါရုပ္ပကဆိုတဲ့ဝိပဿနာညာနေကြောင့် အဲယုံနာဖြစ်ပြစာတွေကစွန့်ပြီးတော့တခါတည်းဖြစ်ပြမှုငြင်းရာကိုလွတ်သွားတာထွက်သွားတာပေါ့မှာဝိရဇတိတမဲ့ကင်းပြီးတော့ဖြစ်သွားအဲဒီနေပြည်တော်ဝိပဿနာညာအရင်ကလည်းပဲအကြောင်းရှိတယ်ဘာတော့ဆိုယထာဘုဒ္ဓညာကြောင့်ဖြစ်တာတဲ့အမှန်တိုင်းပြီးလို့ဖြစ်တာတဲ့ခုနကပြောခဲ့တဲ့အောင်ဤဒီကယုတ်ဤဒီကယုတ်ဖြစ်ချင်းမဲ့ဤဒီကယုတ်ကျချင်းမဲ့ဆိုတာယုတ်ကလေးတွေရှုတော့သဘောလေးတွေသိရတယ်နာလေးတွေရှုတော့သဘောလေးတွေသိရတယ်အဲယုံနာလေးတွေဖြစ်ပြကလေးတွေရှင်ရှင်သိရတယ်ပေါ်လာလဲကြောက်သားလဲဒါလေးတွေသိရတယ် အဲယထာဘုဒ္ဓညာမှန်တယ်သိတယ်ညာဒါဥရိယပြညာတိုင်းအောင်အယောင်လင်းပိဋိပါရိစတဲ့ဝမ်းမြောက်ဝမ်းသာတွေဖြစ်ပြီးတော့အမှန်တထူးထူးလည်းလည်းကောင်းတဲ့နေရာပဲအဲ့ဒီတိုင်းအောင်ကသူကယထာဘုဒ္ဓညာမှန်တယ်သိတယ်ညာဒီညာကြောင့်ဖြစ်တာတဲ့ယထာဘုဒ္ဓညာလည်းအကြောင်းရှိသေးတယ်တဲ့ဘာကြောင့်ဖြစ်တယ်လဲဆိုသမာဓိကြောင့်ဖြစ်တာတဲ့ဟုတ်တယ်သမာဓိမရှိရင်မဖြစ်ဘူးသူကစိတ်မတည်ကြည်ပဲနဲ့ဖြစ်ဘူးတချို့သမာဓိမရှိပဲနဲ့အတိပြီးရောဆိုတဲ့ဥစ္စာတွေအဲ့ဒါကသူ့ဟာသူပြီးတာသက်တော်ဘုရားမပြီးဘူး သူတို့ကသူကသူပြီးနေတာပဲတတ်နိုင်သူကသူပြီးနေတာဘုရားကတော့မပြီးဘုရားကတော့တမာရီပါမှဖြစ်တယ်ဝိပဿနာတမာရီမပါဘဲနဲ့ဒီလိုမဖြစ်ဘူးသိယုံနေနဲ့မဖြစ်ဘူးသူသိယုံနေနဲ့ဖြစ်ရင်စာတင်တဲ့ပုဂ္ဂိုလ်တွေအကုန်လုံးပြည့်ကုန်မှာဘောသူစားဒီစာတင်တဲ့ပုဂ္ဂိုလ်တွေသင်ညိုတော့ဘာလို့တင်တဲ့ပုဂ္ဂိုလ်တွေအဲနည်းနည်းနည်းနည်းကြည်ကြည်ကြည်ကြည်ပြုံတင်တဲ့ပုဂ္ဂိုလ်တွေတတိအဖြစ်နဲ့လည်းပြီးပါတယ်ဆရာဆိုတော့ပြောကြမရှိဘူးအမှန်ကြည်နေတယ်ဟိုမှာသိရင်ဖြစ်လို့ရှိရင်အဲ့ဒီပုဂ္ဂိုလ်တွေကယဟနာတွေပြန်ပြန်ဖြစ်မှာသူစားဒီလိုလည်းဖြစ်တာမဟုတ်ဘူးသူတို့ဒီ အဲ့ဒီသိဖြစ်တယ်ဆိုတော့ဟောတဲ့ပုဂ္ဂိုလ်ကလည်းအဲ့ဒီသာတင်တဲ့ပုဂ္ဂိုလ်တွေလောက်မတတ်ပါဘူးသူတို့မတတ်ဘူးသာချတဲ့ပုဂ္ဂိုလ်တော့ဘယ်မီလိမ့်မှာတော့မမီဘူးလို့ဒါပေမဲ့သူတို့ကထင်ကြည့်နေသိပြီးတယ်ဆိုပြီးတော့အဲ့ဒီလိုပုဂ္ဂိုလ်တွေကြက်တာပဲဥစ္စာအညဇာဘုရားကတော့သိရုံနဲ့ဒီလိုသိလို့ပြီးတာမဟုတ်ဘူးလို့ကသိတာကသမာဓိကလာတာတဲ့သူကသမာဓိဥပနိတာရှိတယ်ဒီသမာဓိကလည်းအကြောင်းရှိသေးတယ်တဲ့အကြောင်းကင်းတာမဟုတ်ဘူးတဲ့သမာဓိကဘာကြောင့်ဖြစ်တယ်လဲဆိုလို့ရှိရင်ဒုက္ခကြောင့်ဖြစ်တယ်တဲ့ဒုက္ခလည်းရှိမှချမ်းသာမှာပါ ရောကြမစင်ပြောမယ်လို့ဝိပဿနာဉာဏ်ဖြစ်ပုံမှာဒီအစဉ်လေးတွေရှိတယ်ဒုက္ခကလည်းဘာကြောင့်ဖြစ်တယ်လဲဆိုလို့ချင်းအဲဒီဒုက္ခလည်းအကြောင်းရှိသေးတယ်အဲပါတာတွေရှိလို့ဖြစ်တာတဲ့ကိုယ်စိတ်ငြင်းရင်မှဒုက္ခဖြစ်တယ်ဟုတ်တယ်ကိုယ်စိတ်ငြင်းငြင်းရတဲ့ခါကလည်းကြာစိတ်ချမ်းသာကိုချမ်းသာမဖြစ်နိုင်ဘူးအဲဒီပါတာတွေကလည်းပဲပီတိဖြစ်လို့တဲ့ပီတိကလည်းပါမုဇ္ဇဖြစ်လို့ပါမုဇ္ဇဆိုတဲ့နှုသောပီတိပေါ်တယ်နည်းနည်းနည်းနည်းဝမ်းဝမ်းသာမှုပါပဲအဲဒီပါမုဇ္ဇကလည်းပဲ ။ဘာကြောင့်ဖြစ်တယ်လဲဆိုလို့ရှိရင်သူကသဒ္ဓါရှိလို့ဖြစ်တယ်။ဒါတရားယုံကြည်လို့ဖြစ်တယ်။သဒ္ဓါကဘာကြောင့်ဖြစ်တယ်လဲဆိုရင်ဆင်းရဲကြောင့်တဲ့ဒုက္ခတွေရှိလို့ဖြစ်တာတဲ့။ဒုက္ခကဘာကြောင့်ဖြစ်တယ်လဲဇာတိဘဝအသေးဖြစ်လာလို့တဲ့။ဘဝအသေးကဘာကြောင့်ဖြစ်တယ်လဲဆိုလို့ရှိရင်ကာမဘဝခေါ်တဲ့ဟုတ်လားဥပါဒါကြောင့်ဖြစ်တဲ့ကာမဘဝရှိလို့ကာမဘဝဘာကြောင့်လဲဥပါဒါကြောင့်ဥပါဒါဘာကြောင့်လဲတဏှာကြောင့်တဏှာကဘာကြောင့်လဲဆိုရင်ဝေဒနာကြောင့်ဝေဒနာဘာကြောင့်လဲဆိုအာယတနာကြောင့်အာယတနာကဘာကြောင့်လဲဆိုလို့ရှိရင် နာယုတ်ကြောင့်နာယုတ်ကဘာကြောင့်ဝိညာဉ်ကြောင့်ဝိညာဉ်ကဘာကြောင့်လဲဆိုသင်္ခါရကြောင့်ဖြစ်တာသင်္ခါရကဘာကြောင့်လဲဝိဇ္ဇာကြောင့်ဖြစ်သည်တဲ့သူကပရိစ္ဆသမုပ္ပါဒ်အကုန်လုံးဆက်လာတယ်ဒါတွေကတော့ကျေပြောလို့ပြင်တာတူတူပဲတော့ပါအဝိဇ္ဇာကြောင့်သင်္ခါရဖြစ်သည်သင်္ခါရကြောင့်ဝိညာဉ်ဖြစ်သည်ကဲဆိုရအောင်နည်းနည်းတော့ပြောင်းအဝိဇ္ဇာကြောင့်သင်္ခါရဖြစ်သည်ဝိဇ္ဇာကြောင့်သင်္ခါရဖြစ်သည်သင်္ခါရကြောင့်ဝိညာဉ်ဖြစ်သည်သင်္ခါရကြောင့်ဝိညာဉ်ဖြစ်သည်ဝိညာဉ်ကြောင့်နာယုတ်ဖြစ်သည်ဝိညာဉ်ကြောင့်နာယုတ်ဖြစ်သည် နာယုတ်ကြောင့်သလယရဏဖြစ်သည်သလယရဏကြောင့်ဖတ်တာဖြစ်သည်ဖတ်တာကြောင့်ဝေဒနာဖြစ်သည်ဝေဒနာကြောင့်ဒနာဖြစ်သည်ဝေဒနာကြောင့်ဒနာဖြစ်သည် တဏှာကြောင့်ဥပါဒံဖြစ်သည်ဥပါဒံကြောင့်ကာမဘဝဖြစ်သည်ကာမဘဝကြောင့်ဘဝတိဖြစ်ခြင်းဇာတိဖြစ်သည်ဇာတိကြောင့်သရမရဏအစရှိသောဒုက္ခတွေဖြစ်ပေါ်လာကြသည်ဇာတိကြောင့်သရမရဏအစရှိသောဒုက္ခတွေဖြစ်ပေါ်လာကြသည် အဲသရမရဏအစရှိသောဆင်းရဲဒုက္ခတွေအကြောင်းပြု၍ယုံကြည်မှုတရားတရားဖြစ်ပေါ်လာသည်ဒါကဖြစ်တဲ့ပုဂ္ဂိုလ်လည်းရှိတယ်မဖြစ်တဲ့ပုဂ္ဂိုလ်လည်းရှိတယ်နော်ဒုက္ခရှိတိုင်းရှိတိုင်းဖြစ်တာတော့မဟုတ်ဘူးသူကဖြစ်တာတာကိုပြောတယ်သရမရဏဆိုတာလူတိုင်းလူတိုင်းရှိနေတာပဲဘဝသိဖြစ်သရမရဏတွေဖြစ်နေတာဒုက္ခတွေတော့တွေ့နေတာပဲဆိုပေမဲ့လို့သရတရားကတော့ ဒါရတရားကတော့ချိုးပုဂ္ဂိုလ်တွေမှမဖြစ်ဘူးများသောအားဖြင့်မဖြစ်ကြပါဘူးဒါရတရားမဖြစ်ပါဘူးသူကအဲမြတ်စွာဘုရားရဲ့အဆုံးအမဩဝါဒကိုမလိုက်နာနိုင်တဲ့ပုဂ္ဂိုလ်တွေဒါရှိပါတယ်အများကြီးပါပဲကဘာပေါ်မှာအဲဒီဒါရတရားမဖြစ်တဲ့ပုဂ္ဂိုလ်တွေကများနေပါတယ်ဒါပေမဲ့လို့ဒါရတရားဖြစ်တဲ့ပုဂ္ဂိုလ်တွေအတွက်တရားဟောတယ်ဒါရတရားဖြစ်တဲ့ပုဂ္ဂိုလ်တွေအဲဒုက္ခဖြစ်ရင်ဒါရတရားဖြစ်ဧကံဒီလိုမဟုတ်ဘူးဆိုတာဟိုရှင်နာပိုင်းမှာလည်းဒီလိုပါပဲအကြောင်းကြည့်အကျိုးဖြစ်ဆိုတာဧကံနေတော့မဟုတ်ဘူးအကြောင်းကြည့်ညွှန်မှဖြစ်တာ ဝေဒနာကြောင့်တဏှာဖြစ်တယ်လို့ရှင်းနှံပါခဲ့တယ်ဝေဒနာကြောင့်တဏှာဖြစ်ဝေဒနာဖြစ်ရင်ဝေဒနာဖြစ်တိုင်းဖြစ်တဲ့တဏှာတွေဖြစ်တယ်သွားယူရင်အဲဒီလိုအဓိပ္ပာယ်ချင်းဖြစ်တယ်သွားဘုရားရဟနာပုဂ္ဂိုလ်တွေဝေဒနာကရှိနေတာကိုဒါဘုရားရဟနာပုဂ္ဂိုလ်တွေဝေဒနာရှိတဏှာဖြစ်ရောဆိုရင်ပြက်ကြရောပဲလားဒီလိုမဟုတ်ဘူးဆိုတာဝေဒနာရှိပြီမယ်လို့အကြောင်းညညွှန်းမှအဲကိလေသာတွေမပယ်ရသေးတဲ့ပုဂ္ဂိုလ်မှာတဏှာဖြစ်တယ်ပယ်ပြီးသားရဟနာတွေမှာဘုရားရဟနာတွေမှာတဏှာမဖြစ်အဲ့ဒါလိုပဲ ဒီမှာဇာတိဘဝသည်ဖြစ်လို့ဝိညာဉ်နာခြင်းစသည်သောဝိညာဉ်သိခြင်းစသည်သောဆင်းရဲတွေတွေ့ရတယ်တဲ့ဝိညာဉ်သိခြင်းဆိုရင်ပူဆွေးခြင်းငိုကြွေးခြင်းကိုယ်ဆင်းရဲခြင်းစိတ်ဆင်းရဲခြင်းစိတ်နှလုံးပြည့်စွာပူပန်ခြင်းအစရှိတာတွေကိုလူတွေရှာမိရတယ်ပါရိညာတွေအဲ့ဒါတွေဟာကိုယ်ဆင်းရဲစိတ်ဆင်းရဲတွေလည်းပါသွားပါတယ်အဲ့ဒီဆင်းရဲတွေတွေ့ရတယ်ဒီဆင်းရဲတွေအကြောင်းတရားတရားဖြစ်ပေါ်လာသည်တဲ့ဒါဖြစ်ပေါ်တဲ့ပုဂ္ဂိုလ်ပေါ့ယောနိတော်မသိကာရလည်းရှိမှဖြစ်မှာ ဒီကလည်းပါရမီလည်းရှိတဲ့ပုဂ္ဂိုလ်မှဖြစ်မှာပါရမီမရှိတဲ့ပုဂ္ဂိုလ်တွေကမဖြစ်ပါဘူးယောနိသမသိကာရရှိတဲ့ပုဂ္ဂိုလ်မရှိတဲ့ပုဂ္ဂိုလ်တွေကအလွဲတွေလျှောက်တွေးပြီးတော့အလွဲသွားကုန်တာဒီစင်ရတွေကလွတ်မြောက်အောင်ဘာလုပ်မလဲဆိုရင်သူကဟာဘုရားသခင်ကိုယ်ွယ်ပြီးသားပဲဘုရားသခင်ကဲတင်နေဆိုရင်သွားရောပဲဒီပုဂ္ဂိုလ်ပဲဘယ်တရားပြဖြစ်တော်မလဲသွားတယ်လွဲသွားတယ်ဒီကလည်းပဲအပူပါပဲသိရင်ဘာမှမရှိတော့ဘူးဆိုပြီးဒီခါကြည့်ပြတယ်အဲဒီပုဂ္ဂိုလ်တိတဲ့တရားပြမဖြစ်ဘူးတရား အဲ့ဒါပါရမီရှိတဲ့ပုဂ္ဂိုလ်တွေယောနိတော်မသိကာလရှိတဲ့ပုဂ္ဂိုလ်တွေကဘဝသည်ဖြစ်လို့အိုရတယ်နာရတယ်သိရတယ်ဆိုရင်ပူဆိုရတယ်ငိုကြွေးရတယ်ကိုယ်စိတ်ဆင်းရဲပင်ပန်းခြင်းတွေဖြစ်ရတယ်ရှာမိရတယ်ဒုက္ခမျိုးမျိုးတွေတွေ့ရတယ်อืมဒီဆင်းရဲတွေကဘယ်နဲ့လွတ်မလဲဆိုတော့မြတ်စွာဘုရားဟောတဲ့တရားတွေကြားရတယ်ဒီတိုင်းဆိုလို့ရှိရင်ဒီတိုင်းကျင့်ရင်တော့လွတ်မှာပဲယုံကြည်တဲ့တရားကျင့်လာအခုဘုန်းကြီးကတရားကပ္ပဌာန်းပေးနေသတိဋ္ဌာန်တရားနဲ့ အဲဒါဝိညာဉ်နာချင်းသိချင်းဆိုင်သောသန္တာဝဆင်းရဲတွေကလွံ့မြောက်ခြင်းတဲ့ပုဂ္ဂိုလ်တွေဒီဆင်းရဲတွေမြင်ပြီးတော့ဒီတရားကြားနာရတွေ့ရကြိုလဲသိချာတော့ကြားပါဘူးတခုနဲ့တခုရင်းနှီးပြီးပြောတာဒီတရားကောင်းတယ်ဆိုတာလည်းယုံကြည်တဲ့တရားကြားတွေဖြစ်လာတယ်အဲဒါဘာကြောင့်မှတော့ဆင်းရဲတွေရှိတော့လူတွေကဆင်းရဲမကြောက်ရင် မလာဘူးဆင်းရဲကြောက်လို့တရားထုတ်တာဆင်းရဲမကြောက်တဲ့ပုဂ္ဂိုလ်တွေလူစောင်းကောင်းတွေရှိတယ်အများကြီးပဲမလာကြဘူးတရားမလာဘူးသူအဲတရားတရားမဖြစ်ဘူး အဲ့ဒါဆင်းရဲကြောက်တဲ့ပုဂ္ဂိုလ်တွေကဒီဆင်းရဲတွေမြင်ပြီးတော့ဒီတရားအားထုတ်လို့ရှိရင်မေတ္တရားဘုရားနိဗ္ဗာန်တရားရနိုင်တဲ့အောက်တည်ဆုံးအပြင်သောတာပတ္တိမေဖို့ရောက်သောတာပန်ဖြစ်ပြီးပယ်လေးပါးကလွတ်မြောက်နိုင်တယ်လို့ယုံကြည်တဲ့တရားတရားဖြစ်လို့ဒီမှာအားထုတ်ကြတာအဲ့ဒါကိုပြောတယ်တရားတရားဖြစ်လာတယ်တရားတရားဖြစ်တော့အားထုတ်အောင်မှာအာမထုတ်ပဲနဲ့လည်းပီတိကလာတာအလကားတော့မဖြစ်ဘူးအဲတရားတရားရှိတဲ့ခါကလာတာအားထုတ်တော့ကိုအဲ့ဒီမှာသမာဓိ ညာလေးအသင်အသင်တင်ဖြစ်လာတဲ့အခါမှာမြဲမှာပီတိဆိုတဲ့တရားဖြစ်လာတယ်အဲဟိုတဲ့သမထဘက်ကအားထုတ်လို့ရှိရင်တော့ရှေးဥစွာသူကအဲဒီမှာသမာဓိရလာတဲ့အခါမှာပီတိဖြစ်ပါတယ်မြတ်စွာဘုရားဒေသနာကတော့ဇာနဲ့ပြောတာလေအခုတော့ဇာနဲ့လူတိုင်းလူတိုင်းကဇာနဲ့အားထုတ်နေတာမဟုတ်တော့ဘုန်းကြီးကဇာမပါတဲ့ဟာဟောရမှာမြတ်စွာဘုရားကဥက္ကဋ္ဌနည်းနဲ့အမြတ်ဆုံးဇာကအခြေခံပြီးတဲ့တဲ့အဲသမထယာနိကနည်းနဲ့မြတ်စွာဘုရားဟောထားပါတယ်ဒီ တဂရာကလည်းအဲ့ဒီတိုင်းဖွင့်တာဒါကဥက္ကဋ္ဌနီးခေါ်တယ်ဩမကနီလျှော့ယူလို့ရှိရင်ဇာမကြည့်လည်းရတာပဲသူဖြစ်ပါတယ်အဲ့ဒီမှာတရားထုတ်တဲ့အခါပီတိလေးဖြစ်လာတယ်အစနှူသောပီတိပါမုဇာလေးဖြစ်တာသူတရားထုတ်ခါစားအစမသိသေးဘူးအဲနည်းနည်းလေးမှတ်ကောင်းလာတာနဲ့သူအတမျိုးဖြစ်လာပြုံးပြုံးချွင်ချွင်ဖြစ်လာတယ်ဟိုမှာဗာမုဇ္ဇာတွေဖြစ်အဲ့ဒီကနေပြီးတော်တော်အကောင်းလာတဲ့ခါကျပီတိဖြစ်လာပီတိဖြစ်တော့ကိုယ်စိတ်ငြိမ်းချမ်းလာမှတ်လို့ကောင်းလာအစအကြောင်းကြပြပါးတွေစိုက်လျက်သား အမှန်ပင်မအဲ့ဒီမပင်မနာဘူးလောလောကူကူနဲ့မှတ်နိုင်တာပီတိကပမုဇ္ဇာဖြစ်ပမုဇ္ဇာကနေအဲပမုဇ္ဇာကနေပီတိဖြစ်ပီတိကနေပြီးတော့ဝမ်းမြောက်ဝမ်းသာအားကြီးတော့ကိုယ်ကိုယ်စိတ်ငြိမ်ရခြင်းနဲ့ငြိမ်ရပြီးပတ္တာတွေဖြစ်ပြီးတော့ရှုလို့မှလို့လောလောကူကူနဲ့ကောင်းတယ်ပတ္တာတွေဖြစ်တဲ့အခါမှာသမာဓိဖြစ်အပတ္တာတိဖြစ်တဲ့ခါကလာကိုယ်စိတ်ငြိမ်းချမ်းတော့ကိုယ်တည်းကချမ်းသာတယ်အစတုန်းကဆိုရင်ဟွန်းနိုင်ဝဲလောက်ထိုင်ဖို့ရပဲမထိုင်နိုင်ဘူး တဏှာကြီးလောက်ထိုင်မှုရဆိုတာဝေးရောစမထိုင်တယ်တော့တဖြည်းဖြည်းနဲ့ထိုင်ထိုင်လာတယ်တဏှာကြီးလောက်ထိုင်လဲဘာမှဖြစ်ဘူးသူစားညောင်းညောင်းညင်းညာချင်းပူချင်းဘာချင်းဘာချင်းမရှိဘူးသူစားကိုယ်စိတ်ငြင်းညံ့လာတာကိုယ်ငြင်းညံ့လာတော့သူဒုက္ခဖြစ်လာတာနေတာထိုင်တာရှိတာအဲဒီဒုက္ခဖြစ်လာတော့တော့ကြတော့တမာရီဖြစ်လာတယ်တဲ့ဒုက္ခဖြစ်တာတမာရီဖြစ်တမာရီဖြစ်တော့မှခုနယထာဘုဒ္ဓညာဖြစ်လာတာမှတ်တိုင်းမှတ်တိုင်းဟာဖောင်းတယ်မှတ်တဲ့အခါမှာစိတ်ကမသွားဘူးတမာရီဖြစ်နေခုနပထမကပြောခဲ့တဲ့ကာမအယုန်တွေအိမ်တို့ဘာတို့ဟိုဟာတရားတွေလျှောက်ပြီးတော့မစင်စားတော့ဘူးအဲ စဉ်းစားရင်စဉ်းစားရင်စိတ်ပြည့်စိတ်ဆိုးတဲ့ဒေါသတွေမဖြစ်တော့ဘူးစဉ်းမမစဉ်းစားတော့ပဲဒီမှာမှတ်ယုံလေးမှတ်နေပြီးတော့ဌိနမိတ်တာတို့ဥဒ္ဒဇကုကုစားတို့ဝိသိကိစ္စမရှိတော့ဘူးဒါတွေအကုန်လုံးငြိမ့်နေပြီဒီမှာအဲဒီခါကာလမှာမှတ်တိုင်းမှတ်တိုင်းမှတ်ရအာယုလေးနဲ့စိတ်ကလေးနဲ့ကတ်ဖောင်းတယ်ဆိုရင်ဟောဖောင်းတာနဲ့ဒီကမှတ်ပြီးတဲ့စိတ်နဲ့ကကြည့်တိုက်တယ်လို့လည်းကြိုက်အဲဒီခါမှာတောင်းတယ်တင်းတဲ့သဘောကယုတ်ဖောင်းတယ်လာတဲ့သဘောကမှတ်ပြီးတဲ့စိတ်ကနာဒီကစပြီးဣတိရူပံဣတိရူပသတမှုတော့ဒီကသိတာနောက်ပြီးတော့တရက်တက်လာတဲ့ခါကျတော့ မှန်ရင်မှန်ရင်နဲ့မှတ်ရတဲ့အာယုံလေးကမှတ်တည်တဲ့စိတ်ကလေးရောဖြစ်ပြီးရင်ပျောက်သွားရင်ဖြစ်ပြီးရင်ပြသွားဖြစ်ပြတယ်နေတာဣတိရူပဒသမုဒိယဣတိရူပဒအထင်ကမောဣတိဝေဒနာသမုဒိယဣတိဝေဒနာအထင်ကမောစသည်ဖြင့်ဖြစ်ပြတယ်ဘယ်လိုသိလာတာယထာဘုဒ္ဓညာဖြစ်လာအဲဒီလိုဖြစ်လာပြီးတော့မှအဖြစ်ပြတယ်သိလို့အနိစ္စဒုက္ခအနတ္တထင်အဲဒီကနောက်တော့မှညင်းငွေလာတာကိုအပြည့်မြင်ပြီးတော့ဟာဘေးတွေထင်ပြီးအပြည့်မြင်ပြီးညင်းငွေလာတယ်နိဗ္ဗာန်တည်းဖြစ်လာနိဗ္ဗာန်ညာဖြစ်တယ်တဲ့အဲဒီလိုဆင်းဆင်းလာနိဗ္ဗာန်ပြီးတော့မှဝိရာက မဲ့ညာဖြစ်လာတဲ့ဝိရာဂပြီးတော့မှမဲ့ညာဖြစ်ပြီးတော့ဝိမု ക്തി လွတ်မြောက်ပြီးတော့သွားတယ်ဝိမု ക്തി လွတ်မြောက်သွားတော့မှလွတ်မြောက်သွားပါဘကောင်းလို့ပြန်ဆင်နေတဲ့ပြစ္ဆောကနာဖြစ်တယ်ကူသောတာပတိကိုရောက်ရင်လည်းပဲကိုရောက်သွားတာလေပြန်ဆင်နေတာပဲဆရာကပြောမထားပါဘူးသူကသူဆင်ခြင်းလာတယ်ဟင်းဒီလိုဒီလိုဖြစ်သွားတယ်ဆရာဒီလိုပဲပြောတယ်သူသူဖြစ်ပုံလေသူကသိရသိတယ်ကြားမိချက်ချင်းလဲဆင်ញံမိတယ်ဒီလိုဒီလိုဖြစ်လာဒီကမှတ်နေရတာဒီလိုဒီလိုဖြစ်သွားတယ်ဆိုတော့ပြောလာတယ်ပြစ္ဆောကနာညာဖြစ်ပုံအဲ့ဒါ ရဟတမေကြတယ်သူပြောကြမလို့ရဟတမေပို့ပြီးလို့ရှိရင်ပြန်ဆင်နေတယ်ဟိုဖရညာဖြစ်တယ်ဒီစဉ်တိုင်းဖြစ်တယ်ဒါကြောင့်မို့အခုရိဇသမုပ္ပါဝိဇ္ဇာကနေဆင်းလာတာဇာတိရောက်ဇာတိဖြစ်တော့ဒုက္ခကိုဒုက္ခဖြစ်သည်ဇာတိကြောင့်ဒုက္ခဖြစ်သည်အဲဒီဒုက္ခကဘာလို့သခုနဇရာမရဏဘောကပရိဒုဒုက္ခဒေါမနတာဥပါယတာဆိုဒုက္ခတွေအဲဇာတိကြောင့်ကိုခြင်းသိခြင်းအစရှိသောဒုက္ခဖြစ်သည်ရောက်လာနော် အဲဒီဒုက္ခတွေဒုက္ခကြောင့်တဲ့ဒီဒုက္ခတွေအကြောင်းပြုပြီးသံတရားကလွတ်မြောက်ခြင်းတဲ့ပုဂ္ဂိုလ်မှာယောနိသမသိကာရနဲ့တရားတရားဖြစ်လာဒီတရားအထုတ်ရင်လွတ်မြောက်မှာပဲလို့ယဉ်ကျေးတာတရားဖြစ်လာဒါကိုပြောတယ်ခင်ဆိုရမယ်ဇာတိကြောင့်ကိုခြင်းသိခြင်းအစရှိသောဆင်းရဲဒုက္ခတွေဖြစ်ပေါ်ရသည်အဲဆင်းရဲဒုက္ခတွေကြောင့် ယောနိသောမနတိကာရရှိသူအားယုံကြည်မှုသရာတရားဖြစ်သည်ယုံကြည်သောကြောင့်အာထုတ်၍အနည်းငယ်ဝါမြောက်ခြင်းပါမုဇဖြစ်သည်အနည်းငယ်ဝါမြောက်သောကြောင့်အဲများစွာဝါမြောက်သော ပီတိဖြစ်သည်ပီတိကြောင့်ကိုယ်စိတ်ငြိမ်အေခြင်းဖတ်တာရီဖြစ်သည်ကိုယ်စိတ်ငြိမ်အေခြင်းကြောင့်ကိုယ်စိတ်ချမ်းသာခြင်းဒုက္ခဖြစ်သည်ဒုက္ခကြောင့်စိတ်တည်ငြိမ်ခြင်းသမာဓိဖြစ်သည်အဲယောဂီပုဂ္ဂိုလ်တွေဒါလက်တွေ့တွေပဲ ဟုတ်လားမှတ်လို့ကောင်းလာတဲ့အခါပီတိပံမောဇာလေးဖြစ်ကိုယ်စိတ်ငြိမ့်အေးလာရင်စိတ်ကငြိမ့်လာတယ်မသွားဘူးစိတ်ငြိမ့်မှတော့ဟောမှတ်တိုင်းမှတိုင်းလေးသူ့အာယုံနဲ့သူကပ်ပြီးတပိုင်းကြပြီးလာတယ်သမာစိတ်တည်ငြိမ်မှုကြောင့်စိတ်တည်ငြိမ်မှုကြောင့်အမှန်တိုင်းသိသောအမှန်တိုင်းသိသောယထာဘူတဉာဏ်ဖြစ်သည်ယထာဘူတဉာဏ်ဖြစ်သည်ယထာဘူတဉာဏ်ဟူသည်မှာယထာဘူတဉာဏ်ဟူသည်မှာနာယုတ်ကိုပိုင်းခြား၍သိသောဉာဏ်နာယုတ် ကြောင်းအကျိုးကိုပိုင်းခြားရသည်သောညာနိစ္စဒုက္ခအနတ္တချင်းရာအခြင်းသုံးသဆင်ញင်သောသမတနာညာအဖြစ်အပျက်ကိုသိသောဥရိယဗယညာဤညာတို့ပင်ဖြစ်သည်အဲဒါယထာဘုဒ္ဓညာ မှန်တိုင်းသိတော့တထာဘုဒ္ဓညာညာညီငွေသောနိဗ္ဗိဒညာဖြစ်သည်နိဗ္ဗိဒညာဟူသည်မှာဘယညံအာရိနဝညံနိဗ္ဗိဒညံမောစိတုကမြတာညံပฏิသင်္ခာညံ သင်္ခါရုပ္ပခာညာတို့ဖြစ်သည်အဲနိဗ္ဗိဏညာဖြင့်ညီငွေသောကြောင့်ဝိရာဂခေါ်သောမဉ္ဉဏ်ဖြစ်သည်မဉ္ဉဏ်ကြောင့်ဝိမု ക്തി ခေါ်သောလွတ်မြောက်သောကိုဉဏ်ဖြစ်သည်ဝိမု ക്തി မြည်သောကိုဉဏ်ကြောင့် ထိုပူညာကိုပြန်လီဆင်ញင်သောခရညာဖြစ်သည်ဤအစဉ်တိုင်းအဲသဘာဝဓမ္မတို့သည်အကြောင်းကျိုးဆက်ဆက်လျက်ဖြစ်ပေါ်ကြလေသည်အဲဒါဒါနိဗ္ဗာန်ရောက်နေပြီအာသဝခေအဝသိယခရခရညာခေါ်တဲ့ပြစ္ဆောကနာဆိုတာသုံးနေညသောပြာရတမေရတဖို့ကို ကောင်းတာပြီးဝိရာဂဝိမု ക്തി ဝိရာဂမဲ့ညာဆိုတာအရဟတမဲ့ကိုပြောတယ်ဝိမာဝိမု ക്തി ဖိုညာအရဟတဖို့ပြောတယ်ဒါရှင်းနာညာနေလဲယူရမှာပဲသောတာပတိမဲ့ဖို့သဒ္ဓိမဲ့ဖို့တွေအနာမဲ့ဖို့တွေဝိရာဂဝိမု ക്തി တွေပါပဲဒါတွေယူရမှာလို့မယ်လို့မြတ်စွာဘုရားတလုံးနဲ့ဟောတယ်ဝိရေသတိမလေးပါးကိုဝိရေသတိဟောတယ်ဖိုလေးပါးကိုဝိမု ക്തി ဟောတယ်အဲအဲ့ဒါအကုန်လုံးပဲယူရတယ်ဒါကတော့သိစိတ်သာခွဲပြီးတော့ပြပါတယ်အဲ့ဒီ ဝိရကဝိမု ക്തി တွေဖြစ်ပြီးတဲ့အခါပြန်လေးစဉ်းစားတဲ့ညာခရေညာခရညာအာသောတရားကိလေသာကုံရာကိုရောက်သွားတဲ့သဘောကိုပြန်ဆင်ခြင်တဲ့ညာပြစ္ဆုခဏညာမှာပဲဒါဖြစ်တယ်တဲ့ခုတရားထုတ်တဲ့ပုဂ္ဂိုလ်တွေလားဆုံးရောက်ရင်ပြန်ဆင်ခြင်တာပဲသူကအဲဒီပြစ္ဆုခဏညာရောက်အောင်ပြေဆုံးသည်တဲ့ဒါသုံးပါလေအဲတရားသိညာဆိုရှင်နဲ့နဲ့တွန်းသွားတရားနဲ့မကုံတာတော့ဖြစ်သွားတယ်လူရင်းကတော့ဒီတန်းဘာမှတ်เสียတော့ပဲ အဲသိမှမြင်မှအာတော်တရားကုန်တယ်လို့မြတ်စွာဘုရားကဟောတယ်မသိသေးမမြင်သေးလို့ရှိရင်ဟုတ်လားယုတ်တရားနံတရားအဖြစ်အပျက်မသိဘူးအနိစ္စဒုက္ခအနတ္တမသိဘူးဘာမှမသိပဲနဲ့ယုတ်နာတော်မကွဲသေးပဲနဲ့အနိစ္စဒုက္ခအနတ္တမသိသေးပဲနဲ့သောတာပန်တရားကအနာဂံဖြစ်လာတယ်ဆိုရင်ဒီဥစ္စာမြတ်စွာဘုရားဟောတာနဲ့တော့မကိုက်ဘူးညာနာဖြစ်လာတယ်ဆိုရင်ဒါမကိုက်တော့မှာပေါ့လေဥစ္စာဒါမကိုက်တဲ့ဥစ္စာတွေအဲ့ဒါသတိပြုဖို့ရည်ပါပဲ။ ဒီဥပနိသသုတ်တရားတော်ယေဇာနာကမှာသားရသောဓမ္မသောနာကုသိုလ်ကစေတနာတဲ့အစွမ်းအမှုပေါ်ကြောင့်ကုညာနာပရိတံသူတော်ကောင်းတို့သည်ဒီဒေသနာနဲ့ဟောသည့်တိုင်ဇာတိကြောင့်ဖြစ်ပေါ်လာတဲ့သရမရဏအစာရသောဆင်းရဲတို့ကိုမြင်ရသောအခြင်းသောဇာမရဏတို့မှလွတ်မြောက်ပါဖြစ်သောနိဗ္ဗာန်တရားကိုဤပုံဤနည်းဖြင့်အားထုတ်လင်ဖြစ်လိမ့်မည်ဟုယုံကြည်သောတရားတရားရင်ခံ၍အစဉ်တိုင်းအားထုတ်ကြသည်ဖြင့်